သုံးလားဖြင့်ဗုဒ္ဓနဲ့အကြောင်းပြုပြီးတော့ဗုဒ္ဓနုဒတိဘာဝနာတရားဝဲကြီးကိုကျင့်ပါတယ်။သမဏဌာနတဲ့တရားဝဲကြီးပါပဲ။ပထမနေ့ရကနိဒဗျာဒိခန္ဒီကစပြီးတော့နောက်ဆုံးဘဝရောက်အောင်ဟောဖို့ဆိုပြီးအစီအစဉ်လုပ်တာ။ပုံများ ကျောင်းကြီးတိုက်ဘုံညာဆရာတော်ကအဲဒီညဟောပြီးတော့သွားဒုတိယညညကတော့ညစာဗျာတော်ထွက်ဒီအစပြီးတော့ဘုရားဖြစ်ပြီးတိုင်အောင်ဘုရားဖြစ်ပြီးတော့အနေနဲ့သာတင်ပြီးပြီးတိုင်အောင်ဟောဖို့ဆိုပြီးအစီအစဉ်လုပ်တာအဲဒါကိုသူကြီးဆရာတော်ကဟောပြီးသွားပြီဒီနေ့တတိယညညတတိယညညအတွက်ဒီနေ့ဘုန်းကြီးကစပြီးတော့ဟောရမယ် ဓမ္မစကြာတရားဟောဒီကစသည်ပြိဋိဘံသံတော်မူသည်အထိဟောရမယ်လို့ဆိုတာကိုမြတ်စွာဘုရား45နှစ်45ဝါကာလပါလုံးသာသနာတော်ကြီးဒီဆောက်ခဲ့ဖို့အကြောင်းနေရှောက်ပြီးတော့ဟောရမယ်အဲဒီ45နှစ်အတွင်းမှာမြတ်စွာဘုရားဟောထားတဲ့တရားတော်တွေဟာအများကြီးရှိနေတာပဲအခုပြီးကတော့ဆိုတော့ရှိရင်ပြီးက3ဘုံနိကေအားဖြင့်5ခု ဓမ္မခန္ဓာအာရိဖြစ်တောင်းနေတော့ဒီလိုရှိပါတယ်အခုအများနာလည်းပဲနည်းနဲ့ဆိုလို့ရှိရင်တော့ဗုဒ္ဓသာသနာအဖွဲ့ကရိုက်နှိပ်ပြီးတော့ထားတဲ့စာအုပ်ရေးတွက်နေဆိုရင်ပါဠိတော်စာအုပ်ဆိုတာစာအုပ်ပေါင်း40ရှိပါတယ်အဲဒါထဲမှာလည်းချုပ်ထားတာတွေအများကြီးပါပါသေးတယ်အဲဒီတရားတွေကိုဟောဖို့ဆိုတာကိုနာကောင်းတဲ့ဥစ္စာပါပဲ။ ဒီတရားတွေကိုဟောဖို့ဆိုတာကတော့မြတ်စွာဘုရား45နှစ်ဟောထားတော့ဘုန်းကြီးများလည်းဟောမယ်ဆိုရင်45နှစ်ဟောလို့ပြီးမှာမဟုတ်ဘူးတရားကတော့အနာနာကျယ်ဝန်းပြီးတော့နေပါတယ်ဒါပေမဲ့လို့ဒီညအတွင်းမှာဟောတင်ဟောလိုက်တဲ့တရားတွေတော်တော်စုံသွားအောင်တော့ကောင်းစဉ်လေးတော့ကြောက်ပြီးတော့ဟောရမှာပဲကောင်းစဉ်လေးတွေကြောက်ပြီးတော့ဟောရမှာအသေးစိတ်တော့ဟောလို့မပြည့်ဘူးအခုသူကြီးဆရာတော်ဟောသွားတော့ ပထမပန္နင်္ဂတတ္တဟာမှာကိုနည်းမြောက်တဲ့ညပရိစ္ဆသမုပ္ပါညာနှလုံးသွင်းဆင်ញင်ပြီးပြီအထိအဲဒီကြည့်အောင်ဟောဖို့လို့အစီအစဉ်ရှိတာပြီးပါပြီနဲ့တူပါရဲ့ပြီးပြီမို့လားစကားကြီးရချင်းဟင်အဲပြီးအဲဒီကပြီးတော့ဘုညာနောက်တတ္တဟာစာနေတော်မူကုန်လေးတွေလည်းခေါင်းစဉ်လေးတွေတော့လျှောက်ပြောအောင်ပါပေါ့ အဲဒီပန္နိဟသတ္တဟဘောဓိမယောယရနာတလင်ထဲမှာသေဝဘုရားထိုင်နေပြီးတော့ဘုရားဖြစ်တော်မူဘုရားဖြစ်တော်မူပြီးတဲ့နောက်ခုနှစ်ရက်ပါလုံးဝိမု ക്തി ဒုက္ခကိုခံစားပြီးတော့သတင်းသုံးတော်မူတယ်ဝိမု ക്തി ဒုက္ခဝိမု ക്തി ချမ်းသာကိုချမ်းသာပေါ့အရဟတဘုချမ်းသာကိုခံစားပြီးတော့သတင်းသုံးနေတာခုနှစ်ရက်တည်းတထိုင်နဲ့ ထိုင်ပြီးတော့ဒီသာမန်ပုဂ္ဂိုလ်တွေပဲထိုင်နေနေမှာတော့အမှန်ပုဂ္ဂိုလ်တွေကထိုင်နေမလုံးမကျက်ထိုင်နေရမယ်ဆိုရင်တဏှာကြီးလောက်ထိုင်မှုရကိုမလွယ်ပါဘူးတရားနဲ့ဆိုတော့ထိုင်လို့ရပါတယ်မြတ်စွာဘုရားကိုထားပါအောင်တော့အခုလောလောဆယ်ပဲတရားအားထုတ်ထားတဲ့ယောဂီပုဂ္ဂိုလ်တွေကတမာရိညာအားကောင်းကောင်းနဲ့ဆိုလို့ရှိရင်တော်တော်ထိုင်နေပါလေ။ညာကြီးပေါင်းတော်တော်များများထိုင်လို့ရပါတယ်။တချို့ ဒီနေ့လောက်တော့ထိုင်လို့ရတာပဲဒီနေ့တညလောက်တခါထိုင်လို့ရပါတယ်အခုနေလည်းရပါတယ်မြတ်စွာဘုရားတော့သူပြောစရာမလိုဘူးအဲ့ဒါကြောင့်မြတ်စွာဘုရားမှာခုနှစ်ရကာလပါလို့ဝိမု ക്തി ဒုက္ခဝိမု ക്തി ချမ်းသာအရဟတဘုချမ်းသာခံစားရမှုသည်အရဟတဘုချမ်းသာဆိုတာအရဟတဖလားသမဘာဝင်စားနေတာပါပဲနိဗ္ဗာန်အာယုံပြုပြီးတော့ဖို့စိတ်အစဉ်နဲ့မပြတ်ဖြစ်နေ အဲဒါအရဟတဘုရားမှာခံစားပြီးတော့နေတယ်အဲခုနှစ်မြောက်တဲ့အခါကာလခုနှစ်မြောက်တဲ့ညမှာပရိစ္ဆသံဝပအနုလုံးဆင်းခြင်းပတိလုံးဆင်းခြင်းအနုလုံးပတိလုံးဆင်းခြင်းပြီးဥဒ္ဒံကာရတွေလည်းပြီးရင်တော်မူတဲ့အဲဒီကပြီးတဲ့နောက်နတ်တွေကတန်မြာဖြစ်လို့နတ်တွေကဘယ်လိုတန်မြာဖြစ်တယ်လဲဆိုလို့ရှိရင်ဗိဓာဒမင်းသားအသုရတိ အတိတ်ယဟန်ကိစ္စမကြည့်သေးလို့ဆက်လက်ပြီးအားထုတ်နေတာနဲ့တူတယ်လို့ဒီလိုနာမည်ဖြစ်ကြတယ်လူများစာပြသံဃာပြအောင်ဒီဘောဗျာဒီဟာများပြတယ်ဒီဘောဗျာဒီဟာများပြပြီးတော့အဲဒီယရနာပလင်ရဲ့အပြည့်မြောက်တော်ရကနေပြီးမမရတော်မူပြီးတော့အဲဒီယရနာပလင်နေရာဌာနကိုမမိတ်သောမျက်စိဖြင့် ကျုပ်ကျုပ်နှလုံးသွင်းပြီးတော့သတင်းသုံးတော်မူပြန်တယ်လေးတင်ခြင်းနဲ့ကဘာတိန်ကာလပါလုံးပါရမီရဲ့ဖြစ်စည်းပုဂ္ဂကြတာဒီနေရာဒီဌာနမှာသာသမိဘုရားဖြစ်လို့ရောက်တော်မူရပေတယ်လို့ဒီနေရာလေးကိုမျက်စိနဲ့စူးစိုက်ပြီးတော့ကြည့်ရှုရတယ်။ဒါအစာပိုင်းကြည့်ရှုတာဖြစ်မှာပေါ့လေနောက်ပိုင်းတော့ဝိမု ക്തി ဒုက္ခသလားသမဘာဝင်စားပြီးတော့နေတာပဲဖြစ်ပါလိမ့်မယ်အဲ့ဒါက9ရက် အဲဒီကပြီးတဲ့ခါကာလကြတော့ပလင်တော်နေရာနဲ့အာနိမိသသတ္တဟရတော်မူတဲ့နေရာနဲ့ကြားထဲမှာအရှိအနောက်အတောင်60လောက်ရှိတဲ့ဇင်းညာနတ်တွေကဖန်ဆင်းပေးတယ်လို့ဆိုပါတယ်အဲဒီဇင်းညာမှာအရှိအနောက်မြတ်စွာဘုရားဇင်းညာလျှောက်တော်မူတဲ့ခုနှစ်ရက်ပါလုံးဇင်းညာကြွပြီးတော့နေတယ်အဲဒီမှာတော့အရဟတဖလားသမဘာဝင်စားတော်ဖြစ်ပေဘူး ပညာလျှောက်နေရင်ကတော့ဖြစ်ပေဘူးပညာလျှောက်နေရင်သမာဘဝင်စားရင်ရသွားလိမ့်မယ်လို့အဲဒီမှာပညာလျှောက်နေရင်ဖြစ်နိုင်တာကတော့ဝိပဿနာဘာဝနာတွေနှလုံးသွင်းတာကတော့ဖြစ်နိုင်ပါတယ်ဝိပဿနာဘာဝနာတွေနှလုံးသွင်းနေတာပဲဖြစ်ပါလိမ့်မယ်ပညာလျှောက်ရင်อืมဒုခိုက်တာမှာဖြစ်ပြီးတော့နေတဲ့ရုပ်ဒေနာနဲ့ဒီတော့ကြွားလို့တဲ့စိတ်၊နားလို့တဲ့စိတ်၊ကြားလို့တဲ့စိတ်၊ရွှေကြားလို့တဲ့စိတ်ကြောင့်ဖြစ်တဲ့ ရုပ်မူရာတွေခဏမဲ့သက်ဖြစ်ပြနေတာတွေကိုမပြနှလုံးသွင်းပြီးတော့ဝိပဿနာရှုကြည့်စဉ်းစားကြောက်နေတာပဲဖြစ်ပါလိမ့်မယ်အလွတ်တက်တဲ့လျှောက်တာတော့မဟုတ်ပါဘူးအဲအဲဒီလိုဝိပဿနာရှုပြီးတော့ကြောက်နေတာဘုဇင်ခုနှစ်ပါးတရားတွေဒီထဲမှာပါဝင်နေပါတယ်ဒါကြောင့်ခုနှစ်ရက်ပါလုံးစဉ်းစားကြောက်ပြီးတော့နေလို့လည်းဘာမှဖြစ်ဘူးချမ်းသာတာပဲအဲဒါခုနှစ်ရက်ပါလုံးစဉ်းစားကြောက်ပြီးစဉ်းစားကြွပြီးတော့နေတော်မူပါတယ်အဲဒီကပြီးတော့ဘောဓိသင်ရဲ့အနောက်ရောက်ရမှာ ယရနာကရဆိုတဲ့ယရနာကရဆိုယရနာအိတ်အဲဒီအရာမှာမြတ်စွာဘုရားအဘိဓမ္မာဒေသနာတော်တွေနှလုံးသွင်းပြီးတော့ခုနှစ်ရက်ပါလုံးသတင်းသုံးစာနေတော်မူခဲ့ယရနာကရယရနာအိတ်ဆိုတာဟာအဘိဓမ္မာဆရာလေးလိုအပ်ပြင်တော့အဘိဓမ္မာယရနာတွေကိုနှလုံးသွင်းနေတာအကြောင်းပြုပြီးယရနာကရခေါ်တာပါပဲတဲ့အင်ရမရှိပါဘူးဆိုပြီးတော့သုံးပြပေးကြပါတဲ့ သုတ္တန်ဆရာတွေကတော့ယရနာကရဆိုတာနတ်တွေကဖန်ဆင်းပေးထားတဲ့ယရနာခုနှစ်ပါးဖြင့်ပြီးတဲ့အဆောက်အဦပဲအဲဒီကြောင့်မှသတင်းသုံးတော်မူတယ်သတင်းသုံးပြီးတော့ပြီးမှခုနှစ်ကျမ်းကိုနှလုံးသွင်းတော်မူတယ်လို့ဆိုပါတယ်အဲဒီလိုနှလုံးသွင်းတဲ့အခါမှာဓမ္မသင်္ကန်းဤကုသလာဓမ္မအကုသလာဓမ္မစသည်ဖြင့်ဓမ္မသင်္ကန်းဤတရားတွေကိုနှလုံးသွင်းတော်မူပါတယ်နောက်ပြီးတော့ သင်္ဆခန္ဓာရူပခန္ဓာဝေဒနာခန္ဓာအစသည်ဖြင့်ဝိပင်တရားတွေကိုနှလုံးသွင်းတော်မူပါတယ်။နောက်ဓာတုကထာပုဂ္ဂလပညာအဲကထာဝတ္ထုကတော့မာတိကကောင်းစဉ်လေးလောက်ပဲနှလုံးသွင်းတယ်လို့ဆိုပါတယ်။ကထာဝတ္ထုနောက်ယမိုက်ယမိုက်ပြီးတော့ပဋ္ဌာန်းအဲဒီအဘိဓမ္မာကွန်ကြနှလုံးသွင်း ကိုယ့်ရဲ့ဒီဓမ္မအကျမ်းနဲ့နှလုံးသွင်းတဲ့ခါကာလတုန်းကညစွာဘုရားရောင်ရောင်ဆွဲသေးဘူး။ဘာကြောင့်တော့ဆိုရင်တရားတော်နဲ့ပယ်ကကျင်းနေလို့ညစွာဘုရားရဲ့ဉာဏ်တော်ကကျေဝန်းပြီးတော့နေတရားတော်ကနှလုံးမသွင်းတော့ဘူးလို့ဆိုရမှာပေါ့။အဲဒီမသိနေဘူးပဲသာပြီးတော့နှလုံးသွင်းတဲ့အခါမှာတရားတော်နဲ့ပယ်ကကျင်းလို့ညစွာဘုရားရဲ့ဉာဏ်တော်ကကွန်မြူးခြင်းမလားကွန်မြူးခြင်းမရဘူး။ဘာများတော့ဆိုလို့ရှိရင်ပင်ထဲမှာရှိတဲ့ ဒီနည်းအစရှိတော့ငါးကြီးတွေရှိပါတယ်ခြေုံကဝဟာရနဲ့အခုတော့အခုခေတ်ပုဂ္ဂိုလ်တွေတွေ့ကြုံထားတာတွေတော့ဝေလာငါးကြီးတွေဆိုတာရှိတယ်လူကြီးပါတယ်အဲ့ဒီငါးကြီးတွေဟာဒီပါမမြေကလေး၆လေးတော့ဝင်လို့ဖြစ်ကုန်ပဲဖြစ်ဘူးကြီးတယ်အမှန်ကြီးတဲ့ငါးကြီးတွေပဲမြင်နိုင်မှုမြင်မှာအဲလူလူတို့လွတ်ဖို့ပြေးဖို့သွားဖို့ဆိုတာကပဲပြလိုက်မှာတော့မြေကလေး၆လေးတွေမဖြစ်ဘူးဘယ်နေရာမှာမသူသွားကြည့်နေသွားနိုင်တယ်ကြေဝန်းရှိတယ်အဲ့ဒါလိုပဲ မြတ်စွာဘုရားဉာဏ်တော်ကကျေဝေါပြီးတော့နေတော့တရားတော်နဲ့ပဲကကျင့်နေလို့မကုန်ဘူးတော့ဘူးဒါကြောင့်မို့ရောင်ကြီးတော်မထွက်သေးဘူးပဋ္ဌာန်းဒေသနာတော်ကြည့်ရသိကျယ်တယ်ဒေချာလေးလာထားတဲ့ပုဂ္ဂိုလ်တွေမှာအမှန်တန်ကိုအံ့ဩစရာကောင်းတာပဲလို့ဆိုတာပဋ္ဌာန်းဒေသနာတော်ကြီးများမြတ်စွာဘုရားဟောထားရတာလေသိရဩစရာကောင်းတယ်ဒီမသိတဲ့ပုဂ္ဂိုလ်တွေဖို့တာဘာမှမသိဘူးကောပဋ္ဌာန်းဆိုတာပဋ္ဌာန်းပဲဖြစ်နေလား ဒီဒီခရာပြီးတဲ့ပုဂ္ဂိုလ်တွေဖို့မှဆိုလို့ရှိရင်ပဋ္ဌာန်းဒေသနာတော်ကြီးအသိကျေဝန်းတာတခါတစ်မျိုးတစ်ခေါက်မဆုံးအောင်ကိုကျေဝန်းနေတာအခုစာအုပ်တွေရိုက်ထားတာကတော့ဗေယာလတွေထိုးမြုပ်ထားလို့အဲမမြုပ်ဘဲနဲ့ကရိုက်မယ်ဆိုရင်စာအုပ်ပေါင်းတရားရိုက်လို့လည်းမလောက်ဘူးတစ်ထောင်ရိုက်လို့လည်းမလောက်ဘူးအများကြီးပဲအမှန်တန်ကိုကျေဝန်းပါလေအဲဒါတော့နေပဲကျေတဲ့ပဋ္ဌာန်းဒေသနာတော်ကြီးကိုမြတ်စွာဘုရားဆင်ခြင်တဲ့ခါကာလကျတော့ပဋ္ဌာန်းဒေသနာတွေအနန္တမရဆိုတာကိုအဆုံးပိုင်းခြားမရှိတဲ့နည်းတွေတဲ့ဒီထဲမှာရှိတယ် နန္ဒမြသမန္တထဝဉ္ဉေမှာကျေပြန့်ပြီးရနေတယ်ပဋ္ဌာန်းကျမ်းကြီးအဲ့ဒီပဋ္ဌာန်းကျမ်းကြီးဆင်ញနာမှုတဲ့အခါကာလကြတော့မှမြတ်စွာဘုရားရဲ့ဉာဏ်တော်ဟာကိုမြူဝင်ရတယ်ဘယ်နဲ့တည်းမှာခုနငါးကြီးကြီးကြီးနေကြီးခုံကြီးတိုင်းခုံသွားကြီးနေသွားအဲကျေဝတ်နေတယ်လို့ဖြစ်နေတယ်တဲ့ဒီတော့မှဉာဏ်တော်ကကိုမြူဝင်ရတော့မှဉာဏ်တော်ကြည်လင်ဆက်တံပြီးတော့စိတ်ကြရုပ်တဲ့တန်ချင်းကြည်လင်တဲ့စိတ်စားဥဒေဖြစ်ပြီးရောင်ကြော60တွေထွက်လာတယ် ဒီလိုဆိုပါတယ်လီလာပိဒလောဟိတနိသိဒပပဒရာဆိုတဲ့ရောင်ရော60ဆွဲပြီးတော့လာတယ်အဲ့ဒီမှာဘုန်းကြီးကပါလို့မရင်သုံးတာမဟုတ်ပါပဲယရနာကရတတဟာ၄ခုပြီးသွားပြီအဲ့ဒီကနောက်ဘောဓိဉာဏ်အရှိတဲ့မှာခလာနာမှာနိနိကကတော့မဟုတ်ဘူးအဲ့ဒီအရှိတဲ့မှာအဇပါလညောင်ဝင်စွာရှိရဲ့အဇဆိုတာစိတ်ပဲပါလဆိုတာကဆောက်ရှောက်တဲ့ထင်းကြောင်းတဲ့ စိတ်ကြောင်းညောင်မယ်လို့ဘာသာပြန်ထားကြတယ်စိတ်ကြောင်းသားတွေပါလေဒီမှာဝင်းခုပြီးတော့နေသာအကြောင်းပြုပြီးတော့ခေါ်ဟန်တူပါတယ်အဲဒီဇာပါလာညောင်မယ်မြတ်စွာဘုရားအဲဒီအောက်မှာသတင်းသုံးပြီးတော့ခုနှစ်ရက်ပါလုံးဝိမု ക്തി ဒုက္ခကိုခံစားပြီးတော့နေတော်မူပြန်ပါတယ်အဲဒီကပြီးတော့ခုနှစ်ရက်ပြည့်တဲ့အခါမှာဗောဓိမင်းရဲ့အစ်တောင်ရမှာအဲဒီမု슬ိန်နာဆိုတဲ့ဒီပင်ပေါရောက်တဲ့အိုင်ရှိပါတယ် အဲဒီအိုင်မှာအဲဒီမုတ်စနိနာဒီပင်ရမှာမြတ်စွာဘုရားသရင်သုံးတော်မူပါရဲ့အဲဒီမှာခုနှစ်ရက်ပါလုံးသရင်သုံးတဲ့အခါကာလမှာမိုးကြီးစွာရွာလို့အဲဒီကငဃမင်းကြီးကသူ့ရဲ့ကိုယ်ကာယနဲ့ဝေယဝဲစပြုလို့တဲ့အတွက်ကြောင့်သူ့ရဲ့ကိုယ်ကာယနဲ့ခဏပတ်ပတ်ပြီးတော့မြတ်စွာဘုရားရဲ့အပေါ်မှာမိုးပေါက်ကြီးလည်းမကြရအောင်ဒီကလေတွေလည်းမတက်ရအောင်လို့တခါလဲ အမှန်တန်ကြီးကျယ်တဲ့ကိုယ်ကာအကြီးဖန်ဆင်းပြီးတော့မွေကြီးပေါ်တယ်ငကားစာမွေပဲသာမန်ပုဂ္ဂိုလ်တွေဆိုရင်သိကြောက်ကြကောင်းပါပဲမြတ်စွာဘုရားတော့ကိစ္စမရှိဘူးဟွန်းမြတ်စွာဘုရားတော့ဒီလိုတာတွေအကုန်ကင်းအစအရကလည်းဘုရားလုံးလို့ကလည်းမကြောက်တတ်ဘူးသတိအနာကောင်းတယ်တရားဖြစ်တော့သူပြောကြမလို့ပါဘူးအဲဒီမောဇလိနာမောဇလိနာအိမ်ကငကားကြီးကမြတ်စွာဘုရားကိုကိုယ်အခွေနဲ့ ဘေးကအထောက်အကူကြီးပါဝန်းဉဏ်ကစားဝိုင်းကြီးလိုဖြစ်နေမှာပေါ့လေတိုင်ဝိုင်းကြီးလိုဖြစ်နေမှာမိုးခွေကြီးဘေးကနေပြီးတော့အဲအပေါ်ကနေပြီးတော့တခါပကင်းနဲ့မိုးထားအခုတရားစင်းတော်တွေမှာအဲ့ဒီရုပ်ပုံလေးတွေလည်းလောက်ထားတာကြည့်ပါတယ်အဲ့ဒီအဲ့ဒီဟာကိုအကြောင်းပြုပြီးတော့အဲမုစလင်နာတတ္တဟာကနေဒီအကြောင်းပြုပြီးတော့လောက်ထားပါတယ်အဲ့ဒီဘယ်တော့ကျေဝန်းလို့ဆိုလို့ရှိရင်တော့ဘာသာရပြတာကြီး အဆောက်အဦလောက်ကျယ်ဝန်းပါတယ်လောဘသာတဲ့ကယေရှုကလည်းမျက်စိနဲ့ကိုညအတိုင်းတာတော့မတိုင်းခဲ့ဘူးအမြင်ကြည့်ရတာမငယ်ပါဘူးသူကအဲအရာနာအရာတော့ပေတရားမကားတယ်ဦးထင်တယ်အနန္တော့ပြောတာဘူးအနန္လည်းပဲပေ60ပေတရားလောက်ရှိရင်လည်းရှိမှာပါအများကြီးပါပဲကြီးကြီးပါပဲအဲဒီတည်းမှာမြတ်စွာဘုရားဆင်းရဲကြွရင်လည်းကြွနေအောင်ဆင်းရဲကြွနေအောင်လုပ်ပြီးငကားကြီးကကြေကြေပြန့်ပြန့်ခံရင်းပြီးတော့ကိုယ်ကိုယ်နဲ့အောက်ယူလုပ်ပြီးတော့သူသားနဲ့ဆိုတာ ဒါပေမဲ့မြတ်စွာဘုရားကတော့ဒီဆဲရဖက်ွယ်ထိုင်နေပြီးတော့အရာဒဖလားသမဘာဝင်စားပြီးတော့နေတာပါပဲသူချင်းရှားချင်းကြွားချင်းမရှိပါဘူးအဲဒီအခွင့်အရေးပြည့်တဲ့အခါမှာဘောဓိမင်းကြီးတောင်းမဲ့အရာရာဇာယရဏလင်းလုံးမင်းဆိုတာရှိတယ်အဲဒီရမှာလဲမြတ်စွာဘုရားခုနှစ်ရက်ပါလုံးဝိမုတိဒုက္ခခံစားပြီးတော့နေတော်မူပါတယ်တဲ့အလုံးခုနှစ်ပတ်တာဟာ အဲဒီခုနတတပြီးတဲ့ခါကာလကျွန်တော်မှအဇာပါလာညောင်မင်းညစာဘုရားပြန်ကြွားပြီးတော့သတင်းသုံးတဲ့အခါမှာအထမပတ္တာဆိုပြီးတော့ခေါ်ပါတယ်ဒါပေမဲ့လို့အထမကတော့ပတ္တာမရှိပါဘူးအဲ9ရက်9နည်း40နဲ့9ရက်ပြီးတဲ့အခါမှာ50မြောက်ပေါ့အရက်50မြောက်အရက်50မြောက်ဆိုတော့ဘယ်လောက်ကြာသုံးလားပြည့် သုံလားပြည့်ကနေပြီးတော့သုံလားပြည့်ကတည့်ရနေကစပြီးတော့တွေ့ရသုံလားပြည့်အဆုံးနေမှာသုံလားပြည့်ညအဆုံးဒါပြည့်တည့်ရနေမနဲ့အာရုံမတက်ခင်လေးတွေဘုရားဖြစ်ပြီးတော့နောက်9ရက်ဆက်နေတော့အဲလာဇတည့်ရတိကနေပြီးတော့အဲလာဇုတ်တည့်နေကနေပြီးတော့9ရက်အဲဒါပဏိငါပတ္တာအဲဒီကနေတွေ့ရနေတော့သုံလားက15ရက်နေုံလားကอืม 20နဲ့900လား30လားတော့မပြောတာပဲဒါအဲ့ဒီမှာဝါထားသေးသလားမထားသလားအဲ့ဒါမသိဘူးဒါပါတော့20နဲ့900ပဲတွေ့ရုပ်သက်တင်ထားပါတော့အဲ့တော့40နဲ့400ရရ44ရက်49ရက်ပြောဝါဇူလာဇန်9ရက်49ရက်ရဝါဇူလာဇန်9ရက်ရောက်ဒါဝါဇူလာဇန်6ရက်ဖြစ်မှာပေါ့ကွာဟာအဲ့ဒါ ဇာပါလာညောင်မင်းရင်တရင်သုံးတဲ့အခါညဇာဗျာတရားတော်ဤနည်းနည်းပုံကိုသင်္ကြန်တော်မူတယ်တရားတော်ဤနည်းနည်းပုံသင်္ကြန်တော်မူတယ်အဒီကတော်ခေါ်မြာယံဓမ္မကာမီရောဒုရသောစသည်ညဇာဗျာသင်္ကြန်တော်မူတယ်မေငါသည်အဒီကတော်ရသည်အသောယန္တမောဤတရားသည် ကာမီရောအနေနဲ့လေစွာရကမြတ်စွာဘုရားတရားတော်မိမိသိပြီးတော့ထားတဲ့မေတ္တရားဘုရားနိဗ္ဗာန်တရားတွေနည်းနည်းပုံကိုသင်္ကြန်မှုတယ်ဒုရသောမြင်နိုင်ခဲ့စွာတကားအဲဤပုနောသိမ့်ွေရဲ့အမတာနည်းနည်းသိမ့်ွေအသိခက်တဲ့တရားပဲလို့တရားတော်ကိုသင်္ကြန်မှုပါတယ် အဲတရားတော်ကိုအလေးပေးပြီးတရားတော်နဲ့လည်းကိုဆင်ញင်ပြီးတော့လောကဘက်ကိုလည်းလှည့်ပြီးတော့ဆင်ញင်တယ်အာလယာရမသောပန္နာယံပဇာအယံပဇာအယံပဇာပန္နာဤတတ္တဝအပေါင်းကြီးကအာလယာရမနှစ်သက်ပျော်မွေ့ပဲကာမဂုဏ်အာယုန်နှင်းပျော်မွေ့ရာရှိကြကုန်၏လောကမှာတတ္တဝါတွေပဲကြီးလိုက်တဲ့အခါကျတော့ ကာမဂုဏ်အာယုန်နေတာနဲ့သူတို့ပြောကြရှိနေတာပဲလူတွေကကာမဂုဏ်ကြိုက်တယ်အစဉ်အာယုန်တွေအစဉ်ကောင်းတွေအလှကောင်းတွေပေါ့ယောက်ျားမိန်းမအစဉ်အာယုန်တွေအလှပတွေတင့်တယ်တွေကြိုက်တယ်အပန်းကောင်းတွေအနံ့ကောင်းတွေအရသာကောင်းတွေတွေ့ဒီကောင်းတွေကြိုက်တယ်သတ္တဝါတွေကဒါပဲသူကအာယုန်ပြုအာလျရတ္တ ကြွယ်ရာစရာကောင်းတဲ့ကာမဂုဏ်အာယုန်တွေမှာပဲသူတို့မွေးလျော်နှိမ့်ဆိုင်ကြော်ပိုက်ပြီးနေကြတာပဲဥပမာအားဖြင့်ကလေးတွေရှိကြပါတယ်ကလေးတွေဟာသူတို့ကစားနေကြတယ်ဘိုးကုတ်ကလေးတွေနဲ့ကျွန်းနဲ့လောက်တဲ့နွားရုပ်ကျွဲရုပ်ကလေးတွေနဲ့စသည်ဖြင့်ပေါ်တယ်ကစားနေကြချိုလဲပဲတွေကိုပဲအိမ်ဆောက်ကစားနေကြတာ အောင်မယ်သူတို့ကြွဲနေတာကအချိန်ကုန်မှမသိဘူးအခွင့်ရမယ်ဆိုလို့ရှိရင်တနေ့လုံးသူတို့ကစားနေကြတာပဲဒုစရတွေကဒါပြောနေတာသူတို့ကလည်းသူတို့ကဒီအိုးဘုတ်ကလေးတွေအယုတ်ကလေးတွေအဲမြေကြီးနဲ့လှုပ်ထားတဲ့အင်ကြီးလေးတွေတောက်တူစရာလေးတွေပေါ်လေအဲ့ဒါလေးတွေနဲ့ကစားနေကြတာဒဲလိမ့်ပြီးတော့လည်းသူတို့ပြောနေတာပဲမှန်ဒဲလိမ့်ပြီးတော့များပြောနေဒုက္ခလေးပြစ်ပြီးတော့လည်းသူတို့ပြောနေတာလည်းသူတို့ပြောကြတယ်ပေါ့ဆိုလို့ လူကြီးတွေအနေနဲ့ကြည့်မယ်ဆိုရင်ဒုက္ခပဲပြောပြကောင်းလို့မှာတော့လူကြီးတွေအနေနဲ့ဘာမှပြောပြမကောင်းဘူးကလေးတွေအနေနဲ့ကတော့သိပြောပြကောင်းနေတယ်သူတို့မပြင်းနိုင်ဘူးလူကြီးတွေကဟဲ့လာဟဲ့နင်တို့အဲ့ဒီမှာမနေကြနဲ့ဆိုမှတော့သူတို့အလိုမရှိဘူးသူတို့ကသူတို့ကစားနေတာပြောနေတာသူကအဲသူတို့အပျော်ပြက်သွားမယ်လို့သူတို့အောင်းမိတယ်လူကြီးတွေကလည်းဒီလိုပါပဲအဲ့ဒီကလေးတွေဘာမဟုတ်တဲ့အဲအယူကလေးတွေနဲ့ ကိုယ်ပုဂ္ဂိုလ်တွေစပြီးနေပြောနေတယ်လို့ပဲလူကြီးတွေလည်းကာမဂုဏ်အာရုံနဲ့ပြောနေကြတာလူကြီးတွေလည်းသက်ရှိရုပ်ကလေးတွေပေါ့သားလေးတွေသမီးလေးတွေအိမ်မူအိမ်သားတွေဒါလေးတွေအယုတ်ကလေးတွေညာအတူတူပဲဘာမှမထူးဘူးဟိုဟာကအသက်မရှိတဲ့အယုတ်ကလေးတွေအိုးလေးတွေအခုဟာကအသက်ရှိတဲ့အယုတ်ကလေးတွေကိုဒါလေးတွေနဲ့ပြောနေကြတာဟွန်းသားလေးတွေညီလေးတွေဒါလေးတွေညာသူကပြောနေကြတယ်လူလည်းတနေ့ကုန်တနေ့ကဘယ်ကလိမ့်တော့ တလားလဲကုန်သားလို့လည်းပြောတာမပြီးသေးဘူးဒီနေ့လဲကုန်သားလို့ပြောတာမပြီးသေးဘူးတကွာကုန်သားလို့လည်းပြောတာမပြီးသေးဘူးပြောနေကြတာပဲဟုတ်လားဒါတော့နှထင်ကြနေပါလေအဲ့ဒါအဲ့ဒါတွေမြတ်စွာဘုရားမြင်တာဘဝတိုင်းဘဝတိုင်းဘတ်တော်တွေအကာမဂုဏ်အာယုန်နဲ့ကြောမှုပြီးတော့နေကြတယ်ကာမဂုဏ်အာယုန်နဲ့မှာလာရင်နှိမ့်ဆိုင်ကြောမွေးပြီးတော့နေကြတယ်ဒါလောက်ကာမဂုဏ်အာယုန်နဲ့ကြောမွေးပြီးတော့နေတဲ့ တတ္တဝါတွေဟာငါဖျားသိထားတဲ့တရားကိုသိနိုင်မှမလားနားလည်နိုင်မှမလားသဘောကျနိုင်မှမလားမြတ်စွာဘုရားသာမညသိနေတာနော်အဲကျွန်းထိုက်တဲ့ပုဂ္ဂိုလ်တွေပုဂ္ဂိုလ်သူပုဂ္ဂိုလ်များတွေတကယ်အများကြီးရှိပါတယ်တတ္တဝါတွေထဲမှာဒါပေမဲ့လည်းအဲ့ဒါတွေသိနေတာမဟုတ်သေးဘူးအခုကဒီလောကလုံးသုံးပြီးမြတ်စွာဘုရားကသိနေလိုက်တယ်ဒီလောကလုံးသုံးသိနေတော့ဒီလိုနေမှာပဲအခုရန်ကုန်မြို့တစ်မြို့လုံးနဲ့သုံးပြီးသိနေလိုက်ရင် လူကြားဥဒ္ဓမာယုံကဟောပြီးနေတဲ့တရားတော်လာပြီးနာနေတဲ့ပုဂ္ဂိုလ်ကနည်းနည်းရှိတာပဲဟုတ်လားရန်ကုန်မြို့မှာအများကြီးလူဦးရေတွေရှိနေတာမြင်မှာလာပြီးနာနေတဲ့ပုဂ္ဂိုလ်ကသူကနည်းနည်းရှိတာပဲမနာနိုင်တဲ့ပုဂ္ဂိုလ်တွေကများတယ်တချို့ကတရားတဲ့စိတ်ကိုဝင်စားဘူးတရားနာရမှာကိုမဟာမသိဝင်စားဘူးတရားနာရင်ပြင်းပြာကြီးတော့အောင်းနေတယ်ဒီတိအောင်ဆိုတာလည်းပြင်းတယ်အဲသူတို့ကြိုက်နေတာကကာမဂုဏ်အာယုန်တွေ ဟိုဘိုင်စကုတ်တို့ဘာလို့အတိအရီတော့သွားပြီသူတို့တခါလဲဘုန်းကြီးများသိစားကြည့်တော့သွားရင်လာရင်ကျသွားတော့ဘိုင်ကုတ်ယူနေညမှာတခါလက်မရဖို့လူတွေကစီတန်းပြီးတော့နေတာတွေအောင်မယ်မောင်မင်းကြီးကတော့တေသတိကောင်းပါဘောလို့အောင်မိရတယ်တဲဆွဲကောင်းတာပဲလို့သူတို့သူတို့လည်းသူတို့ပါရမီဖြစ်ရတာသူတို့ဟိုကလက်မကလေးတော့ရဖို့ပါရမီဖြစ်နေရတာဟွန်းသူတို့တော်တော်ကြိုးစားတယ်အဲဒီလိုတရားဝဲတွေပါလေလာဖို့ဆိုတော့သူတို့စိတ်ညစ်သွားအောင်အဲဒီလိုပုံကိုယ်တွေက အဲ့ဒါကာမဂုဏ်အာယုန်တွေကလည်းပြောကြသိပြီးတော့နေတာတဲ့ဒီပုဂ္ဂိုလ်တွေကငါဆရာသိထားတဲ့မေတ္တရားဖို့တရားနိဗ္ဗာန်တရားပြိဿသမုပ္ပါတရားတွေကိုသိနိုင်ပါမလားလို့မြတ်စွာဘုရားကသာမညအကြမ်းများဖြင့်ဆင်ခြင်ပါလေအဲဒီလိုဆင်ခြင်တော်မူတဲ့အခါကာလမှာတရားမဟောလို့ပဲသိညာတော်မှာဖြစ်ပြီးတော့သွားတယ်လို့ပါဠိတော်တွေမှာတည်းပဲလာပါအဘောဒုက္ခတရားစိတ်ဓာတ်နမီအဘောဒုက္ခတရားအကြောင်းညမဲ့ဖြစ်ဖို့ရတယ် อืมဟောနေလို့ရှိရင်ပင်ပန်းလို့ရှိမှာပါပဲဒီနေမျိုးတောင်မှမြတ်စွာဘုရားသိတာရောက်သွားတယ်လို့ဆိုပါတယ်အဲဒီခါကာလမှာဗဟံတတိဆိုတဲ့ဗြဟ္မာကြီးကမြတ်စွာဘုရား၏စိတ်ကြံလို့ပြီးတဲ့အတွက်နတတိဝတ္တဘောလောကောနတတိဝတ္တဘောလောကောဘောဟိုချင်းတို့လောကောလောကကြီးနတတိဝတ္တပျက်စီးလေပြီတကား မြတ်စွာဘုရားလေးတင်ခြင်းနဲ့ကဘာတသိန်းကာလပါလုံးတတ္တဝါတွေမေဖို့နိဗ္ဗာန်ရအောင်တရားဟောမယ်ဆိုပြီးတော့မဲမဲတဲ့တဲ့ပါဠိတွေဖြစ်ကျင်လာတာအခုတရားတော်နဲ့နဲပုံနေတတ္တဝါတွေစိတ်လိုသာနာတွေကယုံရင်ကြမ်းနာနေပုံနေဆင်းရဲတဲ့အခါကာလမှာတရားမဟောလို့တဲ့စိတ်တော်ဖြစ်သွားပြီဒီလိုမှဘုရားမှာတရားမဟောလို့ပြင်ဒီလိုတွေနိဗ္ဗာန်ဘယ်နဲ့လို့ရောက်နိုင်မလဲနိဗ္ဗာန်ထားအောင်တော့ ဒီချမ်းသာနာချမ်းသာတွေနဲ့ပြည့်စုံမှုရတောင်မှအမှန်ခင်းရင်သွားပြီဒါကြောင့်လောကလောကကြီးသည်နာတတိဝတပစ္စည်းတွေသွားတကားပစ္စည်းတွေကြီးတကားလောကကြီးတော့ဒီတိုင်းဆိုရင်ပစ္စည်းကြီးအချင်းတို့လာကြလာကြဒီလိုမဖြစ်သေးဘူးတို့မြတ်စွာဘုရားသွားပြီးတော့တောင်းပန်ကြစေဆိုပြီးတော့ဇမားရင်းနဲ့သူယုံပြီးတော့သူကလာတယ်လာပြီးမြတ်စွာဘုရားရှိတော်မှာဒူးတစ်ဖက်ထောက်ပြီးဒူးတစ်ဖက်ထောက်ပြီးတော့ဇမားတိုင်းထိုင်နေလို့ဆိုတော့ မြန်မာတိုင်းကလူတို့ဖက်ထောက်လူတို့ပေါ့ထောင်ပြီးတော့ထိုင်အခုဗမာပြည်မှာရိုးရိုးသေးသေးထိုင်ရတယ်လူနှစ်ဖက်လုံးချပြီးတော့ထိုင်ရတယ်အဲမျိုးသားတွေလည်းပဲဒီလိုပဲလူနှစ်ဖက်လုံးချထိုင်ရတယ်မျိုးသမီးတွေလည်းလူနှစ်ဖက်လုံးချထိုင်ဟောဒီလိုကအမျိုးသမီးတွေကအဲ့ဒီလိုမဟုတ်ဘူးလူတစ်ဖက်ချပြီးလူတစ်ဖက်တော့သူကမြန်မာတိုင်းနဲ့သူကလည်းအဲ့ဒီမှာအယိုးသေးသွန်စသည်တွေပါလေကတဲ့ခါကလာပြီးတော့ထိုင်တယ် ဟိုအယုတ်သားတွေလည်းများရေးထားတာသူသာတာကနေပြီးတော့သဏ္ဍာန်တော်စံကတဲ့အခါကာလတဲ့ဒီလိုပဲသူဒုတစ်ဖက်ထောင်ပြီးတော့သူမြမတိုင်းနဲ့သူသူကြီးလေးထားပြင်တာနဲ့သူပါရဲ့သူကအဲမြမမင်းကြီးကဗဟာတိမြမမင်းကြီးကမြတ်စွာဘုရားတရားဟောဖို့တယောက်တောင်းတယ်တဲ့ဒီနေရာမှာစဉ်းစားကြရတော့အများကြီးရှိပါတယ်မြတ်စွာဘုရားပဲအလုံးစုံသောတရားတွေကိုကိုယ်တိုင်သိပြီးတော့သတ္တဝါတွေကို ဟောဖို့ပြောဖို့ရာပါရီတွေဖြစ်ကျင်လာခဲ့တာပဲဘာဖြစ်လို့တရားမဟောလို့လဲစိတ်ဖြစ်ရမလဲယမကြီးကကြားတဲ့ကနေဘာဖြစ်လို့တောင်းပန်နေရမလဲမတောင်းပါမင်းနဲ့ဒီတိုင်းနဲ့မြတ်စွာဘုရားဟောတယ်ဆိုရင်မကောင်းဘူးလားလို့စဉ်းစားကြရှိပါတယ်ဟုတ်တယ်ဘုန်းကြီးများစဉ်းစားရင်လည်းအဲ့ဒီတိုင်းပဲရတယ်ဘေးကနေပြီးတောင်းပန်ရတယ်ဘာလို့ရလဲဆို သာမန်ပုဂ္ဂိုလ်တွေအတွက်ကလျော်တယ်လို့ခွင့်ရတဲ့သဘောကျ။တရားတောက်မှနေကြမလိုဘူးလို့ဒီလိုပဲသဘောကျပါလား။ဒါပဲမဲ့လို့သာဝေကျမ်းကနေတိုက်ရိုက်ရှိပြီးတော့သူ့အတိုင်းပဲသိအောင်လို့ယောနိသောမသိကာရနဲ့ယူမဖြစ်မှာ။ဒါတွေပြူရမလွယ်ဘူးဒါဒီတိုင်းပဲယူမဖြစ်မှာတော့တောက်မှလည်းဆိုတောက်မှလည်းပဲဒီတိုင်းသားမှဖြစ်မှာ။ဘာဖြစ်လဲဆိုတော့ရှိရဲ့လောကကြီးက ဇမာကိုအလေးပြုတယ်အဲလူတွေရောနတ်တွေရောဇမာကိုအလေးပြုကြတယ်ဇမာကနေပြီးတောင်းမှလို့ဟောတယ်ဆိုလို့ရှိရင်လူတွေနတ်တွေယုံကြည်မှုစိတ်ဝင်စားမှုတွေဖြစ်နိုင်တယ်အကျိုးများတယ်ဒါလည်းမှန်တယ်နေရာဌာနတစ်ခုမှာပြတ်ထားတဲ့ပုဂ္ဂိုလ်တယောက်ကနေပြီးတော့အလေးပြုတယ်ဆိုလို့ရှိရင်နောက်တဲ့ပုဂ္ဂိုလ်တွေအများကြီးရတယ် အမှန်အရေးကြီးပါတယ်။ဒေနိယာဌာနဖြစ်ဖြစ်တောရွာတွေမှာသာပြီးတော့ရေးကြည့်တာပေါ့။တောရွာတွေများမှာအဲဒီရွာမှာဩဇာသိက္ခာရှိတဲ့ပုဂ္ဂိုလ်အဲဉာဏ်အကြီးတဲ့ပုဂ္ဂိုလ်ကနေပြီးတော့ရှစ်ဆောင်ပြီးလှုပ်လှုပ်လိုက်ရင်တရွာလုံးအကုန်လုံးတစ်ခါလဲလိုက်လာပြီးတော့ဆောင်ရကြတာပဲသိနေကြတယ်သူကမျိုးလည်းဒီလိုပါပဲနိုင်ငံလည်းဒီလိုပဲခေါင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်ကြီးတွေကနေပြီးတော့အလုပ်တစ်ခုလုပ်လို့ရှိရင်နောက်ကပုဂ္ဂိုလ်တွေအကုန်လုံးဝိုင်းဝန်းပြီးတော့လုပ်ကြတာအဲသာသနာရေးတွေမှာလည်း အဲဒီလိုပဲအဲရာရာရှိတဲ့ပုဂ္ဂိုလ်ကြီးတွေကနေပြီးတော့ခေါင်းဆောင်ပြီးလုပ်လို့ရှိရင်နောက်လိုက်နောက်ပါပုဂ္ဂိုလ်တွေကအများကြီးပဲဆောင်ရွက်ကြပါတယ်အဲဒါကအရေးကြီးပါတယ်အဲဒါလောကကြီးတစ်ခုလုံးနဲ့ရှိရှိတဲ့အခါကျတော့ဓမ္မကသူကပြတ်ထားနေတယ်တဲ့ဓမ္မကိုအလေးပြုကြတယ်ဓမ္မကြီးကနေဒီမြတ်စွာဘုရားတောင်းမှလို့မြတ်စွာဘုရားဖွဲ့ရတယ်ဆိုလို့ရှိရင်အဲလူတွေရဲ့စိတ်ဟာဝင်စားဖို့ရှိတယ်ဒါကြောင့်မို့တောင်းမှရတယ်ဒီလိုဆိုပါတယ်ဒီမှာလဲသောရကတည်းကရှိကြတာပဲ မြမကြီးကတောင်းမှန်းနဲ့ဆိုတာဘယ်သူကသိတော့ဘယ်ကတက်တယ်ရှိတော့ဒီလိုသောရကတက်ပြရှိတယ်အဲတရားဟောလို့လည်းမြမတောင်းမှန်းတယ်လို့ဆိုတာသိရတာပဲဘယ်သူမှလည်းတက်တယ်ရှိတာမဟုတ်ဘူးအဲဒီလိုညင်းပြရှိပါတယ်ဒါပေမဲ့လို့လူတွေငါတက်တယ်မရှိတာနတ်တွေပြမာတွေတော့တက်တယ်ရှိနေပါတယ်အဲဒီခါတုန်းကကျေဥစ္စာဓမ္မစကြာတရားဟောတဲ့အခါကာလမှာဇမားတွေတစ်ဆက်ရှိကြတယ်ပဲဒါလည်းမဟုတ်ဘူးနတ်တွေလည်းပဲ မရေမတွက်နိုင်အောင်များတယ်လို့မိဒနာပညာမှာပြထားပါတယ်အဲ့ဒီနတ်တေပြမာတွေကတော့ပြီးတယ်ဟိုတုန်းကသာမဏေပြမာကြီးလာတောင်းမှလို့မြတ်စွာဘုရားဟောတော်မူတယ်ဆိုတာပြီးပါတယ်အရေးကြီးတာအဲ့ဒီပထမဆုံးချက်ကပိုအရေးကြီးတာနောက်လောကကြီးမပြီးတဲ့လူတွေအတွက်ကတော့သိမထူပါဘူးအဲပထမဆုံးအချိန်မှာအဲ့ဒီနတ်တေပြမာတွေဥထုပ်ပြီးတော့တခါလဲတရားနာတရားတွေရသွားတာကသိပြီးတော့ရေးကြည့်ပါတယ်အဲ့ဒါအတွက်ကြောင့်မို့ဘုရားတိုင်းဘုရားတိုင်းမှာဓမ္မရာအားလျော်သွားတယ် ဒီတရားတော်ဤမြတ်တော်ကိုဆင်ញင်ခြင်းတတ္တဝရဤအလိုဣဇာတယယုံရင်ကြမ်းတမ်းပြီးတော့နေကုန်အဲ့ဒါတွေဆင်ញင်မှုရင်တရားမဟုတ်လို့လည်းစိတ်ကဓမ္မရာအားလျော်စွာဖြစ်ရတယ်အဲ့ဒီလိုဖြစ်တော့ဗြဟ္မာကြီးကလည်းဓမ္မရာအားလျော်စွာတောင်းပန်ရတယ်ဒီလိုတောင်းပါမှပထမဆုံးတရားဥဟောတဲ့အခါကာလမှာဗြဟ္မာယောနတ်တွေရောဒါကြတဲ့ရိုးသေးသေးလေးလေးစားစားနဲ့နာကြတယ် နာလို့တရားဥပဒေကိုလောလောကူကူနဲ့ရပါကြတယ်အဲ့ဒီချက်တွေကတော့အရေးကြီးပါတယ်အဲ့ဒီလိုပဲယောနိတော်မတိကာရနှလုံးသွင်းရအောင်အဲ့ဒီတော့ဒီမှာကြီးကတောင်းမှန်တော့မြတ်စွာဘုရားကလောကကြီးကိုကြည့်လိုက်တဲ့အခါကာလမှာကျွတ်ထိုက်တဲ့ပုံကိုယ်ကြီးမြင်ရပါတယ်တဲ့အပါရဇက္ခဒီညာရီတော်မျက်စိမှာကိလေသာမြင်နေတဲ့ပုံကိုယ်တွေဒိဋ္ဌိဉ္စရိယထက်သောအိန္ဒြေရှိတဲ့ပုံကိုယ်တွေ သွားကာရကောင်းသောအချင်းညာနဲ့ပြည့်စုံနေတဲ့ပုဂ္ဂိုလ်တွေသူ့ဝိညာဉ်ပြရဟောလို့ပြောလို့ရှိရင်လွယ်လွယ်ကူကူနဲ့နားလည်မဲ့သဘောပေါက်မဲ့ပုဂ္ဂိုလ်တွေမြင်ရတွေ့ရပါတယ်ဥပမာအားဖြင့်ဘာလို့လဲဆိုလို့ရှိရင်ညခါကာလတောင်ပေါ်ကနေကြည့်လိုက်ရင်ပတ်ဝန်းကျင်မှာအဲလယ်ထဲတွေရှိကြတယ်ຢာထဲတွေရှိကြတယ်အဲမိုးရင်းမှာအရေးရှိတာပေါ့လေအဲဒီလယ်ထဲຢာထဲတွေမှာမီးလေးတွေထွန်းထားကြတယ်အဲຢာထဲလယ်ထဲຢာထဲကမီးလေးတွေမြင်ရမီးကြည့်ရ မိလေးတွေအကုန်လုံးမြင်ရတယ်လူတွေတော့မမြင်ရဘူးမိလေးတွေအကုန်လုံးမြင်ရအဲ့ဒါလည်းပဲမြတ်စွာဘုရားဟောလို့ရှိရင်ကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားအကြည့်လိုက်တဲ့အခါမှာဘုံမှာတဲ့ဘုံမှာရာလိုက်ထောင်လိုက်အစုပုံနဲ့လည်းတွေ့ရတယ်ဒီမှာရာလိုက်ထောင်တဲ့အစုပုံနဲ့တွေ့ရတယ်ငင်း90ရောက်စပြီးလည်းတွေ့ရတယ်တယောက်ချင်းတယောက်ချင်းလည်းတွေ့ရတယ်အဲ့ဒါတွေကဟောအဲမိလေးတွေဟိုမှာဘာဝဉာဏ်ကနေပြီးတော့လေတဲ့ကြတဲ့ကမိလေးတွေနာမြင်ရတယ်လို့ပဲတဲ့မြတ်စွာဘုရားမြင်တော်မူတယ် နေတော့မှမြတ်စွာဘုရားနဲ့တရားဟောမယ်လို့ပဋိညာဉ်ပေးပြီးတော့ဇမကြီးရပြန်သွားအဲဒီကနေပြီးတော့တရားဟောဖို့ကဆင်ခြင်တော်မူတယ်အဲဆင်ခြင်တော်မူတဲ့အခါကလည်းတရားဟောဆိုတာကလည်းရှင်းဥစွာတရားဟောရတယ်ဆိုတော့လွယ်ကူကူသိနိုင်တဲ့ပုဂ္ဂိုလ်ဆင်ခြင်ရတယ်အဲဒါမြတ်စွာဘုရားငါတရားဟောမယ်တရားကိုဘယ်လိုကူဘယ်ပုဂ္ဂိုလ်သိနိုင်မှမလဲဘယ်ပုဂ္ဂိုလ်ရှင်းဥစွာဟောရပါမလဲလို့ဆင်ခြင်လိုက်တဲ့အခါမှာအာလာရယုတ်ကြီးပေါ်လာတယ် ဒါကသူကြီးဆရာတော်ဟောတဲ့အချိန်ပါတော်ပါတယ်နော်အလားတိုင်းကြီးဒီမှာကျေးဇူးကသွားပြီးတော့တရားနည်းတရားလောင်းတော်ဖြစ်တုန်းကတရားနည်းသွားယူတယ်သမာဓိ9ပါးလုံးတရားနည်းအဲဒီကယူပြီးအားထုတ်လို့သမာဓိ9ပါးလုံးရခဲ့အဲဒီတော့ဒီအလားတိုင်းရဲ့ကြီးအကြောင်းကိုကောင်းကောင်းသိဒီအလားတိုင်းရဲ့ကြီးဟာသမာဓိ9ပါးလည်းရတယ်အဲကိလေသာတွေနဲ့ဝိသမနာအားဖြင့် ရှင်ဝေစင်ကြယ်ပြီးတော့နေခဲ့တယ်စိတ်သဘောနဲ့ဖြောင်းမှတယ်ဘယ်တော့ဖြောင်းမှတော့ဆိုတော့ကြည့်ရင်အဲ့ဒီခါတုန်းကဘုရားလောင်းတော်ကတတိပဲတတိပဲမဲ့တတိဖြစ်နေမထားပဲနဲ့ဓာမှုဆရာကြီးနှစ်ဦးအနေနဲ့ပဲဒီဂိုင်းကနာကြီးကိုသူနဲ့ဆုံးမကြပြီ။ဒါရှင်ဂေါတမကလည်းပဲတတိတဝက်ကိုသမထမ်းဆရာလုပ်ပါကျွန်ုပ်ကလည်းပဲတတိတဝက်သမထမ်းဆရာလုပ်မယ်ဆိုပြီးတော့သူ့မှာရှိတဲ့တတိတွေ တဝက်စီဖွဲပြီးတော့ပြီးတယ်လို့ဆိုပါတယ်အဲ့ဒါလောက်ရှိအောင်ကြောက်မှချင်းရှိတယ်စင်ကြယ်ချင်းရှိတယ်ဘယ်လိုစင်ကြယ်တဲ့ပုဂ္ဂိုလ်ကိုခေါ်ရရလို့ရှိရင်တော့လောလောကူကူသိမှာပဲလို့မြတ်စွာဘုရားအရှင်ကြီးနဲ့ဟိုမှာအလာရယတေကြီးပဲအရှင်ကြီးရှိနေတာအဲ့ဒါကိုမကြည့်သေးဘူးကိုတော့အရှင်ကြီးနဲ့အလာရယတေကြီးရဲ့အဲအချင်းရာလေးတော့ဆင်းရဲလာရှိသေးတယ်အဲ့ဒီမှာနတ်တူကလည်းမြတ်စွာဘုရားစိတ်ဓာတ်ကိုသိပြီးတော့ စိတ်ကြံပြီးပြီးတော့အလားရရဲ့ဒေကြီးကကွယ်လွန်သွားတာခုနှစ်ရက်ရှိပါပြီဗျာလို့ကြောက်ထားပြန်။ဒီမှာလည်းပဲတချို့ကဘုရားပဲအကုန်လုံးသိရမှာပဲနဲ့နတ်ကနေပြီးတော့ကြောက်နေရတာတော့မကျင်နာကြကြည့်တယ်။ဘုရားဆိုရင်လည်းသင်ញင်မသိတာမသင်ញင်မဲနဲ့ပြီးတာမဟုတ်ဘူး။မျက်စိဟာမြင်တော့မြင်တာပေါ့မြင်မယ်လို့ကျဲတဲ့ကြည့်မှပြီးတာစိတ်သက်ကိုကြည့်နေတဲ့ကနောက်သက်ကပဲမြင်လို့ဖြစ်နေမှာတော့မမြင်ဘူးကိုယ်က။ဒါမျက်စိကမမြင်လို့ရမဟုတ်ဘူးကလှည့်ကြည့်မှမြင်မှာ။အဲဒီလိုပဲ အလားရာဒေဝီရှိတာမရှိတာတွေမြတ်စွာဘုရားကမစဉ်းစားသေးဘူးအလားရာဒေဝီရဲ့အရေးချင်းတွေဝင်ငါတွေပြည့်စုံပုံတော့ကစဉ်းစားနေလို့ရှိတယ်ဟိုနတ်ကဝင်ပြီးတော့နတ်ကလည်းနှုတ်ညံလို့ပါပဲနတ်ကမလျှောက်လို့ဘုရားကသူ့အဆင်ញုံမှာပါအဲ့ဒီမရောက်သေးဘူးသူကဥသွားတာကိုဆိုတဲ့လိုဖြစ်နေတယ်စာရွတ်နေရာများဘေးကနေပြီးစာထောက်ခံနေတူတယ်စာပြန်စာပြန်တဲ့နေရာဌာနတွေရှိတယ်စာပြန်တဲ့နေရာဌာနတွေမှာဟိုစာပြန်တဲ့ပုဂ္ဂိုလ်ကတချို့ပြောနေရာမှာစဉ်းစားနေလို့စာထောက်တဲ့ပုဂ္ဂိုလ်ကစောပြီးထောက်လိုက်တော့ အဲ့ဒါအစာမရတယ်လို့ဖြစ်သွားသူဟာသူဟာသူပြန်ကောင်းတဲ့ဥစ္စာစောင့်မြင်ကောင်းတာသာထောက်တဲ့ပုဂ္ဂိုလ်ကစော့သွားတာနဲ့သူကညာစာထောက်တစ်ခုဖြစ်သွားအဲ့ဒါလိုပဲမြတ်စွာဘုရားကသူဟာသူသိမြင်မှာပါအဲနာကပြုံးနေဝင်လျှောက်တော့နာကနေပြီးတော့တတိပြရတယ်လို့ဖြစ်သွားတာကောသူကတဲနေရမကြပဲဖြစ်သွားအဲဒီမြတ်စွာဘုရားအရှင်ကြီးကြည့်ပါလေသင်ကြီးတဲ့ခါကာလမှာအရာလိုက်တွေကသူ့လိုလို့ အကာသမင်းစာရဏဝင်အာကိစညာယရဏဘုံရောက်သွားပြီတဲ့အာကိစညာယရဏအာယုဘဘုံရောက်သွားအဲ့ဒါကိုမြင်တော်မူတော့အာကိစညာယရဏဘုံဆိုတာအဲရုပ်မရှိဘူးနာကြီးတဲ့ရုပ်ကိုကြီးမရှိဘူးကိုကြီးတကိုယ်လုံးမရှိဘူးဆိုတာမျက်စိတော့နားတော့ဘာမှမရှိဘူးမရှိတော့အဲ့ဒီသွားပြီးတရားဟောလို့ဖြစ်ဘူးဟာတရားသားဟောလို့မဖြစ်ဘူးမကြားနိုင်ဘူးသူကအကယ်၍သာအနာရယတိဟာမကွယ်လွန်လေးတော့ လူပြင်းတဲ့ရှင်ကြီးမြတ်စွာဘုရားတရားဟောလိုက်ရင်တဘုဒ္ဓဂါရလောက်ဟောဝင်နေတယ်ပဲတရားသူတွေရသွားမှာအခုတော့အဲ့ဒီပုံရောက်သွားသေးသွားမရှိဘူးအဲ့ဒီရောက်တာလိုက်ဟောပါအောင်လားဟောလို့လည်းမဖြစ်ဘူးอืมသူကဘယ်တော့မှလူတွေပြန်လာမယ်ဆိုအဲ့ဒါလည်းပဲသူ့ကကဘာနဲ့ရှိပြီးတော့တက်တရားသိရှိနေတာอืมကဘာပေါင်း6000နဲ့အဲ့ဒီကြတော့မှအတည်းကသူ့တွေမှာသူ့တွေဒီလူတွေလာရောက်လာရောက်တဲ့အခါမှာလဲဘုရားကရှိမှမဟုတ်ဘုရားတရားလည်းသူကြားနာမှာမဟုတ်ဘူးအဲ့တော့ သူ့မှာအပေလေးကအလို့တဲ့တရားလေးတရားများတောင်မှသူရဖို့ရအတော်ဝေးသွားပြီအဲ့ဒါလည်းမြတ်စွာဘုရားအမြင်တော့မဟာဇာနီယောအလာရောကာလမောကာလမောကာလမအနွယ်ရှိသောအလာရောအလာရရဲ့ပေဒီမဟာဇာနီယောအများကြီးဆုံးရှုံးသွားလေပြီတကားကာလမအမျိုးနဲ့ဖြစ်တဲ့အလာရရဲ့ပေဒီအများကြီးဆုံးရှုံးသွားပြီတဲ့မြတ်စွာဘုရားအညီတော်မူပါတယ်နောက်ပြီးတော့ဥဒကရဲ့ပေကို တရားဟောကိုစဉ်းစားတဲ့အခါလည်းဥဒကရတိကညာဥဒဆုံးသွားတယ်ဆိုတာကိုအဲဒီမှာလည်းမြတ်စွာဘုရားကဥဒကရတိလည်းအများကြီးဆုံးဆုံးသွားပြီလို့ညှိညူတာမူပါလေညှိညူပြီးတဲ့အခါကလည်းနောက်ပဲပုဂ္ဂိုလ်ဟောရမလို့ဆိုတော့သင်စိုးရင်ငါဟုမြင်မရောက်လားအမှန်ကတော့သင်စိုးရင်ငါဟုပြင်ဘယ်သူမှကျေးဇူးကတရားနာမဲ့ပုဂ္ဂိုလ်မရှိဘူးလေဘာလို့လဲဆိုတော့သူကသူတောင်းတာအဲဘောရဏစွာဘုရားလည်းထဲတရားဥရပါတရားဥနာရပါလို့တရားဥနာရတရားဥသိရပါလို့ရှင်ကုဏ္ဏညာကသူကကျေးဇူးက လူ့ရှင်နဲ့တရားဥသိမဲ့ပုဂ္ဂိုလ်ကိုတရားပုဂ္ဂိုလ်ကတရားထဲမှာတရားဥနာမဲ့ပုဂ္ဂိုလ်ကောင်းဆောင်နေတယ်သူမဖြစ်နိုင်ဘူးလို့ဆိုတာနောက်လိုက်နေတော့ဖြစ်မယ်ဆိုဖြစ်နိုင်ပါလေအဲတော့ဒီစိတ်ငါးခုပေါ်လာတဲ့ခါကာလကျတော့ဒီစိတ်ငါးခုတရားဟောမှပဲလို့သင်ရင်ဆုံးဖြတ်တော်မူပါတယ်အဲဒီစိတ်ငါးခုတရားဟောရသင်ရင်ဆုံးဖြတ်ပြီးတော့မြတ်စွာဘုရားကအဲ့ဒီမှာ တက္ကရာရေဆိုပေါ့လေအဲဂတိပါဟရဲ့အနည်းငယ်အတွင်းအဲ့ဒီဥရဝေလာတော်မှာပဲသတင်းသုံးနေတော်မူပါတယ်ဘုရားပြောခဲ့တာဝါဇူလာက6ရက်နော်ဝါဇူလာက6ရက်အဲ6ရက်ကနေပြီးတော့လာပြီနေမှာမှာဟောရမှာဘူးဘာဖြစ်လို့တော့ဆိုရင်ဣန္ဒြေအနုအယင့်ဆိုတာရှိတယ်ဣန္ဒြေကပြိပါကကာလဣန္ဒြေချင်းပြတဲ့ကာလဆိုတာ တရားများစောင့်စောင့်ပြီးတော့တရားဟောရတယ်။အင်းဒီမင်းမေးလို့ရှိရင်တရားမဟောသေးဘူး။ဘာနဲ့ဒီကလေးဆိုလို့ရှိရင်အခုဘုရင်နေများမှာဒီတာနေပါတယ်အကြီးကျိုးတဲ့ခါကာလတွေမှာအတိုက်ခွာတွေရှိပါတယ်။အဲတက်ပစ္စည်းတာနေကြီးကျိုးတဲ့ခါကဘယ်လောက်ကြာလို့ရှိရင်ပြင်းရင်ဘယ်လောက်အမီးဘူးဘယ်လောက်အနေမှာဆိုလို့ရှိရင်ဘယ်လိုလုပ်ရမလဲဆိုတဲ့သူအတိုင်းအတာလေးတွေသူရှိပါတယ်။အဲလိုပဲမြတ်စွာဘုရားများမှာလည်း တရားဟောမယ်ဆိုလို့ရှိရင်အိန္ဒြေအနုအညေအိန္ဒြေရင့်ကျက်တဲ့အချိန်ခါကလာစောင့်ရအိန္ဒြေမြင်သေးရင်သွားပြီးဟောလို့ရှိရင်တရားတို့ကမရနိုင်ဘူးအိန္ဒြေရင့်ကျက်တဲ့အချိန်သွားဟောလိုက်တော့လိုလိုက်ကူနဲ့ရ။ဒါကြောင့်နေစေရင်ငါတို့တရားဟောတော့အိန္ဒြေရင့်ကျက်မဲ့အချိန်ကိုမြတ်စွာဘုရားစောင့်လာပြီးနေမှာဟောရမယ်။လာပြီးနေဟောတော့သောသောကြွသွားပြီးတော့လည်းဟောလို့မဖြစ်သေးဘူးဒီအနေနဲ့အဲဒီအနည်းငယ်အတွင်းအဲဒီမှာလည်းသတင်းသုံးနေတယ်လို့ဆိုပါတယ်ဒါတက္ကရာတွေအဆိုပေါ်တယ် ဇာတရာဆိုတော့လာပြည့်အဖိညာ14ရက်နေ့မှာမနေ့စောစောကြွတယ်လို့ဆိုပါတယ်ဘုံဝင်ထကရာဆိုတော့လာပြည့်နေ့မနေ့စောစောကြွတယ်လို့ဆိုပါတယ်ဘယ်လောက်ဝေးတော့ဆိုလို့ရှိရင်အဝေးကတက်ရှိယူနာဝေးတယ်ဘုရားကရာကနေပြီးတော့ဗာရာဏစီမိဂရာအောင်ဒီတက်ရှိယူနာဝေးတယ်ဒီယူနာကိုခုကာလသုတေသနာပြုတဲ့ပုဂ္ဂိုလ်တွေကလိုက်ပြီးတိုင်းတာပြီးတော့ကြည်ထားတော့ဖြစ် 7မိုင်9မိုင်တို့ရှိပါတယ်9မိုင်လောက်လည်းရှိမှာပေါ့လေသိရတာမင်းညဟာတွေကိုသိရတယ်သိချာတိုင်းတာမဟုတ်ဘူးအခုတော့သိချာကြာရနာတိုင်းတာအဲ့တော့7မိုင်နဲ့ထားပါတော့7မိုင်ဆိုလို့ရှိရင်18ယူဇနာဆိုတော့80ဒီက80ဟာ80ဒီကဘယ်လောက်တော့64အဲ့တော့80နဲ့60နဲ့လည်းပေါင်း140 ဟုတ်လား144အခုလည်းပဲ140ကျော်လောက်ပဲရှိတယ်သူကမိုင်းကညထားလားနဲ့မိုင်းနဲ့ဆွတ်လိုက်တော့140ကျော်လောက်ပဲရှိသူကတော်တော်တော့စိုက်နေတယ်ဒီကမိုင်း140ကျော်လောက်ရှိပါတယ်142မိုင်းလောက်ရှိတယ်ဝင်ထားလားမိုင်းအဲဒီ142မိုင်ရှိတာကိုမြတ်စွာဘုရားကြွသွားတော်မူတယ်အဲသာထေရလိုအပ်ခြင်းအဖိနေမနဲ့ဒါပြီးအဖိနေမနဲ့ကြွသွားတယ် ဘိုးဘုရားခရကလိုအားဖြင့်ဆိုရင်လာပြည့်နေမနဲ့ကြွသွားတယ်သာသာတဲ့သာသာကနိမြတ်စွာဘုရားဆင်ခြင်တော်မူတဲ့ရှင်းရှင်းတုန်းကဘုရားတွေဟာတရားဟောတဲ့အခါဘယ်သူပင်ကြီးကြွတယ်လဲဝိညာဉ်တကိုးနဲ့ကောင်းရင်ကကြွသလားမြေရင်ကခြေရင်နဲ့ကြွတော်မူကြသလားဆင်ခြင်တော်မူတဲ့အချို့အချို့သောဘုရားတွေကကောင်းရင်ကကြွအချို့အချို့သောဘုရားတွေကမြေရင်ကခြေရင်နဲ့ကြွတယ်အကြောင်းအရာတွေကကြွတာ အဲ့ဒါခုမြတ်စွာဘုရားကြွမယ်လို့တော့သောသောကတွေကလည်းသူကစဉ်းစားစဉ်းဟိုနေစဉ်းစားဆင်ခြင်ထားပြီးသားပါပဲရေပြင်ကခြေချင်းကြလို့ရှိရင်ဥပကာဆိုတဲ့တက္ကမကြီးနဲ့တွေ့ရအောင်မှာသူကအရေးကြီးတယ်ဒီလိုတွေ့မှသူတနည်းကြလို့ရှိရင်သူကကျွတ်တောင်းဝင်ရမယ်ပုံစံအဲ့ဒါကြောင့်မြတ်စွာဘုရားရေပြင်ကခြေချင်းနဲ့ကြတော်မူရတယ်အဲခြေချင်းကြတော့ဘုန်းကပြောတဲ့ တစ်သက်ရှိယူသနာခရီးမိုင်140ကျော်တနေ့တည်းနဲ့ကြွရမယ်ဆိုတော့อืมမြို့သားကတော့ဒါအောင်တော့လေးတာပေါ့လေခုခေတ်ပုဂ္ဂိုလ်တွေနဲ့ဆိုရင်စဉ်းစားကြကြီးဖြစ်နေတာပါဆိုစားကိုယ်လည်းဖျားမှုတချို့နေရာတွေများမြေကြီးကိုချုံပြီးတော့သွားမယ်ဆိုရင်ဒီလိုတော့ဖြစ်ပါရဲ့ဒီကိုတော့လည်းချုံသွားတယ်လို့ဒီလိုနှလုံးသွင်းရမှာပဲအများကြီးအပြေးသွားကြီးသွားတာတော့ဖြစ်တယ်ဒီလိုဆိုတော့သိနေမှာမဟုတ်ဘူးမြေချုံပြီးတော့သွားတယ်ဆိုရင်တော့ ဒီလိုပဲစဉ်းစားရမှာပဲအသိဉာဏ်ရောက်ပါဒါမှမဟုတ်ရင်လည်းလာသန်း60ရက်လောက်ကြဲကနေပြီးတဖြည်းဖြည်းကြွသွားတယ်ဆိုရင်တော့ရိုးရိုးသွားလို့ရှိရင်လည်းကြောက်လို့ဆရာလည်းရှိပါရဲ့လို့သာအဲဒီတော့သက္ကရာတွေအတိုင်းဆိုရင်တော့အဲ့ဒီဖိနေမှာသွားတယ်ဆိုရင်ဒီနေ့ကမိုင်80လောက်သွားမှာပြင်လာကြီးနေမှာသွားတယ်ဆိုရင်မိုင်140သွားမှာပြင်အဲရိုးရိုးနေတော့မရောက်နိုင်အဲဒါမြေကိုချုံသွားမယ်ဆိုရင်ဖြစ်ပါရဲ့အင်းကြီးမာလာကို မြတ်စွာဘုရားသုံးပါတဲ့အခါမှာယုံလူမာရကနောက်ကပြေးပြီးတော့လိုက်လာတာမြတ်စွာဘုရားကတော့ရိုးရိုးပဲသွားနေတာပဲအဲသုံးလူနာတိုင်းယုံလူမာရတဟုန်ကြီးတခါလဲပြေးနေတာဟိုကရှိကသမင်းလေးပါလေဘယ်လိုလဲပြေးညာညာသူမြှောင်လိုက်နိုင်တယ်အမှန်တန်ကိုအပြေးညာနဲ့လူကြီးပါပဲအဲဒါမြန်တဲ့ဥစ္စာမြတ်စွာဘုရားနောက်ကသူကတည်းကအပြင်းတခါလဲလိုက်အပြေးလိုက်တာပဲသမောကြီးလိုက် မြတ်စွာဘုရားကတော့ရိုးရိုးလေးကြွနေမှမှန်လေးပဲဘုဆုံးမမြတ်ကြွတယ်လို့ပြောတယ်ကြီးကြီးလေးကြွတနှမ်းချင်းလေးကြွသာသူမမီအဲ့ဒါပဂရိတိုက်ဆိုရင်တော့မိသားမှာပေါ့မြတ်စွာဘုရားတကိုးနဲ့ဖန်ဆင်းထားခဲ့တယ်တဲ့အဲအင်းကြီးမာလာကဲလုံးလေးတစ်လုံးကိုတောင်းကြီးတော့ဖန်ဆင်းထားခဲ့အဲ့ဒီမှာသူ့တော်တက်နေရတာကိုအဲခြေတလားနလားလောက်မှသူ့ကွင်းကြီးတစ်ခုအကျယ်ကြီးဖန်ဆင်းထားခဲ့မြတ်စွာဘုရားသူ့မနာပြေးနေအဲ့ဒီတော့ အနည်းကိုအဝေးပြအောင်လို့မြတ်စွာဘုရားဖန်ဆင်းနိုင်ပါတယ်အဝေးကိုလည်းအနည်းပြအောင်လို့ဇလန်းဇလန်းနဲ့ရောက်အောင်လည်းဖန်ဆင်းနိုင်ပါတယ်မြတ်စွာဘုရားကမဟုတ်ပါဘူးဘိညာဉ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဣတိဝိဒအဘိညာဉ်ပေါ့လေဘိညာဉ်ဆိုဣတိဝိဒအဘိညာဉ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဆိုလို့ရှိရင်ဒီလိုပဲဖန်ဆင်းနိုင်ပါတယ်ဒီဟိုမှာသာသနာထုံးကားစဉ်ခါကာလတုန်းကအဲမထေရကြီးတကားတတိပရိသတ်တွေသံဃာတွေနဲ့ပါဠိပုဒ်ကြီးလာပြီးတော့ဆုံးခါညတယ် သံဃာညာရာအရင်မှာကြွလာတော့ပါဠိပုဒ်ကြီးရောက်ရောက်တော့သံဃာရိယာမေသင်ပြဒီဥစ္စာဘာမျိုးလဲဒါကပါဠိပုဒ်ကြီးမျိုးပါဠိပုဒ်ကြီးဆိုလို့ရှိရင်တော့ပင်လယ်လေးပြောလာခဲ့ပြီဟိုးကြီးပဲဘယ်လိုလုပ်ပြီးရောက်လာလဲမင်းမင်းတော့ငါကျင်တို့လမ်းမှာဟိုညိုညိုမြောင်းလေးတွေ့ခဲ့ကြလားတွေ့ခဲ့တာလေအဲ့ဒီညိုညိုမြောင်းလေးကပင်လယ်ပဲဟုတ်လား စေတလားနာမရှိတဲ့ဟာကိုသေးသေးလေးဖန်ဆင်းထားခဲ့တာကိုသုသာဟွန်းပင်နဲ့ဟိုမှာမိုင်20လောက်ရှိမယ်ထင်ပါရဲ့သုသာအဲဒီမှာဟွန်းဝင်းနဲ့အိန္ဒိယနဲ့ဒီဟိုနဲ့ကြားထဲမှာပင်နယ်လေးကအဲအဲ့ဒါလေးကမိုင်20ကျော်လောက်ရှိတာလေးမယ်ထင်ပါရဲ့အဲ့ဒါလေးကိုသုသာစေတလားနာမရှိတဲ့မြောင်းလေးလိုဖန်ဆင်းထားခဲ့တာကိုမြောင်းလေးလိုဖန်ဆင်းထားခဲ့တော့ဟိုနောက်ကပုဂ္ဂိုလ်တွေကမသိဘူးအဲ့ဒီလိုပဲအဝေးကလည်းအနည်းပြောင်းလို့မြတ်စွာဘုရားဖန်ဆင်းနိုင်ပါလေဒါကြောင့် အဲခကြီးတော့သူ့ချိန်ကြီးအောင်လို့ရအောင်မြတ်စွာဘုရားအဝေးအနီးပြောင်ဖန်ဆင်းပြီးကြွားတော်မူတယ်လို့ဒါလိုယူဖို့ရရှိပါတယ်အဲဒါကြွားသွားတဲ့ခန္ဓာမှာဥပဒကြီးနဲ့တွေ့တယ်ဥပဒဆိုတာဥပဒတက်ကြတော့တက်ကြတော့ဆိုတာကိုအဝတ်မရှိပဲနဲ့အဝတ်ပါတစ်ခါလဲစွန့်ပြီးတော့ကျင့်တဲ့ပုဂ္ဂိုလ်တွေကိုတက်ကြတော့နေအခုလည်းရှိတယ်မိရမှာတက်ကြတော့နေရှိတယ်အခုလည်း ဂျိန်ဂျိန်ဝါရတွေခေါ်တယ်ဂျိန်ဂျီနာဆိုတဲ့ဂျီနာဆိုတဲ့နာမည်ကနေဒီဂျီနာကဂျီနာသူတို့အတန်နဲ့တော့ဂျိန်ဖြစ်တယ်အဲဂျိန်ဝါရရှိတဲ့ပုဂ္ဂိုလ်တွေကဒီအဝုံမဟုတ်ဘဲနဲ့ရှင်းရတယ်အခုမှတောင်တွေ့တာမရှိတော့ဘူးပေါ့သူကိလေသာတွေအကုန်လုံးကျင်းအောင်ရှင်းတယ်လို့သူတို့ဆိုတာပါပဲသူကသူကနဲ့သူတို့လည်းအိဗယ်ရှိနေပါလေအဲဒီဘုရားတေကောင်းကြီးတွေ့တဲ့အခါကလားညသာဗျာဥပဒေကောင်းကြီးကြည့်လိုက်တော့ဩဒီရှင်ဟန်းကဟွန်းသိပ်သက်ပဲလားပဲ မျက်နှာများလည်းကြည်နေတာอืมသူ့တဲ့ပုဂ္ဂိုလ်ပဲလို့သဂရိကလည်းဘုရားလုံးဆိုတော့ယုတ်ကအမနာဒီမျိုးပဲတတ်ပဲနေတဲ့ပုဂ္ဂိုလ်ပဲအခုဘုရားပြည့်ရောက်နေတော့ဘယ်ပြောကြရှိမလဲအမနာကိုဒီမျိုးပဲကောင်းတဲ့ယုတ်ယူပကားနဲ့ပြည့်စုံတဲ့မြတ်စွာဘုရားကြီးတွေ့ရတော့သူအာဩပြီးတော့သူကမေးတယ်အဲငါရှင်သင်ဟာ ဘယ်သူအထာမှာနီးခံပြီးတော့ရှင်းပါတယ်လဲဘယ်သူတရားကိုရှင်းသဘောကျပါတယ်လဲဘယ်သူတတိခံပါတယ်လဲဆိုတာမေးတော့မြတ်စွာဘုရားဘယ်သူဒီမှာသူတတိခံတာမဟုတ်ငါဆရာမရှိဘူးငါဥစ္စာငါကိုယ်ပိုင်ညာဖြင့်သိပြီးတော့အဲတရားတွေကိုတွေ့ထားတာဆိုပြီးတော့တရားဖြစ်တဲ့ကြောင့်ဝန်ခံပါတယ်ဝန်ခံတဲ့အခါကာလကျတော့သူကနောက်ဆုံးမေးတယ်လေအရဟတိအနန္တဇိနောအနန္တဇိနာဆိုတဲ့နာမည်များခဏလိုက်ပါမလား သူတို့ကဇီနာဇီနာဒိန်းတွေကိုဒိန်းတွေကသူတို့သူတို့ဇီနာဖြစ်တယ်ဆိုလို့ရှိရင်သူတို့အောင်တာပဲသူတို့မှတခါတည်းအဲကိလေသာကျင်းတဲ့အဖြစ်ကိုရောက်တာပဲသူတို့ကအဲ့ဒီအနေနဲ့သူကမေးတယ်မြတ်စွာဘုရားမာရိဒေမာရိတာဝေဇီနာဝန်ဒီစရည်နဲ့ငါလည်းဥသာပုဂ္ဂိုလ်မှာဇီနာဆိုတာလည်းခေါ်လိုက်ပါတယ်အလုံးစုံသောမကောင်းမှုအကုသိုလ်တရားတွေကိုအောင်မြင်နိုင်ကြဖြစ်သွားပြီဒါကြောင့်ဇီနာဆိုတဲ့အမည်ငါဘုရားလည်းပဲအဲငါလည်းဥသာပုဂ္ဂိုလ်များခံလိုက်ပါတယ်ဆိုပြီးတော့ မြတ်စွာဘုရားဝန်ခံပြီးတော့သိကြပါတယ်ဒါပေမဲ့လို့သူကတရားဥနာမဲ့ပုဂ္ဂိုလ်မဟုတ်လို့အဲဒီတရားတွေမှာသူနှလုံးလည်းမသွင်းနိုင်ပါဘူးသဘောလည်းမပေါက်နိုင်ပါဘူးတရားတွေကိုသူမရနိုင်ဘူးဒါကြောင့်သူကတော့သာမာနေပဲอืมဟုတ်တော့ကြာရှိပါရဲ့ဆိုဥပေယပါဟုတော်တယ်အာဟုတော်ငါရှင်ဥပေယသည်ဟုတ်တော်တယ်ဟုတ်ရာယူအရင်ပြောတဲ့ဟုတ်မယ်ဆိုဟုတ်တော့ပါရဲ့ဆိုပြီးတော့အယုသေးတော့ပြေးပါရဲ့ဆိုလမ်းလင်းကတော့သူ့ဆွဲပြီးပြီးသွား တရားမှသူမသိဘူးဟာတချို့ကဘုရားတွေ့လို့ရှိရင်သိမှာပါပဲညာနာပုဂ္ဂိုလ်တွေ့ရင်သိမှာပါဆိုအောင်ဘယ်သိနေမှာတော့ကိုကဘုရားပြည့်သိနိုင်တဲ့ညာမရှိရင်မသိနိုင်ဘူးဘုရားတွေ့ရင်လည်းမသိနိုင်ဘူးကိုကအဲဒါကြောင့်ဘုရားမှသူမသိဘူးသူကသူသွားတာပဲသွားပြီးတော့ဝင်တာအာရဇနပုဂ္ဂိုလ်ကရောက်ပြီးအဲဒီမုတ်ဆိုးတူကသူ့ကိုယ်ွယ်ထား အဲဒီနောက်တစ်နေ့ကျတော့မိုးဆိုးသမီးနဲ့ကဆွဲလန်းပြီးတော့အဲသူတကယ်လို့စိတ်ကတွဲဆွဲပြီးတော့သားလေးတယောက်ရရပြီးတဲ့ခါကျမှသူအဲဒီကနေပြီးတော့ညီးငွေပြီးလောကညီးငွေပြီးတော့တခါမြတ်စွာဘုရားခံလာတယ်အဲ့ဒါကနောက်နောက်ကျသွားပါပြီသာဝတိကြီးဇေရုံကျောင်းတော်မှာသင်သုံးနေတဲ့ခါမှာလာတော့မြတ်စွာဘုရားတရားနာပြီးအနာဂတ်ဖြစ်သူတွေသွားတဲ့ခါမှာသူ အကနိဋ္ဌသုဒ္ဓဝါဒအဲသုဒ္ဓဝါဒဘုံရောက်သွားတယ်အာဝိယဘုံရောက်သွားတယ်အာဝိယဘုံရောက်အဲဒီမှာယာနာဖြစ်သွားတယ်လို့ဆိုပါတယ်အဲ့ဒါကဒါကတော့အခုစကားစကလေးနဲ့ပြောမှမပြောတာအခုလောလောအဲဒီညစာဖျားကြွနေတော့ဖြစ်တာမဟုတ်ဘူးဒါနောက်မနာကြမ်းဖြစ်တာပါအဲဒီတော့ကြွတာတော့ဗာရန်ဒီဒီမိဂရာံတော့ညစာဖျားရောက်တော်မူတယ်ဟုတ်လား အဲ့ဒီမှာမြတ်စွာဘုရားတရားဟောပွဲကြွနေကုန်လေအာရုံပြုပြီးကျူးကြံနာကောင်းတယ်ဟိုကြီးတုန်းကမြတ်စွာဘုရားသတ္တဝါတွေတရားဟောဖို့ရသာသနာပြုရကြွရတာမသက်တာဘူးဒီတိုင်းနားလျှောက်ပြီးကြွရတာဘယ်ကမှမော်တော်ကားနဲ့မှလည်းပြင်းတဲ့ပုဂ္ဂိုလ်ရှိတာမဟုတ်ဘူးအခုကာလမှာတရားဟောဖို့ဆိုရင်ကားနဲ့မှလည်းလာပင်းတာပဲအခုဓမ္မမျိုးတဲ့အနေနဲ့လာပင်းတာအဝေးလည်းလာပင်းတာပဲသူက ယထာနဲ့သွားရတယ်ကားနဲ့သွားရတယ်သင်္ဘောနဲ့သွားရတယ်ဒေညာနဲ့သွားရတယ်အခုကလာတရားဟောသွားတာကိုယ်တော်ကြီးအမှန်တမ်းကိုချမ်းသာပါတယ်ဟိုကြီးတုန်းကဘုရားကိုယ်တော်တိုင်းဘယ်တကာကမှပြင်လာမဟုတ်ဘူးယမကြီးကတောင်းပါရင်တောင်းပါလားသူကလည်းပဲတရားဟောကြဖို့ရရင်ယထာနဲ့ဘယ်မှလိုက်ပို့တာလည်းမဟုတ်ဘူးဘယ်မှဈေးမခံဘူးဟုတ်လားအခုဒီကရာဟုသမားဘိမာကနေဒီတရားဟောဖို့ရ အဲတယောက်သားတဲ့ဒီအဖွဲကဥရရှင်တို့ကိုကသိနေကြတယ်ဟုတ်လားသိနေကြတယ်သိုံနေမဟုတ်ဘူးအဲလာပြီးတော့ကားနေမှလည်းတခါကြာကြာတော့အပင့်လာသိနေကြတယ်ဘုရားကညီမကြီးကတောင်းပါရောတောင်းပါလားဘယ်မှလိုက်ပို့တာမဟုတ်ဘူးမြတ်စွာဘုရားတကယ်ကြွလာအဲ့ဒါကြွတော့ဘုရားလည်းပြန်မမှုပဲရှိရမှာပေါ့ကာယကဒုက္ခဒါကတော့ရှိရမှာပဲစိတ်ကတော့ရှင်းမှုရှိတာကာယကဒုက္ခတော့ရှိရမှာအဲပူရဲအိုက်တဲ့အခါဆိုရင်အဲပူအိုက်သေးလျောက်သူကတွေ့ရမှာပဲဒုက္ခတွေ အဲ့ဒါမြတ်စွာဘုရားကိုယ်တော်ကတဲ့ဘုရားမှလိုက်ပြီးတော့နောက်ကဝေကျွင်းငယ်ကျွင်းငယ်ပုဂ္ဂိုလ်လည်းမရှိဘူးဘုရားကိုယ်တော်များတခါလည်းရောက်လာမှအဲသုံးခါမိဖုံးသေးလို့ပေါ့လေဟုတ်လားသောသောတက်ကသွားတယ်ဆိုရင်နောက်မှတည့်ရတော့သုံးခါရအောင်မယ်အဲသုံးခါမိဖုံးမေးလို့ကြွသွားနေတာမြတ်စွာဘုရားတရားဟောကြတော်မူကိုဒိသမိကာပိနာပူရာဓမ္မစက္ကံဘုဒ္ဓေဒိသမိကာပိနာပူရာအန္တိဝိဒတနေလောကတနေအာယံသမတတော်မူပဲဆိုပြီးတော့ သုဘကတက်ကဝင်းကြီးကိုပြောခဲ့ပါတယ်ဓမ္မဆက်ကဘုဒ္ဓေတုံသစ္စာမိကာပိနာပူရာဓမ္မဆက်ကဘုဒ္ဓေတုံတရားဆက်ကိုလယ်စီရင်းကျုံမှာဓမ္မဆက်ကြတရားဟောခြင်းကျုံမှာကာပိနာပူရာကာပိတိုင်းတော်ကြီးမြို့တော်ဖြစ်တဲ့ဗာရဏီတော့သစ္စာမိသွားပါတယ်အာနိဘုဒ္ဓသမေလောကသမေအာနိဘုဒ္ဓသမေပညာမျက်စိအကားတည်ဖြစ်နေသောလောကသမေတတ္တလောကထဲ၌အမတတုံလူပဲ အမြိုက်နိဗ္ဗာန်တရားစီကြီးကိုဟာငါပြီးအာယစံပြီးလိုက်ပေတော့အာမြတ်စွာဘုရားအင်းလောဘကြီးမှာသစ္စာလေးပါးနဲ့စပ်ပြီးတော့တရားမျက်စိအကားအတိဖြစ်နေတာဟုတ်လားဟိုတုန်းကဆိုတော့တရားတစ်ပါးအားသစ္စာလေးပါးပြီးဘယ်သူမှမပြီးသေးဘူးဒီလောကလုံးကသစ္စာလေးပါးဒုက္ခသစ္စာမသိဘူးသမုဒယသစ္စာမသိဘူးနိရောဓသစ္စာမသိဘူးမေဃသစ္စာမသိဘူးဘာမှမသိသေးဘူး အကုန်လုံးလောကတလောကကြီးလုံးညာမျက်စိကားနေတာအခုတော့မြတ်စွာဘုရားတရားတွေဟောရလို့သစ္စာတရားတွေဥဒ္ဒမယညာအပြင်နဲ့သိကြတယ်ဗေဒမယညာအပြင်နဲ့သိကြတယ်ဘာဝနာမယညာအပြင်နဲ့သိကြတယ်ညာမျက်စိတွေတချို့ပုဂ္ဂိုလ်တွေရှိတာပေါ့လေတချို့ပုဂ္ဂိုလ်တွေလည်းအဲ့ဒီဟာတွေမရှိပါဘူးအခုဗုဒ္ဓဘာဝနာတွင်ဗုဒ္ဓဘာသာဝင်ဗုဒ္ဓဘာသာဝင်တို့ကအနိစ္စခါနေတာတချို့ဘယ်ဒုက္ခသစ္စာသိနေမှာတော့မသိဘူးသူက ဒုက္ခသစ္စာသမုဒယသစ္စာပြောနေသူငါးပါးသီလအတောင်မှရည်သွဲလို့မတတ်တဲ့ပုဂ္ဂိုလ်တွေရှိနေတယ်ဆိုတာဟောသူကအောကြသိကောင်းတာကအခုအဲဒီတော့အဲဒီတော့မှဆိုလို့ရှိရင်မြတ်စွာဘုရားတကားတယ်တဲ့သစ္စာလေးပါးပြီးတဲ့သစ္စာဉာဏ်ရှိသစ္စာဉာဏ်ဒီလူကဉာဏ်မျက်စိမှကျင်းနေလို့တဲ့အကားကြီးဖြစ်နေတာတဲ့ပဂတိမျက်စိကားနေတဲ့ပုဂ္ဂိုလ်များသွားရမှာသံဃာသံဃာနဲ့သွားနေရတယ်လို့ဘာမှမမြင်ရတယ်လို့ပဲ သစ္စာလေးပါးနဲ့စပြီးအမှန်ကန်နေမသိရမမြင်ရပဲဖြစ်နေတဲ့လောကကြီးထဲမှာတဲ့အမတတုံသူစိန်ရိုက်တရားဤဟူသောစီတော်ကြီးကိုအာမသည်အာယံစမ်းတိခလိုက်သေးတော့အမ်အငိမ့်လေးကရောက်စီရတဲ့တရားဆက်ကြီးကိုငါတရားတီးလိုက်တော့မယ်တရားစီကြီးပေါ့တရားစီကြီးတီးတော့မယ်ဆိုပြီးတော့မြတ်စွာဘုရားဥပကကိုပြောခဲ့ပါတယ်။အင်းနာအားရစရာကောင်းဝန်တာစရာကောင်းအဲဒီ အများကြီးကတရားရှိပြီးပြီးရမြတ်စွာဘုရားပုဂ္ဂိုလ်တော်ကြီးညာတလန်းပေတလန်းဓမ္မဆောက်ဆောင်နဲ့ကြွားပြီးတော့နေတော်မူပုံမှာအောင်ပြုပြီးတော့ရှင်ညိုရအောင်တိုင်းလိုက်ဆိုရဘုရားဖြစ်တော်မူပြီးလေဘုရားဖြစ်တော်မူပြီးမိဂရာဝုံတို့ဘုရားဟုဟောယံတကောရီတကားရီ ဝရှိတော်မူနေတော်သစ္စာဗျာကိုတတိတော်တော်သည်ဒီညတော်အခြင်းသူတွေသာဘုသောပူဇော်ပါတော်မူရှင်ဘုရားအနာကြီးညိုကြကောင်းတယ်အခုလူတွေများမြင်ရတိတ်ကြီးညိုကြမှာတော့အနာပဲကြီးညိုရမယ်အဲဒီတော့ကြွားသွားတော့မိဂရာကိုရောက်ရောဆိုတာတော့ ရောက်လိုက်မှဖြစ်တော့မှနိုင်ရဖြစ်နိုင်ကြည့်သွားတယ်တရားဘာမှမပြီးသေးဘူးပြီးဆရာတော်ဟောတယ်လို့ပဲတရားမပြီးပဲဖြစ်နေကြနေမှကအဲမိရာအောင်ရောက်မိရာအောင်ရောက်တော့ခလန်းလန်းတွေကဒီဆွဲကြီးကမြင်တာရောဟုတ်လားဒီဆွဲကြီးတွေကဒီဆွဲကြီးတွေကမြင်တယ်ဒီနေ့အထူးဆရာတော်ဟောတဲ့အတိုင်းဒီဆွဲကြီးတွေကဟိုညစွာဘုရားအစာရမစားဘဲနဲ့ဇာရချိုးကြမိရှိနေရတာက အာနာပါနဇံတရားအထုတ်ခြင်းတော့ကိုသာရပြန်ပြီးဖုံးမိရအောင်အဲဒီဖုံးမိတော့သူတို့ကကမထမ်းဆက်တယ်တရားဆက်တယ်သူတို့ကယူဆတာကိုအာတို့ပြနေရမကြဘူးအစာမစားတဲ့အထုတ်နေတာတော့မှတရားမရဘူးအခုအစာစားရတာမဖြစ်တော့ဘူးအဲအခုအာဂုတ်မဖြစ်တို့ကတော့ဘုရားကလေးမြင်ရပါရှိမှာပဲဆိုပြီးသူတို့အဲဒီကပထမကဘုရားဝေကြီးနဲ့ပြုနေတာသူထွက်သွားကြတာထွက်သွားပြီးတော့အဲဒီမိဂရာအောင်မှာသွားနေကြတယ် အဲ့ဒီသူတို့ဆက်သွားတဲ့နောက်မှာမျက်စောက်ကြလို့ဝိဝေကသူတို့နဲ့ရှိနေလို့ရှိရင်ကျုပ်နေတာသူကဝိဝေကမသိနေဘူးသူတို့မရှိတော့မှသိနေရင်ဖြစ်မှတရားနှလုံးသွင်းပြီးတော့တရားအဖြစ်ကိုရောက်တယ်အဲ့ဒါအကြောင်းပြုပြီးတော့သူတို့ကပြောတယ်သူတို့ကြီးနေဟေးလာပြီกว่าတယ်ဟိုမှာဆရာကြီးလာပြီသင်္ကောရမဆရာကြီးလာတယ်ဟိုမှာသူကဗราဏဝိဗန္ဒဖြစ်နေတာกว่าဗราဏဝိဗန္ဒကကမ္မထာလူရွယ်တွေလေးတွေရှိတယ်ကမ္မထာထွက်နေတာဘာဟုံဒီကော ပစ္စည်းရအောင်လို့သူလုပ်နေတာကွာတယ်ဟိုမှာသုံးခါပါလို့ဟိုမှာတရားဓမ္မတွေပြင်းအောင်လုပ်ပြီးတော့သုံးခါဘာမှမလုပ်တော့ပစ္စည်းရအောင်သူအားထုတ်ဘာလို့လဲတန်ဝတ္တိပစ္စည်းများဝယ်အလုံးကသူကျင့်နေတာတဲ့သူတို့မကျိုးဆိုကြကုန်နဲ့ရိုသေပြုရမလို့ဘာမှမကျူးခရီးမကျူးကြကုန်နဲ့သူတို့ဝိကျုံနဲ့မကျူးကြကုန်နဲ့ဆိုပြီးတော့သူတို့တိုင်းနေထားရတယ်ဒါပေမဲ့လို့အမျိုးမြတ်တဲ့အတွက်နေရာလေးတော့ထားမှာတယ် နေရာလေးတော့နေရာကောင်းကောင်းနဲ့ထားမှာသူအမျိုးညက်တယ်သူထိုင်ရင်ထိုင်မှာပေါ့လေမထိုင်ရင်နေပဲတဲ့ဒါပဲတဲ့သူကြီးမှုကျူဆူရတယ်တိုင်းနေနဲ့ဟိုမှာမြတ်စွာဘုရားကတော့တကယ်စေတနာကြီးနဲ့လာတာဟိုမှာသစ္စာလေးပါးတရားသိအောင်လို့သူတို့အကျိုးပြပြီးမှာပဲဆိုပြီးတော့မြတ်စွာဘုရားကသူတို့တကယ်စေတနာကြီးနဲ့ကရုဏာရောနဲ့မနာပြီးတော့တရားဟောရဟိုကမနာကောင်းကောင်းကြီးနဲ့လာတာဒီကသူတို့ကနေပြီးတော့လေခုကနေဆိုတော့ဟွန်း တရားမှုကဘောအတင်းပုဂ္ဂိုလ်တွေတာမန်ပုဂ္ဂိုလ်တွေဆိုရင်မင်းတို့တော့မနိုင်လားငါလည်းမထောက်ဘူးဆိုပြီးတော့ဟုတ်လားအဲမှာပြက်သွားပြက်ကြီးဒုစရတရားဝဲပြက်ပြကြောက်တော့ရှိတယ်အဲဒီတော့ခရိယာဝပြုထားရုံနဲ့လို့မြတ်စွာဘုရားမေတ္တာမေတ္တာတော်နဲ့ကြံပြီးတော့ကြွလာတော့တခါလဲသူတို့မနေနိုင်ရဘူးနာနာရောက်တော့တခါလဲကြာတာတည်းထပြီးတော့ယူရတာလေဒုစရဒုကသင်္ကန်းယူဒုကသဘေယူအဲဒုကဒီ စစ်သေးခုံကိုခင်းအခုကတည်းကစစ်သေးရေကိုယူအဲဒီလိုပြုနေတယ်အတိအကျပြုကြတာလေဂတိကဝိတုကပြည့်ကုန်တာနောက်နေရာနေရာပေါ်ဒီကဘာလဲသိပြီးတဲ့ကမြတ်စွာဘုရားနေရာပေါ်တင်သုံးခိုင်းတိုင်းပြီးတဲ့ခါကလာကြတော့မြတ်စွာဘုရားတရားနာဝေရသူတို့ဖိမှန်တကပြုတယ်အဲဒီဆိုရင်ရန်တော့ငါအမြဲတမ်းတရားသိလာပြီအရဟံ ကိလေသာကျင်းတဲ့ဘုရားအဖြစ်ရောက်လာပြီတထာဂတောရှင်းပြရမယ်လာတူတဲ့ဘုရားအဖြစ်ရောက်လာပြီငါတရားဟောမယ်သင်တို့နာကြငါဟောတဲ့တရားသင်တို့ကျင့်လို့ရှိရင်အဲတရားအကျဉ်းလမ်းရအဆုံးပြည့်တဲ့ရဟတဖို့ကိုမကြမ်းမြင့်မီတွင်းနဲ့ကိုယ်တိုင်တွေ့ပြီးနေရလိမ့်မယ်။နောက်ဆိုကြတယ်ရဲရင်ဝန်ခံပြီးတော့ တရားနာဖိတ်တယ်တရားနာဖိတ်တော့ဒီစွဲကြီးတွေကဘာပြောလဲဆိုတော့ရှင်ဘောဓမာကိုတုံးကမစားမတော့ခဲနဲ့ကြည့်နေတာတောင်မှဒုက္ခကြီးအကြည့်နေကြည့်နေတာတောင်မှတရားမကြည့်ပဲနဲ့တရားသူရရတယ်ပဲနဲ့ဟုတ်လားအဲအခုကမ္မကငါထည့်ပြီးတော့မှဥဒိမုဒ္ဒဓမ္မခေါ်တဲ့တရားသူတွေရလာတယ်ဆိုတာမမြင်နိုင်ဘူးဆိုပြီးတော့သူတို့ကသံဃာကြတယ်မြတ်စွာဘုရား อืมလူရောကြီးတို့ငါပြားကိုတော့ငါရှင်ကိုလည်းမခေါ်ကြနဲ့နာမည်နဲ့လည်းမခေါ်ကြနဲ့မခေါ်ကောင်းဘူးအဲအရဟံဘုရားဒုက္ခနာမူရရဲ့ကိလေသာခါသိင်ကင်းကြီးနဲ့ဘုရားဖြစ်လာပြီတခါတော့သိပြရုံနဲ့ဟာဝိပရိစာရသိပြရုံနဲ့လာတူတဲ့ဘုရားရှင်ကြီးဖြစ်လာပြီမယုံမသိမပြောကောင်းဘူးမပြောကြနဲ့မြတ်စွာဘုရားတို့ဒီလိုတို့တားမြင်ရတယ်အဲ ငါပြဟောမယ်တရားနာကြအဲ့ဒီတရားတိုင်းကျင့်လို့ရှိရင်သင်တို့မကြခင်အတွင်းတရားတို့ကိုအဲတရားအကျဉ်းလမ်းရဆုံးဖြတ်တဲ့အရာတမဲ့ဖို့အရာတဖို့နိဗ္ဗာန်ကိုရန်တော်ပြုပြီးတော့နေရလိမ့်မယ်တဲ့။ညစာပြဝန်ခံနေမကြိမ်ကြောင်ပြောနေနေလို့ဆိုကံွယ်တာလေ။သူနေနေလို့သူနေနေလည်းကံွယ်တာလေသူက။ဒီတော့ညစာပြသူတို့မြည်ရတယ်။ဒီစွဲကြီးတို့သင်တို့စဉ်းစားကြလား။ ကျေးဇူးကကျွန်တော်နဲ့ငါအကြာကြီးနေတာအတူနေတာလားပဲ၆နှစ်တောင်ကြာဘူးအကြာကြီးမှာ၆နှစ်ဆိုတာရက်တင်နေဆိုလိုက်အများကြီးပေါ့အဲ့ဒီတုန်းကငါတို့တို့ကိုဒီလိုပြောတာများရှိသလားတဲ့ငါတရားကြီးရလာခဲ့ဘယ်တစ်ခါပြောဥစ္စာတွေရှိတော့ပြန်စဉ်းစားကြဆိုတော့မှသူစဉ်းစားတယ်ဟင်းဟုတ်တယ်ကိုယ်ကသူ့အကြာကြီးနေတာလားပဲတခါမှတရားကြီးရလာပြီးထူလာပြီးပြောဘူးတဲ့ဘုရားက ကိုယ်ကမပြောတာမဟုတ်လို့မပြောသေးတာပဲအခုပြောတာဟုတ်လို့ပြောတာရှင်းနေတယ်ဒီလိုစဉ်းစားလာကြတယ်ဒီပုဂ္ဂိုလ်တွေလည်းတာမန်ပုဂ္ဂိုလ်တွေမဟုတ်ဘူးအစတုန်းကဘုရားလောင်းတော့ဘာမှမမြင်ကြတာကနမိတ်ထတဲ့ပုဂ္ဂိုလ်တွေဆိုတာကိုဟုတ်လားအဲဘတော်ဟိဇေရင်ဆရာကြီးတွေဘောသူတို့နမိတ်ထတာဒီပုဂ္ဂိုလ်ကတော့ပြပြီးတော့ဘုရားပြည့်နေတယ်ဧကံမုဒ္ဒဟောလာတဲ့ပုဂ္ဂိုလ်တွေဆိုတာကိုဟိုတုန်းကတည်းကသူတို့ သူတို့ဝေဒညာနဲ့ယုံကြည်မှုတွေသိရပါတယ်အဲ့ဒါပညာရှင်ကြီးတွေကတကယ်ပုံကိုယ်တွေပါအဲကြောင့်ညသာပြအဲ့လိုပြောတဲ့အခါသူတို့သတိရပါဟုတ်ကဲ့လိမ့်မယ်လို့သတိရတာကမှအဲ့ဒီမှာဒီတော့ကမပြောရဘူးပါဘူးဆိုတော့မှအဲ့ဒီတော့မှရဟန်းဘိက္ခုတထာရတော်ဘိက္ခုသစ္စကိဟံတို့အာနာမိရဟံကိလေသာခသိမ့်ခြင်းခြင်းကြီးတော်ရဟံဘုရားသူရောခါ၌တော်တထာရတော်ရှင်းပြတော်ကဲ့ အလားတူဆရာရှင်ဖြစ်ဖြစ်လာပြီအမတန်အဓိကတံအမတန်ဉာဏ်နိဗ္ဗာန်တရားတော်ဟာမရငါပြီဒီကတံရရဲ့ပြီးခဲ့ပြီဟာနုသာတာနိအန္တမလေးသိမိငါဟောမယ်ငါတမန်ဆုံးမမယ်အဲ့ဒီတမန်ဆုံးမတဲ့တရားကိုသင်တို့လိုက်နာပြီးကျင့်လို့ရှိရင်မကြခင် အတွင်းမှာပဲအကျင့်မြတ်ရဆုံးဖြစ်တဲ့အရဟတကိုယ်ကိုမြင်မှပြုပြီးတော့နေရလိမ့်မယ်မြတ်စွာဘုရားဒီလိုရည်ရွယ်အောင်ခံပြီးတော့ ပြောကြတော့မူလဲအဲ့ဒါပြောကြတော့မှဒီစောကြီးတွေကဒီမှာယူဒီနားထောင်တာဒီမှာနားဆိုင်ရပကန်းွယ်ကြအောင်အဲ့ဒီအချိန်မှာမြတ်စွာဘုရားဓမ္မစကြာတရားဟောတော်မူတာကိုဒါကတော့သိပြီးသားဘုရားနည်းနည်းပြောရမယ်ဒါပေမဲ့လို့ဒီညဝဲပြောင်းတယ်နည်းနည်းပါဠိပြီးတော့ပြောလိုက်မှာဒွေမေဘိက္ခေအန္တာပါရစီတေနနာသေဝိတာပါ ကတမေတွေယောသယံကာမသုခမိကနုယောကောဤနောကာမောဘောဓဇမိကောနာရိယောနာထပံဟိတောယောသယံအတ္တကိလမဏနုယောကောဒုက္ခောနာရိယောနာထပံဟိတောဣတိကောဒိဋ္ဌိဥပ္ပအနေအနုပါကမှာမေဇိမာပရိဒရကထာယတိနာအဘိသံဗုဒ္ဓတေခုကရဏီညာနာကရဏီဥပသမယဘိညာယသံမောဓာယနိဗ္ဗာနာယဘံဝရတိ ကရဏအာသဘိကဝေမြေဒီမာတိရာသာရဒေနာအဘိသံမောရာသကုကရဏိညာနာကရဏိဥပါဒမာယပညာသံမောရာနိဗ္ဗာန်အပံဟောရတိရမေဝရိယဒိင်္ဂောမေဝသီယာတိနံသမာရိတိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တောသမ္မာအာဇီဝောသမ္မာဝါယာမောသမ္မာသတိသမ္မာသမာဓိဒါဓမ္မစကြာတရားပထမအစလေးဒီမျိုးပဲပြောတယ်အကုန်လုံးမဟောပါဘူးအဲဒီဓမ္မစကြာတရားဟောတော်မူတယ် နည်းလေးတော့ပြောလို့မဖြစ်ဘူးသူကနောက်အများကြီးသွားရအောင်မယ်အဲဒီလိုဝိနည်းဒိဋ္ဌိစလိုက်တာနဲ့တခါလဲမြမာတွေကရောက်လာကြတာကိုမြမာတွေဒီဆက်ရှိကလေးသူတောင်းဝင်တာတွေမသူသူတောင်းဝင်တာတွေလည်းကြံတော့ကြံနေဦးမယ်အကုန်လုံးတော့အဲတရားကြည့်တာဟုတ်တယ်မဟုတ်မယ်အဲမြမာတွေရောက်လာတာမြမာတွေရောမြမာတွေဆိုနတ်တွေလည်းတော့ပါရမှာပေါ့နတ်တွေကသာပြီးတော့နေတာပဲအဲဒီမှာလာပြီးနာကြတယ်ကျွန်တော်ကြတရားလည်းဆုံးရောအရှင်ဆုံးနေမြတ် သစ္စာလေးပါးတရားသိပြီးတော့သောတာပတ္တိမေဖို့ရသောတာပန်ဖြစ်တယ်။ယမ38ကလေးလည်းတရားကြီးရသွားတယ်။ယမ38ကလေးကတော့ယ ahanan ဖြစ်တာတွေလည်းအများကြီးပါပါလိမ့်မယ်ဒီနေ့ယ ahanan မဟုတ်အနာဂါတို့သရဂါတို့သောတာပန်တို့လည်းရှိမှာပေါ့လေ။အဲနတ်တွေကလည်းမငြင်းမကြွနိုင်အောင်လို့မိမိနာပညာဆိုတယ်နတ်တွေမငြင်းမကြွနိုင်အောင်လဲတရားကြီးရသွားကြတယ်။အဲ့ဒါမြတ်စွာဘုရားရှင်းဥစွာ တရားဆက်ကြီးကိုလည်းစီပုံမှာပဲအဲဒါတရားဆက်ကြီးလည်းစီပုံလည်းဒီဆရာတော်ကြီးကသင်္ဃာလေးစီရတယ်သူကတော်တော်ကောင်းတယ်အဲဒါကိုကြီးကဖတ်ကြတယ်သူကတော့ဖတ်ကြဘုရားဖြစ်ဒီကစပြီးတော့အမှပြည့်စက်နေတာတော့ဘုရားဖြစ်ဒီကဘုရားဖြစ်တဲ့ဘုရားဖြစ်ပြီးတဲ့နောက်ဓမ္မစကြာတရားဟောတော်မူဖို့တော်ရမြိုင်ပေါ်၆နှစ်ပြော၍ အာရောတခုံကွင်းကြီးယုံကသုံနာပြီးသင်္ခေနေဝဲမြေပရမေအလင်းဝေးတဲ့ရွှေညောင်တော်ကြီးကြရန်တိနဲ့မကြီးကြည့်သူနေတော်မူလျက်ညာမူသောခြင်းအမိုက်ခြင်းကိုအရှင်ပဲသောက်အလင်းပေါက်ကထွန်းတောက်ဘုံတော်ကောင်းလုံးကျော်သည် သုံးပါလူတို့ညံ့ပါကိုသာဓုဖြစ်အဲသမဂ္ဂရာတရားဟောလို့ဒါမြတ်စွာဘုရား၏သာသနာတော်ကြီးပထမဆုံးတည်တော်နာပါပဲအရှင်ကုန်းညသစ္စာလေးပါးတရားပြီးသောတာပန်ဖြစ်သွားတဲ့အခါရှင်ကုန်းညက မြတ်စွာဘုရားကလဘေယဟံဗန္ဒီပါပိသံလဘေယဟံဗန္ဒီဘဂဝတမန္တိကပါပိသံလဘေယံဥပသံတရံတတိတော်ဖြင့်မြတ်စွာဘုရားကမှာရှင်ဖြစ်ရဟန်းဖြစ်ရလိုပါတယ်လို့ပြောထားတာစရသေးပါသာသနာ့ဘာရသေးဘိက္ခုတွေလို့ခေါ်ရမယ်လို့သာသနာ့ဘာဘိက္ခုတွေလည်းကတည်းကဘိက္ခုအခုမြတ်စွာဘုရားကရှင်ဖြစ်ရဟန်းဖြစ်ရလိုပါတယ်ဆိုတော့မြတ်စွာဘုရားအေးဒီခုခေါ်တော်မူရဲ့ အိဘိက္ခုသာဃာတော်ဓမ္မစရမြမကိယသမ္မာဒုက္ခသံအတကိရိယာယာဘိက္ခုယဟံအဲ့ဒီသာတော့ဓမ္မတရားကိုသွားခါတော့ကောင်းမွန်စွာဟောကြားထားသည်သမ္မာနိရမင်္ဂန်စွာဒုက္ခသာအန္တကရိယာယဆင်းရဲရေးဆုံးလုပ်ကြည့်ရင်ဟာသရကျင်သုံးလေလောညစွာပြအေးဒီကိုညာလည်းယုံတန်းပြီးခေါ်တော်မူလိုက်တဲ့အခါအဲရှင်ကုန်းညညာ ။ကောင်းများတဲ့ရိတ်ပြီးသားဖြစ်သွားတဲ့သာရဲ့သိဆိုတော့သမင်ရှိရင်လည်းရှိမှာပါပဲ။ကောင်းများတဲ့ရိတ်ပြီးသားဖြစ်သွားတဲ့အဲဒီမရှိတောင်မှလည်းအစတုန်းကရှင်းရှင်းနဲ့ရှင်းနေမှာပေါ့လေအခုတော့အလောတော်ပဲလည်းနဲ့သိတယ်မရှိတဲ့ဆိုရင်ပေါ့အဲဒီတော့ဖြစ်သင်္ကန်းများလည်းပဲသာသနာသာသနာတွင်ညာတော်များနဲ့လျောက်ပတ်တဲ့သင်္ကန်းများလည်းပဲဘုပြီးယုံပြီးသားဖြစ်သွားသပိတ်နဲ့သင်္ကန်းသပိတ်တွေတခါအပြည့်စုံဝါ60ရာပြီးမထေကြီးများလည်းတော့တဲ့ ပါတာကြီးကညူွယ်ကုန်နဲ့ပြည့်စုံတယ်မထေညာကြီးဖြစ်သွားတာကိုဝါပဗာရိယမာနာတတိဆိုတဲ့ဘုံအဲ၄ပါးကတော့သူတို့မှတရားကျင့်ရုံလောက်ဂုဏ်ကျင့်ရုံလောက်ပဲရှိတယ်သူတို့တရားတို့မရဘူးအဲဒီပုဂ္ဂိုလ်တွေတော့မြတ်စွာဘုရားဆက်လက်ပြီးတော့တရားနှလုံးသွင်းအားထုတ်စေပါတဲ့အဲနှစ်ပါးကိုလည်းပဲတတိယနဲ့သုံးပါတယ်သုံးပါးကသုံးမှန်သွား အဲသုံးပါးဆုံးခံလာတဲ့အဆုံးကို6ပါးမျှမြတ်စွာဘုရားနဲ့ဒီပါ6ပါးကိုမျှပြီးတော့ခုံမိရတယ်။အဲဒီတော့ကလေမြတ်စွာဘုရားမိဂရာဝန်တော်မှာကမ္မထာကြောင့်စပြီးတော့ဖွင့်တယ်လို့ဆိုရမှာပေါ့သူကဟုတ်လားကမ္မထာကြောင့်စဖွင့်တာဘယ်ကမှတခါခံတဲ့ပုဂ္ဂိုလ်မရှိဘူးဘုရားလာသိနေရကြတာဘုရားလာတရားတွေကတခါတည်းကမ္မထာကြောင့်ဆောက်တဲ့လူကဆောက်အဲဆွန်စေကြီးပါလေဆောက်ပါသူရမ်းတဲ့လူကဒီကဆက်ကြွေးကြွေးတဲ့ဝေယဝိသသမားတွေကဆက်ကြွေးကြွေးသိနေရကြတာ ကိုလုံးကမြတ်စွာဘုရားကိုယ်တော်တိုင်သာသနာတော်စတိကာကကမ္မထာကြောင့်တည်ရပါလေဘယ်ကမှတကားမပေါ်လာသေးဘူးအဲကမ္မထာကြောင့်လည်းပဲကျောင်းဆောက်တာလည်းမရှိသေးဘူးအဲဒီတော့ဒီသေးကျောင်းကြီးတွေပါလေတော့နည်းနည်းပါးပါးတော့ရှိမှလားပြောတာဒါပေမဲ့လို့ဘယ်တကားဆောက်ထားတဲ့ကျောင်းတွေတော့ဘာလို့မရှိသေးဘူးနောက်ပြီးဆုံးတကားလည်းမရှိဘူးအဲနှစ်ပါးကကမ္မထာကြောင့်မှအမြဲတရားအားထုတ်တယ်ဝါပါနဲ့ပါရိယမတင်နဲ့ပါဖြစ်မှာပေါ့ ကျန်တဲ့ပုဂ္ဂိုလ်၃ပါးကဆွမ်းအောင်သွားမြတ်စွာဘုရားကတော့ကမ္မထမ်းကြောင်းထဲမှာပဲတင်းသုံးအဲဒီတရားထုတ်နေတဲ့ပုဂ္ဂိုလ်တွေမှာတရားရည်ကြီးတွေပေါ်လာလို့ရှိရင်မြတ်စွာဘုရားကလည်းပဲအပင်ကြီးနဲ့ကြည့်ပြီးသွားပြီးတော့သူနဲ့ဆုံးမပြင်းပြင်းပြီးတော့ပေးတယ်အဲဒီတရားထုတ်နေတဲ့ပုဂ္ဂိုလ်လည်းအရှင်မပြေလို့ရှိရင်မြတ်စွာဘုရားကလာပြီးတော့ကြောက်အဲဒီမြတ်စွာဘုရားအပြည့်ပြင်ပြီးတော့ပေးတယ်ဒီလိုအထုကသာမြတ်စွာဘုရားစပြီးတော့သာသနာ့ကတရားတော်ကတရားအထုကဒီလိုအချိုးအစကြားကြံတာအထုကလား ဒီလိုကြာကြာနာနာတို့ရတယ်အဲ့ဒါလေးဒီလိုသိချာမှတ်သားထားမယ်ရေးကြည့်တဲ့တို့ခုနေကအလွယ်ကကြိုက်ပါပြီနဲ့လူတွေကအလွယ်ကြိုက်တော့ဟိုသတ္တဝါဆိုတာဟာတရားအားထုတ်လို့မလိုဘူးတရားနာပြီးသိပြီးတာပဲဒီလိုဟောတာရှိတာပေါ့အဲ့ဒါလူတွေကကြိုက်ကြတယ်ဘာလို့လဲလူကလွယ်တာကိုလူတွေကလွယ်တာကြိုက်တယ်ဟုတ်ပစ္စည်းပစ္စည်းတွေပါလေလဲဝယ်ထားရမှဈေးထောင်တာကြိုက်တာပဲဈေးများများပြရရင်မကြိုက်ဘူးအဲတရားလည်းပဲဒီလိုပဲလွယ်တာကြိုက်တာသူကကြာကြာကြီးအားထုတ်နေရမယ်တဲမကြိုက်ဘူး ဒါပေမဲ့လို့လွယ်လို့ရှိရင်မဟုတ်တာတွေလည်းဖြစ်တတ်တယ်ဈေးချောင်လို့ရှိရင်မမှန်တာတွေဖြစ်တတ်တယ်အရေးကြီးရဲ့အဲရွှေပါဆိုပြီးတော့ရွှေမဟုတ်တာရထားရင်ဒုက္ခပေါ့တော့ကြလို့ရှိရင်ရွှေလူနေတဲ့ဒုက္ခဖြစ်မယ်လို့အရေးကြီးပါတယ်တရားအားလည်းတရားစီရဖို့ရည်ကြီးရဲ့ကြာကြာနာအထုပ်ကိုမြတ်စွာဘုရားကိုယ်တိုင်တော်မှဟောရုံလေးနဲ့မပြီးတော့ဒီကြံတဲ့ပုဂ္ဂိုလ်လေးဦးကိုတရားအထုပ်ခိုင်းရတယ်တရားထုတ်ခိုင်းတော့အထုပ်ကြတယ်အထုပ်ကမှမဲမဲတည်းအထုပ်ရတာဒီတစ်ထိုင်လေးတစ်ခဏလေးတစ်နာရီလောက်လေးအထုပ်ရတာမဟုတ်ဘူး အရာတဲ့ဆုံးမနဲ့တော်လည်းနဲ့တောင်ကြာကြာနာအားထုတ်နေရတာအဲဒါသိရေးကြည့်ပါလေဒါတတိပြုကိုအနိုင်ရေးကြည့်ပါလေအဲဒီမှာနှစ်ပါးကဒါကမှအားထုတ်နေတယ်မကြမ်းမစဲအားထုတ်နေတယ်သုံးပါးကသုံးပါးကလည်းဒီပြင်ချိန်တော့အားထုတ်မှာပါပဲသုံးပါးသွားတဲ့အချိန်တော့နည်းနည်းတော့ကျွေးနေနည်းနည်းပါးအချိန်မှာပေါ့ဒါလည်းပဲအားထုတ်ရတာပါပဲသုံးပါးသွားရင်အားထုတ်ရတာပဲအဲသုံးပါးကသုံးပါးသွားညစာပြန်6ပါးဝေမျှပြီးတော့ဖုံးဝေးရတယ်တဲ့ညို့ကြကနကောင်းတယ်ဟုတ်လား ညဇာပြားပဲကမှသုံးတကာတွေမှမပေါ်သေးဘူးဟုတ်လားသုံးခါဆုံးလေးခုမရတာဟိုမန္တလေးမှာစာကြဆရာတော်တွေဒီလိုပုံကိုယ်တွေရှိတယ်သူစာကြဝါသနာဘာလို့စာချနေသုံးတကာတွေပါရှိတာမဟုတ်ဘူးကိုတော်လေးတွေကသုံးခါတာနဲ့အဲ့ဒီမှာဖုံးပေးနေရတာဒီလိုကိုတော်တွေရှိဒါတွေလည်းညိုစရာကောင်းပါတယ်စာကြပုံကိုယ်တွေလည်းအခုညဇာပြားလည်းပဲဘုရားကိုယ်တော်တွေအဲစပြီးတော့တကယ်လဲသာသနာတော်ကြီးဒီတော့မြဒီချိန်မှာလူတွေကမသိသေးဘူးသိရင်တော့လည်းပဲလာပြီးတော့ထူကြမှာပါဟွန်း အခုဗမာပြည်ကတရားဓမ္မတွေညာပြီးရင်ဖြင့်အလူရဲ့နေမှာပေါ့ဘာသူလဲကြောက်နေမှာပြောနေတာဒုစအဲနောက်ဝါဒမထေကလာပြီးတော့တရက်နေ့သောတာပန်ဖြစ်တယ်ဗာရိယမထေက၂ရက်နေ့မှာသောတာပန်ဖြစ်တယ်မဟာနာမထေက၃ရက်နေ့မှာဖြစ်တယ်အတဇိမထေကလည်းနောက်ဆုံးပဲ၄ရက်နေ့မှာဖြစ်တယ်တဲ့အဲလို၄ရက်နေ့ဝါဇိုလာပြီးတော့၄ရက်နေ့ အစဉ်တိုင်းသောတာပန်ဖြစ်ကြတယ်အဲဒီသုံးပါးတဲ့တစ်ခါလဲတစ်ချိန်နဲ့အရုဒ္ဓရှိတယ်တဲ့နှစ်ပါးကဆုံးမှန်သွားတယ်အဲဒီနှစ်ပါးဆုံးမှန်သွားတာနဲ့လည်းပဲ၆ပါးဝေပြီးတော့ဆုံးမိရတယ်အဲဒီလိုမြတ်စွာဘုရားတရားထုတ်ပုံတွေဟောထားပါတယ်ဘုရားကိုယ်တော်တွေဟောထားတဲ့စကားတွေပါဒီဥစ္စာတွေအဲဒီတော့အဲဒီခါတုန်းကမြတ်စွာဘုရားကိုယ်တော်တိုင်းကသစ္စာလေးပါးတရားသိအောင်တရားထုတ်ဖို့ သမထဆရာအဖြစ်နဲ့ညွှန်ကြားလို့အဲကျန်တဲ့ဒီဆွဲကြီးတွေကနေ့မစဲညမစဲအမြဲအားထုတ်နေပုံနေအဲ့ဒါတွေအာရုံပြုပြီးတော့ညီညွတ်ရအောင်ညီညွတ်အောင်တိုင်းလိုက်ဆိုရမယ်သမစัจ जा တရားသမစัจ जा တရားဟောကြားပြီးတော့ကာလနာယီဟောကြားပြီးတော့ကာလနာယီ ဝပမထေပါရိယမထေအာနာမထေအသတိမထေတို့ကိုမိဂရာဝံတော်ကြောင်း၌ပါလင်မပြတ်မစဲအာထုတ်စေလျက်သမထာကြီးကြီးကို သမထအညစ်အကြေးကိုသစ္စာပြကိုယ်တော်တိုင်းသစ္စေသုတ်သင်ပြုမြင်တော်မူလည်းရဲ့သင်သုံးတော်မူကြတော့မြတ်စွာဘုရားနှင့်တတိပုဂ္ဂိုလ်အပေါင်းတို့အားဤတော်တို့သည်ယူသည်ညာတို့သေကုန်မိုး၍ ပူဇော်ပါတော်မူရှင်ဘုရားအဲအဲဒီတော့သမဇ္ဇာတရားဟောပြီးတော့သင်္ဆွဲကြီးကျန်တဲ့၄ခုအပြီးပြီးသောတာပန်ဖြစ်သောတာပန်ဖြစ်တဲ့ခါမြတ်စွာဘုရားကရှင်ဖြစ်ရဟန်းဖြစ်တောင်းမှနဲ့ဟုတ်လားအရိယတရားရပြီးမှဆိုလို့ရှင်ရဟန်းပြုတာဒီတိုင်းမပြုသေးဘူးအဲဒီမှာမြတ်စွာဘုရားအေးပြီးခေါ်ပြီးတော့ရဟန်းပြုပြီးတော့ပြေတော်မူပါလေ အဲဒီမှာ၅ပါးမြတ်စွာဘုရားနဲ့တကွသံဃာတော်၅ပါးဖြစ်ပြီးတော့လာပါတယ်ဒါကတစ်သက်သေးပြောမှမပြောရတယ်ကြားတဲ့ပြောကြရတဲ့အစီအစဉ်အဲဒီဓမ္မစကြာတရားနားနေတော့ကပါတာဂိရိနတ်ဆိုတာရှိပါတယ်ပါတာဂိရိနတ်ကတရားနာနေရင်သူမိတ်ဆွေဖြစ်တဲ့ဟိမဝဒနာပါရလာကိုကြည့်တဲ့အခါမပါတဲ့အတွက်စိတ်ထဲမှာ ဒီမဝဒနာကိုသွားခေါ်နေတဲ့စိတ်တွေဖြစ်စိတ်တွေကြံ့လွင်နေတယ်ပေါ့လေရဟနာကြံ့လွင်နေတာနဲ့သူတရားတို့မရလိုက်ဘူးဒီရင်ပုဂ္ဂိုလ်တွေတော့တရားနာနေတရားတို့ရတဲ့ပုဂ္ဂိုလ်တွေသောတာပန်ဖြစ်တာတွေအများကြီးပါပဲအဲတာတာကြီးနာကသူကသူမိတ်ဆွေမဝဒနာကိုမတွေ့ရတာနဲ့သူစိတ်ထဲတခါလဲမကျင်နာဘူးအဲ့ဒီဒီမဝဒနာကိုသွားပြီးတော့ခေါ်နေတဲ့စိတ်တွေဖြစ်နေစိတ်တွေကြားလို့နေတာပေါ့လေတရားဆိုတာစိတ်တွေဇွေးသွားမဖြစ်ပဲနဲ့ ကိုရောက်တရားမရောက်ခွင့်နဲ့သူ့ဆိုင်ပြီးတော့နားနေမှတရားသူဆိုရတာမြတ်စွာဘုရားဟောတဲ့တရားတွေသူကနားလိုက်ဟိုရောက်လဲဒီရောက်လဲဆိုတော့စိတ်ကပြန့်နေတော့သမာဓိကောင်းကောင်းမရှိဘူးဉာဏ်မရှိဘူးဉာဏ်မရှိဘူးပေါ့သူကသတ္တဗတိမကုံမရောက်နိုင်ဘူးအဲလိုဖြစ်တရားဝပြီးတဲ့အခါကာလကြတော့မှသူမိစေသွားခေါ်မယ်ဆိုပြီးတော့သူမိစေသွားခေါ်သူသွားခေါ်တော့သူကရာဇိုကြီးရဲ့တောင်ဘက်မှာတည်ရှိပုံရပါတယ်သူနေရာကရာဇိုသာသာကြီးတောင်ဘက် ဒီဟိမဝတ္တနာကဟိမဝတ္တတောင်မှာရှိတယ်အဲဟိမဝတ္တတောင်မှာနေတဲ့ဟိမဝတ္တနာကလည်းသူကမြတ်စွာဘုရားတရားဟောတာသူကလည်းမသိဘူးသူကလည်းပဲအဲဒီမှာတော်တွေတောင်နေပန်းတွေကပွင့်လာကိုဘုရားတရားဟောတဲ့ခါကာလမှာပင်လုံးညို့ပင်လုံးညို့ပွင့်နေတာတခါတည်းဝိသနာပွင့်လာအဲဒါတွေတွေ့တော့သူကလည်းမမြောက်ဝမ်းသာနဲ့ငါမိတ်ဆွေခေါ်မှပဲပန်းနေပျော်ကြရတဲ့ကောင်းအဲတော်လုံးကောင်လုံးပန်းတွေပွင့်နေတာ နတ်ကျော်ဝဲကြီးကျင်းပရအောင်လို့သူကလည်းပါတာဂိရိနာကိုသွားပြီးတော့ခေါ်ဝေးရနတ်ပရိသတ်နဲ့နာယထားတွေနဲ့ကောင်းမြတ်လာတယ်ဆိုတာကိုကောင်းမြတ်လာရတော့ဘယ်မှာသုံးပြီးရောဆိုတော့ရာဇဝမျိုးပေါ်မှာသုံးပြီးတာလေရာဇဝမျိုးပေါ်မှာရာဇဝမျိုးပေါ်သုံးပြီးတော့အချင်းချင်းမေးကြတယ်ဘယ်ကတော့ဘယ်ကတော့ဆိုတော့အာတို့ကပါတာဂိရိနာအဖွဲ့ကပဲဘုရားလည်းဟိမဝတ္တနာအဖွဲ့ကပဲဆိုတော့အင်္ဂမင်းကြီးတွေအချင်းချင်းတွေ့ကြတယ်တွေ့တော့မှသူတို့အချင်းချင်းပြောကြတာကိုဟိမဝတ္တနာက အဲမိစ္ဆသာတာကြီးอืมတို့ဟိမုဒတော့မှာဗန်းနေအမနာထူးပွင့်တယ်ဒါကြောင့်မင်းသတိရလို့ကွာနာပြောဝဲချင်းပါရအောင်လို့မင်းလာခေါ်ရဲလို့ပြောတော့အေးဒီအနိပွင့်တာပြင်းမတာတော့တာမဟုတ်ဘူးဇဂူရိပါတညောလုံးနေရာတကာမှာဒီလိုအကုန်လုံးပွင့်တာပန်းပွင့်ရင်ကြောင့်မင်းသိရလားမသိဘူးညစွာဆရာတရားဟူဟောတယ်မစက်ကြတရားဟောလို့ပန်းနေကပွင့်တာအဲ့တော့ ဓမ္မစကြာတရားဟောတယ်ပြီးတော့အရင်မြတ်စွာဘုရားတရားနာရမင်းမပါလို့ငါခေါ်ခြင်းနဲ့စိတ်ဖြစ်နေတာဒါကြောင့်မင်းမြတ်စွာဘုရားပတ်ပြီးတော့သူကြလို့ကွာဆိုပြီးတော့သူကဘုရားဖူးဖူးရခေါ်ပါတယ်ဟုတ်လားဘုရားဖူးဖူးရခေါ်တာလေးတွေလျှောက်ခွင့်သိကောက်မှာပေါ့အချိန်ကသိမရှိဘူးဟောလို့မရှိဘူးနားကောင်းတယ်သူကဘုရားဖူးဖူးရခေါ်တဲ့အခါကျတော့ဘုရားဟုတ်ဖို့သူကစစ်တမ်းထုတ်တယ်စစ်တမ်းထုတ်တယ်ဆိုတော့ အဲကိစ္စကိစ္စကိစ္စတမနောပဏီတော့အဲဒီဘုရားရဲ့စိတ်ဟာကောင်းကောင်းမွန်ထားနိုင်ပါရဲ့လားတမာရီကောင်းကောင်းရပါရဲ့လားသာသာဘူတေတုတာရီနောအလုံးစုံသတ္တဝါတွေပေါ်မှာအညီအမျှပဲဖြစ်မှုသနာမှုရှိပါရဲ့လားဒီကလိုလိုက်ပြီးစစ်ဆေးပါလေအဲအလုံးစုံကအကြံစီတွေလည်းပဲနည်းနည်းနည်းရှိပါရဲ့လား ဒိဋ္ဌာယုံအနိဋ္ဌာယုံတွေမှာစိတ်ကူးကြံစီတွေကိုနည်းနည်းနည်းနည်းထားနိုင်ပါရဲ့လားအဲဒီကိုမေးပါတယ်ဘုရားစိတ်လောကဘုရားတွေကပေါ်နာဖို့ဘုရင်ကဟုတ်လားကုရဏကာသဘာမေတ္တိသောသာလအဇိတကိစ္စကမလသကုရကိစ္စယနာနိဂန္ဓနာဂဗုဒ္ဓသင်္စေယဗေလထဗုဒ္ဓဆိုတဲ့ဘုရားကြီးတွေ၆ဆူပါပေါ်နေတာသူတို့ကဘုရားမပူငင်တဲ့ကသူတို့လည်းလုံးစုံသိတယ်ဆိုပြီးတော့ဘုရားဝန်ခံပြီးတော့ပေါ်နေတာရှိတယ် အဲဒါကြောင့်အဲဒီလိုဆရာမျိုးတွေကဖြစ်နေတယ်ဆိုတော့ဒီမဝဒနာကမေးတယ်ဒီနာတွေကလည်းတာမြနာတွေမဟုတ်ဘူးကတ္တဆရာလက်တဲ့တုန်းကသူတို့ဝီတို့ဆရာကြီးတွေတိကသုံးပုံဆောင်နေသူကဘုသူကရှိတဲ့ပုံကိုယ်တွေအဲဒါကြောင့်နောက်ပြီးတော့မေးတဲ့အခါကလာကြတော့ဗာတာကိနာကဟောတဲ့တရားတွေသူကနားလာတော့ဒီတရားဟာတာမြပုဂ္ဂိုလ်မဟောနိုင်ဘူးသာသနိဘုရားမှာဟောနိုင်တယ်ဆိုတာသူကပြီးပြီးသားဟာကိုဒါကြောင့်အဲငရုံးမြတ်စွာဘုရားဟာသိထားလဲစင်ကြယ်ပါတယ်ငါတို့ဘုရား အဲစိတ်ထားကောင်းပါပြီတဲ့စိတ်ထားကောင်းသွားဒုက္ခသိရသနာညီအကုန်လုံးပါပဲတဲ့သနာချင်းဖြစ်ချင်းနဲ့အညီညှတာရီကုန်နဲ့လည်းပြည့်စုံပါတယ်အာယုံကောင်းဆိုကျင့်ကြံမျိုး၃ရာအာယုံကောင်းဆိုမှလည်းပဲကြာစီမှုဝိတက်၃ပါးသင်္ကပ္ပ၃ပါးဟာလည်းပဲအလိုရှိတိုင်းမဆုံးမဆိုင်မဲနဲ့ကျူနိုင်ပါတယ်လို့အဲဒီတော့ပြန်ပြီးတော့ဖြည့်ရှင်းပါတယ်ဒါလေးတွေဆောင်းမုတ်ကလေးတွေနဲ့ဆိုပြီးတော့ ပြောတယ်ခေါ်ရရင်သိကောင်းမှာပဲသူကလည်းအချိန်ကြီးတော့ကိုရှင်းသွားရအောင်လို့သူကဒါပေမဲ့တော့ဒါတွေကနည်းနည်းတော့ပြောရတယ်ဘာလို့လဲဆိုတော့ဒီတရားနာနေရင်တရားရရတဲ့ပုဂ္ဂိုလ်ရှိသေးတယ်သူကပါရမီရှိတဲ့ပုဂ္ဂိုလ်တွေဆိုတာသူကလွယ်လွယ်ကူကူလေးနဲ့ရတာသိနေရကြတယ်အခုတရားထုတ်ရတဲ့ပုဂ္ဂိုလ်တွေများလေသူတရားမရဘူးမတိုးဘူးဆိုမဲ့စိတ်တော်မပြည့်ကြတဲ့လူကပါရမီကတော့ဖြစ်သွားတာနောက်တစ်နေ့တစ်ချိန်ကျတော့ကျင်ဒီလိုလွယ်လွယ်ကူကူလေးနဲ့တရားထုတ်ရဖို့အကြောင်းနေနုနာနေရကြတယ် အဲဒီတော့နာမည်ဦးစကားပြောနေတဲ့အပန်တွေကိုအဲဒီကကာလီဆိုတဲ့အမျိုးသမီးတယောက်ကကြားတာကာလီဆိုတဲ့အမျိုးသမီးကကိုလေးလေးဝင်တယ်မိဖွားကနေဆိုတာအဲဒီဝါဇိုရာဆိုတော့သူ့အိုက်အိုက်နေမှာပေါ့ဗမာပြည်အလယ်ပိုင်းနေရာဒီဥရုကတူးနေတာပဲရာဇီဥရုကပူတဲ့နေရာတွေပဲဒီမှာပူလိုက်တယ်အဲဒါနဲ့ဒေတာတဲ့င်းကလင်ချင်းခံရင်းနဲ့သူကတိုက်ပေါ်ကအသေးသမီးပါပဲလင်ချင်းခံရင်းနဲ့တကားလည်းသူက อืมထိုင်းနေထိုင်းနေနဲ့အပန်းကြားဗာမညာပုဂ္ဂိုလ်တွေဆိုတော့ကြားမှာဟုတ်ပါဘူးသူပါရမီရှိတဲ့ပုဂ္ဂိုလ်မျိုးကြားနေကြတဲ့ပုဂ္ဂိုလ်မျိုးကြားတာနာစကားပြောတာသူပဲကြားလိုက်မှတော့နာတယ်သူကသူရှိနေတာပြောနေတာပဲကြားလိုက်တော့မကြားနိုင်ဘူးသူကဘာလို့လဲဆိုတော့ရှိရင်အခုရေဒီယိုတွေရှိတယ်မို့လားအတန်ကြီးလွှင့်နေတာပဲဟိုကဘုနိုင်ငံဒီနိုင်ငံကနေပြီးတန်ထွေးရုံကအတန်ကြီးလွှင့်နေတာအာဒီတိုင်းနေတယ်မှာအတန်ကြီးတော့ရှိနေတာပဲရေဒီယိုမရှိတဲ့ပုဂ္ဂိုလ်က အဲဒီကနေမကြားနိုင်ဘူးသေရီယောဂမှလည်းသူ့လိုင်းနဲ့သူ့ဒီဂရီနဲ့သူ့လိုင်းနဲ့ကိုက်အောင်လို့ဖမ်းယူမှရတာအဲဒီမှာဒီခါသူ့ဟာလေးနဲ့သူဆိုတော့နေရာကြားလားသူကကားပေါ်မှာသွားရင်းနဲ့ဗေနျာသွားတာဒီသာမိနေတာယထာဘောသွားရင်းနဲ့ဘယ်သွားတာမိလေညာဘောကလည်းလေညာပိုင်းနဲ့မိနေတာပဲသူကသိနေရကြတာသူကအဲဒါလိုလည်းခုပါရမီမရှိတဲ့ပုဂ္ဂိုလ်တွေဆိုရင်တော့ဒီနာတဲ့စကားပြောတာမကြားနိုင်ပါဘူး ဒီယောသမီးကဆူတောင်းမှလည်းရှိတယ်သူကအနုဒ္ဓဝပဒါနာတစ်ဆင့်ကြပြီးတော့ဘုရားကြီးညိုတဲ့ပုဂ္ဂိုလ်ထဲမှာအဲတစ်ဆင့်ကြပြီးတော့ဘုရားကြီးညိုတဲ့ပုဂ္ဂိုလ်ထဲမှာဖြင့်ပထမကနဲ့ဣရရေရမယ်ပုဂ္ဂိုလ်ဒီသူ့ကိုသူကဘရုမုဒ္ဒရာနဲ့ဆိုကြလက်ထက်ကတောင်းလာတာပါရမီကုသိုလ်တွေရှိဘူးလားဒါကြောင့်မို့ပါရမီထူးတဲ့ပုဂ္ဂိုလ်တွေမဟုတ်ကြတာတချို့ကဟိုနတ်တွေစကားပြောတာလူကြတယ်ဆိုဟုတ်မတင်ပါဘူးသူကဒီလိုအောင်းမိမှာ ဟုတ်သာမန်ပုဂ္ဂိုလ်တွေတော့မဟုတ်နိုင်ဘူးဒါကတော့ပုဂ္ဂိုလ်သူဆိုတာရှိတယ်ပုဂ္ဂိုလ်တွေအကုန်လုံးကိုယ်နဲ့ကြည့်တယ်မနှမ်းရဘူးကိုယ်နဲ့နှမ်းမရိုင်းဘူးဆိုတာသူမှနှမ်းရတယ်မတူတာတွေနှမ်းလို့ဘယ်ဖြစ်လိမ့်မှာတော့ကဏ္ဍသေချာမသိဘူးတဲ့ပုဂ္ဂိုလ်တွေကကဏ္ဍသေချာပါရဂူနဲ့သွားနှမ်းရင်လွဲကုန်တာပေါ့သုံးစားဟွန်းငါလိုနေမှာပဲသူလည်းပဲကဏ္ဍဒီလိုကူနဲ့မကြွနိုင်ဘူးသွားပြီးတော့ဒီသုံးပြချက်ချရင်လွဲကုန်မှာပေါ့သွားကိုယ်နဲ့နှမ်းမရိုင်းဘူးဆိုတာကိုယ်နဲ့ဓာတ်ညူမှနှမ်းရတယ်မနှမ်းဓာတ်ညူမှုတာတွေမနှမ်းရဘူး အဲပါရမီထူးတဲ့ပုဂ္ဂိုလ်တွေရှိပါတယ်အဲဒါကြောင့်အဲ့ဒီမျိုးသမီးကကာလီဆိုတဲ့မျိုးသမီးကကြားတယ်ကြားတော့ဘယ်ရပါလဲဆိုအဲကောင်းငင်တာပဲနတ်တီစကားပြောတာပဲဆိုတော့မှသူအဲ့ဒါတွေသူကသူ့စက်ရဲ့နားထောင်ပြီးတရားနာနေတဲ့သဘောပေါ်လေပြောနေတော့ဘုရားဆိုတာဟာသင်ဘုရားကစိတ်ကောင်းစိတ်ကောင်းစွာထားနိုင်ရဲ့လားတတ္တဝါတွေအကုန်လုံးညီညီညာပနာရင်ရှိရှိရဲ့လား အိဋ္ဌာယောအိဋ္ဌာယောကောင်းဆိုးတွေကိုညီတို့ညီမပြုပြီးစုနိုင်ရလားအဲစိတ်အကြံအစီတွေကိုလိုချင်တိုင်းနှလုံးသွင်းနိုင်ကြားသိနိုင်ရလားဟိုကမေးတော့အမေကထူးတာပဲတရားဆိုတာဒီလိုအားလည်းပြည့်စုံရမှာပဲဟိုကနေပြီးခါဝန်ခံများနဲ့အာတို့ဘုရားကအဲစိတ်ထားအညီညာပါပဲတို့ဘုရားကစိတ်ထားကောင်းပါတယ်ငါတို့ဘုရားစိတ်ထားကောင်းတော့ဒုက္ခသိရတနာညီညာအကုန်လုံးပဲတတ္တဝါတွေယာမှုဖြစ်ဖြစ်မိတ်ဆွေဖြစ်ဖြစ် သူမျိုးတော်တဲ့ပုဂ္ဂိုလ်ဖြစ်မတော်တဲ့ပုဂ္ဂိုလ်ဖြစ်ဖြစ်သုသဆတဲ့ပုဂ္ဂိုလ်ဖြစ်မဆတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်တတိဖြစ်ဖြစ်ဒီမဟုတ်တဲ့ပုဂ္ဂိုလ်ဖြစ်ဖြစ်သိတာအငြင်းညာပါပဲမျက်နှာကြည့်တဲ့ပုဂ္ဂိုလ်မျက်နှာနယ်တဲ့ပုဂ္ဂိုလ်မထူပါဘူးတဲ့ကုန်လို့သိတာငြင်းညာပါပဲထားနိုင်ပါပဲအဲအာယုံကောင်းဆိုတွေမှာလည်းကြံစီမှုသမာသင်္ကပ္ပတွေဟာကောင်းစွာထားနိုင်ပါလေအာယုံကောင်းဆိုကြံမျိုး300လိုရှိတိုင်းမဆိုင်ပြနိုင်ပါတဲ့လိုရှိတိုင်းတစ်ခါတည်းအလိုရှိရဲ့ သမာသင်္ကပ္ပတွေနေထမသင်္ကပ္ပအာပြာဘာရသင်္ကပ္ပအဝိင်္ဂသင်္ကပ္ပဆိုတဲ့သင်္ကပ္ပအကျံစီတွေအလိုကြီးတိုင်းနှလုံးသွင်းနိုင်ပါလေဘာသာကြီးနာကဝန်ခံတာကိုအဲ့ဒါတွေကိုအမျိုးသမီးကကြားတယ်ဟုတ်ဘုရားဆိုတာဒီလိုဒီလိုကုန်နဲ့ပြည့်စုံတာပဲဒီလိုဆိုရင်သိကောင်းတာပဲဒီဘုရားအဲစိတ်ကိုအလိုရှိတိုင်းကောင်းမွန်စွာထားနိုင်တယ်ဒုက္ခသိရလည်းပဲညီညာညာပဲ သနာရယ်ဖြစ်တယ်ချမ်းသာစေခြင်းနဲ့အာယုံကောင်းစုတွေလည်းအာယုံနောက်မလိုက်ဖဲနဲ့ကိုယ်လိုရှိတဲ့အတိုင်းနှလုံးသွင်းနိုင်တယ်။อืมဒီလိုဆိုရင်ဒီဘုရားဘုရားဖြစ်ဆိုတာသိပြီးတော့ကြီးညိုပြကောင်းတာပဲလို့သူစိတ်ထဲဒီလိုရောက်သွားတာကဒါဘုရားနုဒတိပဲ။သမဏကောင်းတဲ့ဘုရားနုဒတိ။အဲဒီလိုလုံးသွင်းတော့ဒီမှာပီတိဖြစ်တာပေါ့ဘုရားကမှအောင်ပြုပြီးတော့ဩဒီလိုဘုရားအမှန်တရားမြင်ရပါလေတဲ့လို့ ဟုတ်လားဘုရားကုံကြီးကြားတဲ့ခါလဲစိတ်နှလုံးထဲမှာရင်ထဲမှာတရိပ်ရင်းနဲ့တခါလဲပီတိတွေဖြစ်လာတာတကူလုံးစံပြီးတော့ပီတိတွေဖြစ်လာအဲဒီပီတိတွေကိုစိတ်နဲ့စိုက်ပြီးတော့ရှင်ရှင်နဲ့ဝိပဿနာညာဖြစ်လာတာဝိပဿနာဒီလိုရှိရမယ်လို့သူပြောထားတာတော့မဟုတ်ဘူးဒါပေမဲ့လို့သူထိုက်တဲ့ပုဂ္ဂိုလ်ကတော့သူကလမ်းစာလေးသူကလမ်းပွင့်သွားတာအဲဒီပီတိလေးတွေဖြစ်ဟုတ်လားမြစ်သိအားရတဲ့ပီတိလေးတွေဖြစ်ပီတိလေးတွေဖြစ်လိုက်ကြောက်လိုက်ဖြစ်လိုက်ကြောက်လိုက်ဖြစ်လိုက်ကြောက်လိုက်ဒါလေးရဲ့ဒီရင်ပြင်းနဲ့ဝိပဿနာညာနဲ့တက်ပြီးတော့သောတာပန်ဖြစ်သွားတယ် နောက်ဆုံးမိကုံလေးရှိပါတယ်ဝိဇ္ဇာသရဏနဲ့ပြည့်စုံပါရဲ့လားလို့မေးတဲ့အခါမှာလည်းပဲအဲပါဒဂိရိနာကဖြေပါတယ်ဝိဇ္ဇာညာများအဲ7ပါး30တဲ့ဝိဇ္ဇာညာ7ပါးဝိဇ္ဇာညာ3ပါးဆိုတာရှိပါတယ်သရဏ55ကျင်းအားဆုံးတယ်တဲ့သရဏ55ပါးနဲ့လည်းအကုန်လုံးအကျင့်တွေပြည့်စုံနေပါတယ်တို့ဘုရားအကုန်လုံးပြည့်စုံပါတယ်အာသောခသိန်းကျင်းချင်းကုန်ရင်းစင်ကြယ်အာသောခသိန်းညာလည်းပဲကုန်ခပြီးတော့ အကုန်လုံးစင်ကြယ်နေပါပြီ။တရားမင်းကင်းစင်အောင်ဖြစ်ွယ်တို့မြတ်စွာဘုရားတရားမင်းတရားကိုမြည်ပြုပြီးတော့မင်းဖြစ်တော်မူတဲ့တရားမင်းဓမ္မရာဇပေါ့လေတရားမင်းဖြစ်တော်မူတဲ့မြတ်စွာဘုရားမှာနောင်ဘဝဖြစ်เสียလည်းမရှိတော့ဘူး။အဲ့ဒီရှိကောဒါအမှန်နဲ့နေနေတဲ့ရှိပဲ။ဒါအမှန်နဲ့နေနေတဲ့ရှိ။အဲ့တော့ဘုရားဆိုတာ ဝိဇ္ဇာဆိုတဲ့သူခြားခြားပြီးတဲ့ဉာဏ်တွေပုဂ္ဂိုလ်နိဝါဒခြေဘွားတွေပြန်ပြီးသိနိုင်တယ်ဒီနေ့ကသူခြားတယ်လို့ဟောတာပါဒိဗ္ဗစက်ခုအကုန်လုံးမြင်နိုင်တယ်အာသွဲခရအာသောတရားကုံနဲ့အရဟတမေဉာဏ်လည်းပဲအဲပြည့်စုံတယ်ဒါဝိဇ္ဇာသုံးပါးအဲဝိဇ္ဇာဖြစ်ပါဆိုတော့ကျေရကပြောနေပြုသရဏ35ပါးမှလည်းသဒ္ဓါအစရှိတော့သရဏ35ပါးတွေဒါတွေအများကြီးပြောနေပြုဒါတွေ အဲဟိုဒီမှာဖြေတဲ့ခါတော့ဒါလေဟိုနတ်ကဖြေတဲ့ခါတော့အဆုံးဖြေရမှာပါပဲအဲ့ဒါလေကြားရတဲ့ခါမှာဘုရားဆိုတာဝိဇ္ဇာသရဏတံပါဏဝိဇ္ဇာနဲ့ဝိဇ္ဇာနဲ့သရဏနဲ့ပြည့်စုံတာပဲဒီဝိဇ္ဇာလေးသူတို့ဆရာကြီးရဲ့ပညာနဲ့လည်းပြည့်စုံပါသေးတယ်နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့အရှင်ကောင်းတွေနဲ့ပြည့်စုံတော်မူပါသေးတယ်လို့အဲမြတ်စွာဘုရားအောင်ယူပြီးတော့ဘုရားနုဒတိဘာဝနာတွေဖြစ်တာအဲဒီဘုရားနုဒတိဘာဝနာဖြစ်ပြီးဒီတွေဖြစ်ဒီပြီးတွေဆွေးဆွေးနဲ့ ဝိပဿနာညာသင်တဲ့ဒီသောတာပန်ဖြစ်သွားတယ်တဲ့ဒီမျိုးသမီးအခုအဲ့ဒါကာလိသာသင်ကြားရုံနဲ့နတ်သားဆရာတရားကိုတရားနာရမှာမဟုတ်ဘူးတရားကုံတွေသင်ကြားရုံနဲ့အဲတရားကုံတွေအောင်ပြုဘုရားနုသတိအခုသက္ကာဓမ္မတွေလည်းဘုရားအောင်ပြုပြီးဘုရားနုသတိတွေပြည့်နေကြပါလေဒီထဲမှာဘုန်းကြီးဟောလို့ပြောတဲ့ပီတိတွေဖြစ်တာရရှိမှာပါပဲအဲဒီပီတိလေးတွေရှင်ရှင်ရှင်နဲ့တရားလူတရားမြတ်တွေရမယ်ဆိုရသွားနိုင်တယ်ရသွားလို့ရှိရင်တော့လေဘုရုံးကကာလီကပထမဘောသူက အဲအနုတ္တပဏာနာထဲမှာသူကသင်ကြားပြီးညိုတာထဲမှာပထမဧရိယပုဂ္ဂိုလ်အမှားကြီးပေါ့အခုဒီမှာအမျိုးသမီးတွေကဒီလိုလားဘုရားကောင်အာရုံပြီးခုတရားနာနေရင်အဲဝိပဿနာညာဆင်နိုင်တဲ့ဒီသောတာပန်များဖြစ်သွားမယ်ဆိုလို့ရှိရင်ပေါ့လေမဖြစ်ဘူးလို့ပြောနိုင်ဘူးလားဖြစ်နိုင်တယ်ဖြစ်သွားမယ်ဆိုလို့ရှိရင်အဲ့ဒါဟာကာလီရဲ့ညီမပေါ့ဒီဥစ္စာတွေအင်းနားကောင်းပါလေအဲ့ဒါဝိဇ္ဇာသရဏသမ္မာနာဂုံလင်းနဲ့မြတ်စွာဘုရားအောင်ပြအောင်လေ ဝိဇာသရဏတံပံနောဝိဇာခေါ်တဲ့ဝိဇာခေါ်တဲ့ဉာဏ်သူသုံးပါဉာဏ်သူရှစ်ပါသရဏခေါ်တဲ့ဒီကံရှင်တရား15ပါးတို့နှင့်ပြည့်စုံတော်မူ၏သောမြတ်စွာဘုရား တုန်းကဓမ္မစကြာတရားဟောတဲ့မြတ်စွာဘုရားဝိဇ္ဇာသုံးပါးဝိဇ္ဇာ7ပါးသရဏ15ပါးနဲ့ပြည့်စုံတော်မူပါပြီပဲဒါဗုဒ္ဓလူတိပဲဝိဇ္ဇာသရဏအတံပါနောဝိဇ္ဇာခေါ်တဲ့ဉာဏ်သူသုံးပါဉာဏ်သူ7ပါသရဏ15ပါးတော့နှင့်ပြည့်စုံတော်မူပြီတော့ သရဏပံပန္နောဝိဇာခေါ်တဲ့ဉာဏ်ဥသုံးပါဉာဏ်ဥရှိပါသရဏခေါ်တဲ့သေရအကျင့်တရား15ပါးတို့နဲ့ပြည့်စုံတော်မူပြီးတော့ရသော်ဖရာအဲအဲ့ဒီမြတ်စွာဘုရားကုံတော်တွေအာယူပြီးတော့ ကာလီအမျိုးသမီးရတယ်ဘုရားကမမြင်ရသေးဘူးဘုရားကမှလည်းသူမသိသေးဘူးအဲဒီနတ်တွေပြောတာကြားရတာနဲ့ဘုရားအာရုံပြုပြီးဗုဒ္ဓမသတိဘာဝနာတွေဖြစ်ပီတိတွေဖြစ်အဲဒီပီတိရဲ့အဖြစ်အပျက်ကလေးတွေဒါလွယ်လွယ်လေးပဲဝိပဿနာဆိုတာဒါလေးစိတ်နဲ့ဆိုင်နေဖြစ်လိုက်ကြလိုက်ဖြစ်လိုက်ကြလိုက်ပီတိလေးတွေအဲဒီဖြစ်တဲ့ကလေးတွေပြင်းပြင်းနဲ့ဝိပဿနာဉာဏ်နဲ့သင်တိုင်းတက်ပြီးတော့သောတာပန်ဖြစ်သွားတယ်။ဟွန်းသမဏဟံကြတယ် ဒါပါရမီရှိတဲ့ပုဂ္ဂိုလ်ဒီလိုဒုက္ခတက်ကလုံးလုံးနဲ့ဖြစ်တာပဲအဲ့ဒါကသာလီမျိုးသမီးဒီဥစ္စာသောတာပန်ဖြစ်ပုံလူတွေကမျိုးသားတွေကဆိုလို့ရှိရင်တော့အရှင်ကုဏ္ဏညသောတာပန်ဖြစ်တယ်အဲ့ဒီဝါဆိုလာတိမစ္စကြတရားဟောတော့မှမျိုးသမီးတွေကအဲ့ဒီညမှာပဲအဲဒီကာလီကသောတာပန်ဖြစ်တယ်ပထမရန်ပုဂ္ဂိုလ်တွေပေါ့ဒီပုဂ္ဂိုလ်တွေက အရှင်ဝါပါတွေဘာလို့နောက်ကျင်မှဖြစ်တာဟွန်းသူတို့ကကျင်းဥစွာဖြစ်တာလေအဲဒီတော့ဓမ္မစကြာတရားဟောပြီးသွားတယ်ဓမ္မစကြာတရားဟောပြီးတဲ့အခါလာလာကြည့်ကြောဝါဆိုလာကြည့်ကြော၄ရက်မှအကုန်လုံးသောတာပန်ဖြစ်တာကိုပြီးသွားတယ်လာရီတော့9ရက်နေကြတယ်မြတ်စွာဘုရားအနာတ္တလက္ခဏာတို့ကိုဒီဆိုရင်9ခုကိုဟောတော်မူတယ် အဲဒီမှာလည်းမြတ်စွာဘုရားကသူဆိုရင်၅ဦးပဲတရားဟောတာဒါအခုလိုတရားနာပရိသတ်ကြီးတွေအများကြီးပဲရှိနေမှာတော့ဘုရား၅ဦးနဲ့ပဲနတ္တလက္ခဏာဆိုဟောတာပဲအဲဒီတော့နတ်တွေပါတွေတော့မပြောဘူးနတ်တွေလည်းပါမှာပဲဒီမှာနားတဲ့ပုဂ္ဂိုလ်တွေရှိမှာပါမပြောဘူးဒီမှာတော့ရူပံဘိက္ခွေနာတရူပိသာဟိရံဘိက္ခွေအတ္တအဝိပနာဟိရာရူပံအာဃာရယသံဝတိယ

ဝိပဿနာဉာဏ်နဲ့ဆင်တိုင်းတက်ပြီးတော့သရိုင်းမဲ့ကိုရောက်အဲဒီကဝိပဿနာဉာဏ်ဆင်တိုင်းပြီးနာနာရင်းမဲ့ကိုရောက်အဲဒီကဝိပဿနာဉာဏ်ဆင်တိုင်းတက်ပြီးတော့ရာထမဲ့ကိုရောက်ဒါဆိုရင်ငါဦးတော့ယဟန္တာအဖြစ်သို့ရောက်တော်မူကြတယ်အဲဒီမှာနာဒလက္ခဏာသုတ်တရားဟောစဉ်ခါကာလကခေါ်တော်မူသောမြတ်စွာဘုရားနဲ့တရားနာပြီးယဟန္တာအဖြစ်ရောက်တော်မူကြတဲ့သံဃာတော်၅ပါးပေါ့အဲ့ဒါတွေအာရုံပြုပြီးတော့သိကိုပူဇော်ရမယ် ဓမ္မစကြာတရားကိုဟောတော်မူပြီးနာဘာသာလာပြီးကျော်9ရက်နေ့၌သင်စွဲပြီးမထေ၅ပါးအားအနတ္တလက္ခဏာသောဘုရားတော်ကို တ်ပါဗျာဟောကြားတော်မူသဖြင့်ဒီဆွဲကြီးငါးဦးသည်ရဟတမေရဟတဖို့သောရောက်၍ဉာဏ်သာဖြစ်တော်မူကြလေသည်ဉာဏ်သာဖြစ်တော်မူကြသောဒီဆွဲကြီးငါးပါးနှင့်တကွာမြတ်စွာဘုရားကိုသတိတော်တော်သည် မော၍ဒီဟောပူဇော်ပါလုံးဤရှင်တရားအဲဒီဒီဇောရီငါဟုတော့ညာနာဖြစ်ပြီးတဲ့နောက်ဗာရာဏသီမြို့ကရတာဆိုတဲ့ဒေသကြီးတယ်ဟွန်းရတာဆိုတဲ့ဒေသကြီးတယ်သူမိသားကဒီဥစ္စာတွေအမှန်ပေါ်များကြွယ်ဝတော့ဒါလေးအမှန်အမှန် ရှင်းရှင်းထောက်ပံ့ပြီးတော့ထားဆောင်းဥရု၊ရွေဥရု၊မိုးဥရု၊ဥရုသုံးပါးသင်လျော်တဲ့အသောက်ဥကြီးသုံးခုရသကြီးတွေပေါ့လေဘုံနန်းရသကြီးတွေသောက်ဥရုမှာအေးဒံခံနိုင်အောင်၊ရွေဥရုမှာအပူဒံခံနိုင်အောင်၊မိုးဥရုမှာမိုးဒံခံနိုင်အောင်အဲနေသာခင်သာဖြစ်အောင်လို့ဟိုခေတ်တုန်းကလည်းဟိုခေတ်အားလျော်ပြီးအသောက်ဥတွေလောက်ကြတာပေါ့အဲအခုခေတ်တော့ကရိယာတရားပြတာသိတော့သုံးလုံးနဲ့မရှိပဲဘူး အခုခေတ်တော့အေးလိုလည်းရအောင်ပူလိုလည်းရအောင်တန်းနိုင်လို့ရှိရင်သူတို့ဒီစည်းဥစ္စာတန်းနိုင်တဲ့တိုင်းနိုင်ငံတွေမှာလုပ်ကြတာပဲသူကပူတဲ့ခါလဲမပူရအောင်အေးတဲ့ခါလဲမအေးရအောင်ကိုအမှန်တရားပြုနေနိုင်ပါလေဟိုတုန်းကတော့ဒုက္ခရလျောက်အသဝူတွေကို အခြေအနေရကြည့်ပြီးတော့ဆောက်ထားကြအဲဒီနာမသုံးဆောင်မှာအလဲအလယ်နဲ့သူကကာမဂုဏ်အာယုန်နဲ့ပျော်မွေ့ပြီးနေတာဟိုအတိမုခအကုန်နေနဲ့အလုံးမျိုးသမီးတွေကြီးတယ်ပဲမျိုးသားဆိုရင်ရတာသူတယောက်တည်းပဲဒီပြင်မျိုးသမီးတွေအတိမုခအကုန်နေအကုန်လုံးကလည်းနာသိသိဓမြတခါတဲ့နမနာကြီးကျယ်တဲ့ကာမဂုဏ်စည်းစိမ်တွေနဲ့ပျော်မွေ့ပြီးတော့နေတာသူလည်းပါရမီရှိတဲ့ပုဂ္ဂိုလ်တယောက်ပဲ ဒါကြောင့်ဒီနေ့တော့ညမှာအဲ့ဒီညမှာတော့နာရလက္ခဏာကိုဟောပြီးတဲ့ညမှာယသတတိသာသောသောအိပ်ကျော်သွားသူကျော်ရည်တဲ့အတိမုတ်ကကုံသမားတွေကလည်းပဲတတိသာအိပ်သွားတယ်ဆိုတော့သူတို့လည်းပင်မမခံကြဘူးအိပ်ကြတာပေါ့လေ။ဒုံလုံးပဲလည်းအိပ်ကြတော့ညဟိုတုန်းကစီမီးတွေထွန်းတာကတော့အခုကလာလို့ဒါမီးတွေတော့မဟုတ်ဘူး။စီမီးကြောင်တွေထွန်းတာသိရနိုးလာတယ်သောသောနိုးလာသောသောအိပ်တော့သောသောနိုးတာပေါ့။ ဆိုတော့ဒီကထကြည့်တဲ့အခါကျတွန်းလုံးပဲလေကိုယ်ကလည်းအိမ်မှာနေရမြင်ရတာရှိကပါရမီရှိတဲ့ပုဂ္ဂိုလ်ကသူ့စိတ်ထဲမှာအတုပပညာဖြစ်ဒီကသူကဒီဘဝတစ်ခုကသိညုံမဲ့ပုဂ္ဂိုလ်မရှိတဲ့လူသေးကောင်းတွေကိုအဲသူကမိတ်ဆွေသင်္ကားတွေနဲ့အပေါင်းဖွဲ့သူကလူကြီးပေါ်လေသူကအဲဒီသိညုံရေးဖွဲ့လူကြီးလူကြီးတော့ပြီးသူကပိုင်ကျင်မရှိတဲ့ မသိညိုနိုင်တဲ့ပုံကိုယ်တွေကိုသူကသုတ်တန်ယူပြီးတော့သိညိုကြတယ်။ညသိညိုတဲ့ခါကာလမှာမိချုမိချုတော့အဲဒီအတုပပညာတွေသူကရခဲ့တယ်။အဲသူမိတ်ဆွေတွေကရခဲ့တယ်။အဲလိုရခဲ့တဲ့အတွက်ဒီလိုဟာလေးကမကြည့်ကြဘူးအတုပကမ္မထာလို့ဘာလို့လဲနားလည်တာမဟုတ်ပါဘူးသူအဲဒီလိုမှအတုပပညာဖြစ်ခဲ့တာပဲ။အဲဒါလေးကနောက်ဆုံးဘဝစိတ်ထိန်တိုင်းလာတော့အတုပပညာတွေဖြစ်လာတယ်။တုံးလုံးပဲနဲ့အိတ်နေတဲ့အဲဒီကကြည့်တဲ့အမျိုးသမီးတွေပေါ့လေဒါတွေ ဘောဇာတော်မှာဆိုရင်အမနာပါရဆရာတွေနေတဲ့ဆရာတွေပါပဲဒါကနေတဲ့ဆရာဖြစ်အောင်လည်းသူတို့ဖန်တီးထားတာတွေအဲဒါတွေကိုသုံးလုံးပဲကိုယ်ကအိမ်ကတည်းကမြင်ရတော့သူစိတ်ထဲအသေးကောင်းနေသင်တာလေအလောင်းနေသင်တာသုဒ္ဓါကြီးသင်သုဒ္ဓါနဲ့သူစိတ်ကောင်းနေနေခါကာလကသူထပြီးတော့ဟုတ်လားတစ်စိတ်တရားတွေပြုပြီးတော့ထနေတယ်လို့သူတို့စိတ်ထဲဒီလိုသင်တာလေဘလူးမလေးလိုလိုဘာလိုလိုအဲတစ်စိတ်တွေပြုကပြီးနေလေတာထနေတာညတော့ဒီခါဒီအသေးလေးပဲအတုပကောင်နေပဲအလောင်းကောင်နေပဲသူစိတ်ထဲသင်တာ ရှင်းလာတော့သူကဥပါဒုတံဝတ္တဘောဥပါဒထံဝတ္တဘောဘောဟိုရှင်းတော့ဥပါဒုတံဝတ္တကရွေနိစ္စယသတကားဥပါဒထံဝတ္တကရွေဥဥကရွေညင်းတဲ့နိစ္စယအစွာတကားလို့သူကညင်းညူတယ်อืมမကောင်းဘူးလားတို့ကျော်ကြမှုကြတယ်ကျော်မှုကြတယ်အောင်းနေတယ်ပြီးတော့ဒါကြီးအသေးကောင်းနေတယ်အဲ သစေတွေပုကပြီးတော့နေတယ်အသေးကောင်နေတယ်အနည်းသာထနေသူတို့အသေးကောင်နေတော်တော်မကောင်းတဲ့ဥစ္စာတွေပဲတော်တော်နှိမ့်ဆက်နေတာဒါတွေတို့အကောင်းထင်ပြီးတော့သားနေတာတွေတော်တော်နေရာမကျနေတာတွေပဲလို့ညှဉ်းညူပြီးတော့တခါလဲသူကအဲဒီဘုံနာကြတာကရှင်းသွားတယ်တခါကလည်းလူတကူဖွင့်လို့ပါရမီရှိတဲ့ပုဂ္ဂိုလ်နာတရားဖွင့်ပေးတယ်လို့ဒါတွေကတော့ဆိုတာပဲအဲဒီကနေជីវုတရားလျှောက်ပြီးတော့သွားတာပါရမီမျိုးနဲ့မိဂရာုံနဲ့ဆိုတာသိတော့မွေးလာဘူးအနည်းနည်းပါပဲ ဒါပေမဲ့အနိကရတော့မဟုတ်ဘူးဘုန်းကြီးကမိုင်းလို့တကြမမမိဘူးအဲလင်းက6မိုင်းတော့ရှိတယ်ရှင်လေလင်းကမိုင်းတော့ရှိပုံရတယ်ခုနမိုင်းလားမသိပါဘူးသူရေးထားအဲဒီမှာအခုတော့ငင်ထားလေးမတော်ကားလေးနဲ့သွားရင်လည်းပြီးပါတယ်ရထားလည်းပြီးပါတယ်ပြီးထားလည်းပြီးပါတယ်အဲဒီမှာသူခြေဦးတရားချက်ပြီးတော့သွားတော့ညဇာဘုရားကလည်းညညချိန်မှာသင်္ညာချောက်ပြီးကြွနေ သူကဥပဒုတံဝဒဘောဥပသတံဝဒဘောသူကညှဉ်းညူပြီးတော့လာတာကိုပြောတာမြတ်စွာဘုရားကနေရာမှာထိုင်ပြီးတော့အေဟိယတာယတာจิตာယတာအေဟိလာခဲ့လို့ဣဒံဤတရားဤအနုပါဒုတံကယောမနစ်စေဣဒံဤတရားအနုပါဒတံကယောမမြင်စေအာယတာလာခဲ့ကွယ်လူလေးလာခဲ့လာခဲ့မယ်ဒီတို့တရားက စိတ်ကြည်စေခြင်းမရှိဘူးစိတ်ကြည်စေခြင်းကင်းတယ်ဟေးဒါပဲဒါပဲသူကခေါ်တာဗျာခေါ်တော့မှသူစိတ်နဲ့တော်တော်ဝါကြတော့အောင်တယ်ဒီတရားကစိတ်ကြည်စေခြင်းမရှိဘူးဆိုတယ်ကောင်းတယ်ဆိုပြီးတော့တရားတန်ထိုင်းအဲ့တော့မြတ်စွာဘုရားတရားဟောတယ်အဲဒီဟောတဲ့တရားတွေကတော့ဗာတရားဟောတယ်လို့မပါဘူးဒါပေမဲ့တော့အစဉ်တိုင်းတရားဟောတယ်တဲ့ဒါနကထာသီလကထာသက်ကကထာကာမနာအာရိနဝကထာမေဃကထာဒါတွေအစဉ်တိုင်းဟောပါတယ်တဲ့ အဲ့ဒါတွေလည်းခွန်ကြီးကအေးဆေးဆေးဆိုရင်တော့သူကဒါအကြာကြီးဟောရတယ်ဟုတ်ဒါနာကထာအကြောင်းနဲ့ဟောရတယ်သူကဒီလိုဟောမှဖြစ်တယ်ဒါနာရဲ့အကျိုးပေးပုံတွေချက်ဟောရတယ်သီလရဲ့အကျိုးပေးပုံတွေချက်ဟောရတယ်သီလဆောက်သိဆောက်သိပုံဆောက်ရောက်ပုံတွေအကျိုးပေးပုံတွေဟောရတယ်ငါပြီးတော့သက်ကကထာနာပြေဒါနာသီလကြောင့်နာပြေရောက်နာစီစဉ်နေခံစားနေရပုံတွေအကျိုးများနေပုံတွေဟောရတယ်အဲ့ဒီတော့ဟောပြီးတော့မှကာမဂုဏ်တွေရဲ့အပြည့်နာစီစဉ်နေဆိုရင်လည်းမြဲတာတယ်မဟုတ်ဘူးဟာစဉ်းစားကြည့်ဟုတ်တယ် သူသိရင်တော့သိရင်ဆိုတော့ကြာဘာမှရှိဘူးသူသိရင်ဆိုတော့အခုတရားဓမ္မတွေသိနေတာပဲမိမိကိုယ်တိုင်မိမိတို့ကိုယ်တိုင်လည်းပြည့်စုံတာများပြည့်စုံကြတာပဲအဲဒီကသမ်းသာကြိုသွားတဲ့အချိန်ကြီးရှိခဲ့တာပဲအဲ့ဒါတွေကပြန်စဉ်းစားရင်မရှိဘူးရွယ်ကြီးလာတဲ့ပုဂ္ဂိုလ်တွေများသာပြီးတော့မရှိတာပဲရွယ်ကြီးဘာမှမရှိတော့ကိုယ်ကိုယ်တိုင်ကမဟုတ်ဘူးသမာဓိတွေလျှောက်ကြည့်အမှန်တကြီးကျယ်ခဲ့တဲ့ ပြီးသွားတဲ့ချမ်းသာတဲ့ပုဂ္ဂိုလ်တွေအမျိုးသမီးတွေအမျိုးသားတွေရှိကြပါတယ်ဒီဥစ္စာပေါင်းများကြွားလို့ယရုခန္ဓာတရားတွေနဲ့တခါတည်းတက်တာကြတဲ့ပုဂ္ဂိုလ်တွေရှိကြပါတယ်ဒါတွေဒီနေ့ကြလို့ရှိရင်သူတို့နဲ့ဘာမှမရှိတော့ဘူးဟာဒီနှစ်ပေါင်း50ကနေပြီးတော့အမှန်တမ်းမကြီးခဲ့တဲ့ပုဂ္ဂိုလ်တွေရှိအခုတို့မရှိဘူးသေးကုန်ပြီအချို့လည်းပဲအသက်တော်ထင်ရှားကြည့်သေးတာပဲလို့ကြော်ကြမှုကြမရှိတော့ဘူးအုံမင်းကုန်ကြပြီဒီတော့ လူချမ်းသာတွေဆိုတာဘာမှဟုတ်တော့မဟုတ်ဘူးပြီးရင်ဘာမှမဟုတ်ဘာမှမရှိတော့နာချမ်းသာတွေလည်းဒီလိုပဲနာသနာသမီးတွေဆိုတာသူတို့ပြောတော့ပြောနေပါရဲ့ဘာမှပူဇော်ပင်ပြားတာမရှိဘူးဒါပဲမဲ့လို့အချိန်ကုန်တဲ့အခါကြာကြည့်ရင်အဲ့ဒီချမ်းသာတွေဘာရှိသေးတယ်ဘာမှမရှိဘူးတကားဂုံးကားတာပဲသူပင်ကုပမာကာမကာမဂုဏ်တွေဆိုတာအိမ်မက်နဲ့တူတယ်အိမ်မက်ကတော့မကူးကြပါကြီးတယ်ပဲအိမ်မက်ထဲမှာအိမ်မက်ကောင်းဆိုရင်သိတဲ့ဘောကြတယ် အိမ်မက်များကောင်းရင်ကဲနေရကြတော့ဟုတ်ဝမ်းနဲ့ဝမ်းသာဖြစ်နေတာအိမ်မက်ကောင်းနေမဲ့လို့ကြီးအိယာကမျိုးတော့မရှိဘူးအိမ်မက်အိမ်မက်ထဲမှာစားကြအကောင်းကြီးစားနေရအိယာမျိုးတော့ဘယ်စားလိမ့်နော်ဘာမှမဟုတ်ဘူးသူစားကျွေတွေငွေတွေအလောက်တိုင်းနေရနေအဲကြီးပွားချမ်းသာနေအိမ်မက်ထဲဟန်ကြတာမျိုးတော့မရှိတော့ဘူးကျွေရပရိသတ်တင်များရနေတာတွေ့နေတာအိယာမျိုးမရှိဘူးဘာမှဟုတ်မှာမဟုတ်လကားပဲအဲ့လိုပဲကာမဂုဏ်တွေ သူပိနကုပမာကာမကာမကာမဂုဏ်တို့တွေသူပိနကုပမာအိမ်မက်နဲ့တူတာပဲဘာမှနေရာမကြဘူးမြတ်စွာဘုရားရတာကိုဟောတယ်ဟုတ်လားဒီလိုတော့ဓာတ်ရိုက်မပါဘူးပေါ့လေဘုန်းကြီးကဒိဋ္ဌိဒေသနာတွေကဆောင်းပြီးတော့ဟောတာဒီညမှာပေါ်ပြတိုင်းသိကောင်းမှာပေါ်ပြမထားဘူးတာမြင်ရတယ်ဒီပြညာကဒိဋ္ဌိသုတ်တရားယူပြီးတော့ဟောပါတယ်အဲဒီတော့ကာမဂုဏ်အဖြစ်တွေပြောနေတယ်ဆိုတာလည်းအကြာကြီးအများကြီးပါပဲနားကောင်းပါလေအဲဒါလည်းပြောတာကာမဂုဏ်အဖြစ်တွေမြင်လာတယ် အဲမြင်လာတဲ့ခါကာလကြတော့ကာမဂုဏ်တွေကလွတ်မြောက်တဲ့တရားများဆိုပြဟောတယ်နိဝရဏတရား၅ပါးပြင်းနေတယ်တရားနဲ့သိအောင်စိုက်နေတဲ့အခါကာမဂုဏ်တွေမကြစီဘူးဟုတ်လားတရားနာနေရင်ပဲလို့တချို့ကကာမဂုဏ်အာရုံတွေပြီးသွားကျင်သွားနေမှာအေးရောက်ပဲရောက်ကိုရောက်ကြရောက်နေတယ်ရှိမှာဘုရားရှိခိုးနေရင်တောင်မှမြတ်စွာဘုရားဩဃာသဩဃာသကသိုးနေတာဟိုကဒုက္ခတိုင်ကြီးနဲ့လျှောက်သွားကျင်သွားနေတာသိဆိုတာမိနာမဟုတ်ဘူး ကိုတရားကိုသိချစူးစိုက်ပြီးတော့နားနေတဲ့အခါမှာတရားနဲ့သိဝင်လာတယ်။ကာမိသနာနိဝရဏကြီးကျင်းတယ်။အဲဒါဘာရဆိုသိပြသိထိုးတဲ့သဘောတွေကျင်းတယ်။ရှင်နာမိရဆိုထိုင်မကြီးတဲ့သဘောတွေကျင်းတယ်။ဟုတ်လားတရားနဲ့သိချသိဝင်လာနေရင်ထိုင်မကြီးတာမရှိဘူးဘယ်တော့ဟောနေနေပဲ။တရားပြီးပါမှတော့ဆိုရင်လည်းသူကဒီမှာတရားထဲမှာသိသိဝင်လာနေတာ။ဟွန်းရှင်နာမိရကျင်းနေတယ်။ဥဒိစ္စသိပြန်လို့မှုဆိုတာကျင်းနေတယ်။ဝိသေကိစ္စဆိုယုံမှမရှိဘူး။ ဟောနေတဲ့တရားတွေကတကယ်ဟုတ်တာတွေဟောနေတာပဲမှန်တာတွေဟောနေတာပဲညဇာတရားဟောတာတဲ့တရားတွေအမှန်နေပဲလို့ဒီထဲမှာတခါလဲသတိချယုံကြည်ပြီးသရာတရားတွေခိုင်ခိုင်မြဲပြင့်တာဝိသိကိစ္စမဖြစ်ဘူးအဲဒီတော့និဝရဏတွေကျင်းနေတဲ့အခါကလည်းမြတ်စွာဘုရားကသစ္စာလေးပါးတရားပြရတယ်တဲ့ဗာမုကပိကဒေသနာကိုယ်တော်တိုင်ထုတ်ဆောင်ရတဲ့ဒေသနာတဲ့ ဒုက္ခံဒုက္ခသစ္စာကို၎င်းသမုဒယံသမုဒယသစ္စာကို၎င်းနိရောဓနိရောဓသစ္စာကို၎င်းမေဃမေဃသစ္စာကို၎င်းပဂါတိတိကြတော်မူ၏အဲသစ္စာလေးပါးကိုရတာတစ်သေးသားကြောက်တဲ့ဟောတာနော်ဟုတ်လားဒါလည်းကြည်ညိုကြကောင်းတယ်ဘုရားလာညာကြီးတခါကြောက်ကလာပြီးရှင်ဗျာတတိတော်တရားဟောပါအောင်ဆိုရင်လေဘုန်းကြီးကငေါ့ဆုံးပါထိတ်ကောင်းမင်းနဲ့ညာကြီးတာတရားဟောလို့ကွာမင်းအေးရပြိုက်တာဟုတ်လားမငေါ့ဘူးလား နောက်မှညာကြီးတို့အချိန်မတော်လာပြီကြာတော့ခိုင်းဒါအခုညဇာလေးကဘုရားကိုယ်တော်မြတ်မေတ္တာကရုဏာတော်ကြီးဖို့တတ်ရတာတိသတူးတဲ့ရဲ့သူကသူလားဘုရားဟောပါလို့မတောင်းမှပါဘူးမတောင်းမှမင်းညဇာဘုရားဟောတာခေါ်ပြီးတော့လာဟေ့ရတာတို့တရားကကွာသိစေခြင်းမရှိဘူးကွာအငြင်းစေခြင်းမရှိဘူးကောင်းတယ်ကွာလားခေါ်ပြီးတော့တခါတေးသတ္တနဲ့ဟောတာညာကြီးပဲတယောက်တည်းတရားဟောနေတာဟုတ်လားဘယ်မှာ ဒီတရားဟောတဲ့အတွက်ဘာလူလိမ့်မယ်ညာမလိမ့်မယ်ဘယ်မျိုးလဲညာရှိနေမှာတော့ဟွန်းအမှန်ကြီးညာကောင်းတယ်အဲ့ဒီတရားဟောနေပုံလေးညာစွာကြာသာသနာပြုနေပုံလေးဘုရားဓမ္မတွေသိကြည့်ရကောင်းတယ်တရားဓမ္မတွေကမဟုတ်ဘူးဘုန်းကြီးတို့လည်းအဲ့ဒီဟာကိုကြီးညိုကြသိကောင်းတယ်အဲ့ဒီနည်းတွေလိုက်ချင်သူနာကောင်းပါလေရဟန်းသံဃာတော်တွေကလည်းမြတ်စွာဘုရားရဲ့နည်းတို့ဩမြတ်စွာဘုရားဘာမှလောကကြီးရာတွေငယ်ချင်းမရှိဘူးကိုယ်ပင်မသာငယ်ချင်းမရှိဘူး တတ္တဝါတွေကြွတရားရဖို့လောက်ပဲသရဏထပြီးတော့ပုဂ္ဂိုလ်တူဦးတယ်လေဒီလိုပဲတရားတွေဟောနေတယ်ဆိုအာရုံပြုပြီးဒီညိုကြအနာကောင်းပါလေအဲဒီတော့ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာတရားတွေကိုဟောလိုက်တဲ့အခါကာလမှာယသတတိသဟာသောတာပန်ဖြစ်တယ်။ဒါနားလေးတွေပဲတရားအကျဉ်းချအောင်ဟုတ်လား။ ယတတထေသာအာယတတထေသာဒါနကထာဒါနကထာသီလကထာသီလကထာသာမဏံအာရိနဝကထာသတုပစ္စကထာတို့ကိုဟောကြားတော်မူသောမြတ်စွာဘုရားကိုသတိတော်တော်သည် ညံတို့ဘုံမော၍ဒီခေါ်ပူဇော်ပါသောဤမြတ်စွာဘုရားငါကြီးရဲ့ကောင်းတယ်ဟုတ်ညီရဲ့ကောင်းတာကိစ္စမျိုးကိုးနာကြီးကတီးတော့ရတာတော့သုံးဖို့ခဲ့နေပါဘူးအဲဒီနောက်ခါချုံချုံသွားမှဖြစ်တော့မယ်ဘုညာဟိုကနေ့အ ਨੇ ဆုံးမြတ်စွာဘုရား ကပ်ပြီးလို့ဒီတိုင်းတော့ဒီတော့ရအောင်ဟောပြီးမလားတော့အောင်နေတာကိုဝေးကြည့်တယ်အများကြီးတန်နေသူကအများကြီးပဲကြာတယ်တို့နဲ့ချုံပြီးတော့ဟောရမှာပေါ့လေနော်နောက်ပိုင်းတော့ပြိဋိဘာဆံနေတောင်လက်စင်ကတော့ပြီးအောင်ဟောရမှာမနာကောင်းတဲ့တရားတွေပါပဲနာညီညွတ်တဲ့ကောင်းတဲ့တရားညတာညာကြီးထွက်ပြီးတော့သွားတော့အဲသူဘုံမိန်းမက သူပြတာကနေပြီးမျိုးသမီးတွေကကျေဥစွာပြီးမှာပေါ့ရာသာတရေသာပြောင်းလာအဲ့ဒီကပြီးတော့ရာသာတရေသာရဲ့အမေသွားတိုင်းအမေကနေပြီးတော့သူ့အဖေရာသာတရေသာရဲ့အဖေတကယ်ကြီးကိုသွားပြီးတော့တိုင်တော့ညာကြီးညာတွင်းချင်းတခါတည်းလိုက်ပြီးတော့ရှားကြတာညာလူရောက်ဆိုပြီးတော့ရှားတာခုနေကကာလဆိုရင်ပြင်ကျဲတော့ရဲဌာနတွေသွားတိုင်ရှားမှာပေါ့ဘုရုံမှာတော့ဒီလိုရှိသလားမရှိသလားပြောတာရှိပုံမပေါ်ဘူးဘုရုံမှာကိုယ်လည်းရှားတယ်ဆိုတော့မြင်နေတဲ့အခါလဲတွတ်အဲဒီမှာ ။တရေကြီးကိုယ်တိုင်ကလည်းစိတ်မချပါနဲ့တခါလိုက်ဆရာခံပြီးတော့လိုက်ပါတယ်ဘုရုံးကအခုကလာတော့အင်းကြောက်လားနေပါလေကမဟုတ်ပေဘူးဒါဆရာခံလို့ရတယ်ဘုရုံးကပုံလားနေဆိုတော့သူစီးတဲ့ခဏရဲ့ဆရာတွေကရှိတာပေါ့။အဲ့ဒါတော့နည်းနည်းကျေးဇူးများဘုကလာတော့ကြောက်လားနေပါလေဆိုရင်ဖြင့်ကတ္တရာသီလာနဲ့ဆရာခံလို့ရမှာမဟုတ်ဘူး။အဲဒီဆရာခံပြီးလိုက်တော့တာနဲ့ညစွာဆရာကရောက်သွားတယ်။ရောက်သွားတဲ့အခါကာလကျတော့ညစွာဆရာကရသကိုလည်းတစ်ခေကြီးမမြင်အောင်လို့ တကိုးနဲ့ကွယ်ထားအနိနာနဲ့ရှိနေတာပဲအထေကြီးကမေဒီမှာဗျာလေလူလေးတယောက်များရောက်မလာဘူးလားရသဆိုတာနဲ့ရောက်မလာဘူးလားမေကအထေကြီးတယ်ဒီမှာထိုင်တယ်ထိုင်နေတွေ့မှာပါပဲငါကဗျာပြောအောင်မယ်ထိုင်နေတွေ့မယ်ဆိုထိုင်မှပဲဆိုတော့သူကတွေ့ရင်တာထိုင်နေတွေ့မယ်ဆိုထိုင်မှပဲထိုင်နေတော့ညဇာဗျာတရားဟောတယ်အထေကြီးကဒါနကရာတိလကရာဒီတိုင်းမှာပဲဟောတယ်ဟောတော့အဲ့ဒီတရားနာရင်နဲ့တထေကြီးသောတာပန်ဖြစ်တယ်ဒါလည်းတယောက်တည်းတရားဟောနေတာ အဲယတကတော့အနိနာကသူကမြတ်စွာဘုရားတရားဟောတဲ့ယတကတော့မြင်တာပေါ့တသိကြီးကိုတသိကြီးကတော့မမြင်ဘူးအဲတော့အဲ့ဒီတရားနာနေရင်လည်းရတာတိသာကဝိပဿနာဉာဏ်နဲ့အစဉ်နဲ့တခါနောက်ထပ်ဒုတိယထပ်ကြိုက်ကြတယ်ကလည်းညာနာဖြစ်သွားတယ်။อืมဒါလည်းကြည့်လို့ကြားပဲ။အဲညာနာဖြစ်သွားတဲ့အခါမှာအဲဒီကြတော့မှတစ်သေးသားနဲ့သားဖတ်မြောက်ကိုမြင်အောင်လို့မြတ်စွာဘုရားတကိုးကိုပြန်ပြီးကျုပ်သိနေတော့မှ သေကြီးကသူနာနဲ့တွေ့နေတာကိုရသော်တိသာတွေ့တော့မှသေကြီးကသူလေးမင်းမေတင်ဟိုမှာသောကပရိပါတွေရောက်လို့ကွယ်အိမ်လိုက်ခဲ့ဟိုမှာဖြစ်မယ်ပြောတော့သေသာရသော်တိသာမြတ်စွာဘုရားကိုကြည့်မြတ်စွာဘုရားအသေးကြီးအသေးကြီးကအခုတရားနာလို့သစ္စာလေးပါးတရားတွေသိသွားပြီရသော်တိသာဒီတရားတွေသိပြီးတော့ထပ်ပြီးတော့ပွားများလို့သူ့မှာကိလေသာတွေကျင်းသွားပြီ။ຢာကဒေါသမောဟကိလေသာတွေကျင်းသွားပြီ။ အဲ့လိုကျင်းသွားတဲ့ပုဂ္ဂိုလ်ဟာအိမ်ပြန်ပြီးလိုက်ဖို့ရဖြစ်နိုင်ပါဦးမလားလို့ပြောမဖြစ်နိုင်ပါဘူးဗျာ။ဒါဖြင့်ဗျာတဲ့ယတတိသအမှန်တန်တော်လာပါပဲ။အမှန်တန်နေရာကြတာကံကောင်းလာပါပဲ။ကိလေသာတွေခါလဲကျင်းသွားတယ်ဆိုတော့အဲ့ဒါနဲ့မြတ်စွာဘုရားကိုဆွမ်းစားလဲသုံးဖို့မျိုးကိုပြင်လဲသွားပါတယ်။ဒီမှာဆွမ်းကပေါ်တာဆွမ်းကတော်တော်နဲ့မပေါ်ဘူးမှပေါ်လာ။ညတယ်မှာညဇာဘုရားကိုယတတိသနဲ့တပါပြင်သွားတယ်။ မြတ်စွာဘုရားတတိယပြည့်ပြန်သွားတဲ့အခါမြတ်စွာမြတ်စွာဘုရားထံကိုရသတိသားကရဟန်းဖြစ်တောင်းမှလည်းမြတ်စွာဘုရားအေးဒီကိုပြီးရဟန်းပြုပေးရဟန္တာကို၆ပါးရအဲမနေ့လင်းတဲ့အခါကာလကျတော့အဲဒီဘာသာမီးကြီးရသတိတတိသားရဲ့အသိအိမ်ပေါ်တယ်ဒီရသရဲ့အသိအိမ်ကိုမြတ်စွာဘုရားနဲ့ဒီရသနဲ့ကြွရအဲဒီမှာရောက်တဲ့အခါမှာဒီရောက်တော့သုံးခုံးပဲပြီးတဲ့အခါတရားဟော ရတာတိသားရဲ့အမေရောသူ့ရဲ့လူဖြစ်ကခင်မွန်းရောနှစ်ယောက်လုံးသောတာပန်ဖြစ်ကြတယ်အဲဒီမှာဥပဒကတွေကဒီမှာပေါ်လာတာအဲဒီကနေ့ကရတာရဲ့မိတ်ဆွေတွေလည်းလာကြလို့ဒီညသားကမြတ်စွာဘုရားတာပို့မြတ်စွာဘုရားကဒီလိုပဲသစ္စာလေးပါးတရားတွေဒါနကရာစသည်ဖြင့်သင်တိုင်းသစ္စာလေးပါးတရားတွေဟောလို့ယဟနာတွေဖြစ်ကြတယ်အဲဒါကလည်း90နဲ့၄ဦးတစ်သေးတွေပါပဲ တစ်ထေကြီးတစ်ထေကြီးလေးတွေဟောတယ်ဟိုတုန်းကအဲဒါ54ကိုသာသနာဥစ္စာသာသနာတော်ဝင်သားတွေဟာသေးသေးသေးသေးပုဂ္ဂိုလ်တွေမဟုတ်ဘူးအမှန်တန်ထက်တန်းကြတဲ့ပုဂ္ဂိုလ်တွေဝင်လာတာသာသနာကြီးဒါမှမဟုတ်သူကထက်တန်းကြတယ်ဟိုတုန်းကအဲဒီမှာ54ပါးဉာဏ်နာကြည့်ကြ54ရာသရာသရာသနဲ့ဆို55သစ္စာကြီးက5ဥဆိုတော့60မို့လားဟင်သစ္စာကြီးက5ဥဉာဏ် မိတ်ဆွေတွေက40အဲငါ54ညီရတာပါတစ်ပါးနဲ့ဆို55 60ပေါ့ဟုတ်လားအဲ့ဒီဝါထဲမှာယဟနာ60ဖြစ်တယ်တရားနဲ့တကွ60နဲ့တပါးပေါ့ဝါကျွတ်တဲ့အခါကာလကြတော့ညဇာဗျာအဲ့ဒီယဟနာ60ကိုသာဝနာပြုလို့ရသိလို့တယ်အဲသရထဘိက္ခွေသာရိကံဒီဘိဋ္ဌဘိက္ခွေဓမ္မဘိက္ခွေယဟန်တို့ စာရိကံဒေစာယီကိုသရထလှည့်လေကြကုန်တော့မြေပဲလှည့်ကြတဏှာနဲ့နေကြနဲ့ဒေသေထဘိက္ခွေဓမ္မဘိက္ခွေယံတို့ဓမ္မတရားကိုဒေသေထရောက်ရရောက်ရနဲ့ဟောကြကုန်တော့ရောက်ရရောက်မှဟောကြတဲ့အရိကရဏမေဇကရဏစသည်ဖြင့်ဝိသေသနာတွေအများကြီးရှိပါသေးတယ်တရားဟောကြအညာဒါရဘုရားတိအတဝနာတာဓမ္မတာပရိယာယနဲ့ အဲတရားတော်ကိုမနာတဲ့အတွက်ရတယ်ရလိုက်တဲ့အခွင့်အရေးတွေဆုံးရှုံးနေကြတယ်ခုနအလာရခုနကပြောခဲ့တဲ့အလာရဥဒကရေသိကြီးတွေဟာမြတ်စွာဘုရားတရားနာလို့နာလို့ရှိရင်သူတို့ဉာဏ်နာတယ်ဖြစ်နိုင်တဲ့အကြည့်ချင်းကြီးတဲ့ပုဂ္ဂိုလ်တွေအဲဒီတရားဒုတိယမြတ်တွေမှာသူခင်ရတယ်ဆုံးရှုံးသွားတာအဲဒီလိုပဲတရားမနာရခြင်းသိပြီးသွားတဲ့ပုဂ္ဂိုလ်တွေဟာတရားတွေကဆုံးရှုံးတာပဲဟာဆုံးရှုံးတယ်ဘုန်းကြီးကကြားဘူးတဲ့ဒီလိုတရားတွေတရားအထုကြီးများတယ်ကြီးကြီးများတယ် တရားထုတ်ကြည့်ကြည့်မြင်မယ်လို့ဝိပဿနာတရားသိရဆိုတော့သိမြအောင်လို့ကနီးကမရမရတာနဲ့တဖြည်းဖြည်းနဲ့ဒုက္ခနာနဲ့အိုပြီးတော့သေးကုန်ကြကြဘုန်းကြီးတို့ဆွေမျိုးတွေကကိုရှိပါတယ်နီးကြကြတယ်ဒုက္ခနာတွေဟွန်းဟိုမင်းကြီးရဲ့ခါကလားနီးရတယ်သောသောတုန်းကတော့ဒီတို့တရားမကြားဘူးတဲ့အခုမှဒီတရားကြားရတယ်သင်ကလွန်နေပြီအဲကျမ်းမာရေးတွေဘာတွေမပြည့်စုံတာမတတ်နိုင်တော့ဘူးအဆုံးနေတော့အဲ့ဒါတရားမနာလို့ဆုံးဆုံးသွားတာလေ သာသနာတာတရားကိုမနာတဲ့အတွက်ဓမ္မတာတရားတော်မှာပြညာယန္တိသုံးကြုံရပြီညာတာရောဝေသန္တိတရားနာလို့ရှိရင်သိတဲ့ပုဂ္ဂိုလ်တွေရှိပါတယ်ရောက်ရရောက်ရရမှာတရားဟောကြညာနာ60မြတ်စွာဘုရားသာသနာပြုစေလို့တာ မာဧကိနာဒွေအာဂမိတဘိက္ခဝေယံတို့ဧကိနာတကြောင်ကြီးတော်ဖြစ်ဖြင့်ဒွေနှစ်ပါးဒွေနှစ်ပါးတို့ဒီမာဂမိတမသွားကြလေလေ နှစ်ပါးတွဲမသွားနဲ့တစ်ပါးချင်းသွားဟုတ်လား60ဆိုတော့အတိအကျတစ်ပါးပြီးသွားရင်ဌာန60မှာတရားပွဲ60တစ်ကြိမ်နဲ့ကျင်းပနိုင်တယ်အဲနှစ်ပါးတွဲသွားလို့ရှိရင်တော့30ရမှာပေါ့နည်းနေမှာဒါကြောင့်သာသနာပြန်ပွားနေရင်တော့မြတ်စွာဘုရားကသံဃာတော်60ကိုလွတ်တယ်အဲတပါးစီသွားကြပေါ်ဒီပါတွေလုံးမနေနဲ့ပေါ်ဒီပါတွေရှားမနေနဲ့တွဲမနေနဲ့သွားကြဆိုရဟနာမထေရီကိုသိလို့ပါတယ်အဲဒီတော့က တရားဟောဖို့ရသေးတယ်တဝါကျွန်းဆိုတော့သိတော့များမယ်မဟုတ်သေးဘူးတရားကတော့ဒါပေမဲ့ယဟနာမရှိရပထမရာနေကတော့ကသိတာမိတာပတ္တယဟနာသူတို့ဟောနိုင်ပါလေသူတို့အများကြီးဟောနိုင်ပါလေဒါကြောင့်သာသနာ့မြတ်စွာဘုရားဆီလို့တဲ့အဲဒီဆီလို့တော့မထင်ရတဲ့အသေးသေးကြွကြတာလေအာယုကြီးကြီးညိုကြသိကောင်းတယ်အခုကာလတော့ဘယ်မော်တော်ကားနဲ့ကြီးညထားတဲ့ပြည့်တဲ့ပုဂ္ဂိုလ်ရှိနေမှာတော့ကိုယ့်အကူသွားကြတာဟုတ်လားဘယ်သူကမှတရားဟောမပြီးဘူးဘယ်သူကမှတရားဝဲ အဲဖိမာတကကျင်းပါပြီမလို့ဘူးခုလိုတရားပလင်းတို့ဓမ္မယုံတို့ဘယ်ကိလေသာတော့မျိုးကသူကဟိုမှာရောက်ရောက်လာရဟောရမှာဒီကရောက်ရောက်ရကလည်းဘုရားကြောင့်တရားကြောင့်မသေးတဲ့ပုဂ္ဂိုလ်ကြီးသွားမှာဟိုကြဆွမ်းခံစားဖို့ဆွမ်းရဖို့တော့ခက်ခဲခဲ့ပဲခက်တယ်အခုနေတာကလည်းအိန္ဒိယမှာလေမလွယ်ဘူးစာရေးတော်တွေတဲတော်တာမဟုတ်ဘူးဗမာပြည်လိုဆွမ်းခံစားလည်းမလွယ်ဘူးတခါကပြောတယ်ကိုတော်ကအဲဘုန်းကြီးဘုန်းကြီးဆိုတာနဲ့ ဒကမာကြီးတယောက်ကဆွက်လာတာလေကလမာကြီးပေါ့ဆွက်လာတာပြင်မရောက်တဲ့ခါကာလကြတော့သူတို့ဘုန်းကြီးမဟုတ်ပဲဟောသူတို့ကသာဓုခေါ်တဲ့ဘုန်းကြီးရှိတယ်ကလာဘုန်းကြီးရှိတယ်အဲသူတို့ဘုန်းကြီးမဟုတ်တဲ့ခါလဲသင်ဆိုပြီးတော့ကြားဝင်သွားတာတဲ့တကားတယ်အစတော့ကသူတို့ဘုန်းကြီးလားလို့ဆက်ပြီးတော့သူမလားပါလားမပြောတာပါဘူးသူကအဲဒီလိုတွဲတာမဟုတ်ဘူးအဲဒီတော့ကဘုရားကျောင်းတရားကျောင်းမသိတဲ့ရတိသားတွေသွားရောက်တဲ့အခါသုံးခံစားဖို့ရပဲဒါမလွယ်တော့ဘူးခဲရနေတဲ့အခါကြီးအဲဒီတော့အခါကြီးမှာဒီလိုတော့တဲ့ တရားကြီးတော်ဖြစ်ဖြစ်နှစ်သားမသားတိုင်းနဲ့တရားတော်ထွက်ကြမြတ်စွာဘုရားသိခိုင်းတော်မူတယ်သာသနာ့ကိုသိလို့တော်မူတယ်အဲ့ဒါအခုတရားဓမ္မတွေအဲ့ဒီသံဃာတော်60အပြီးအပြီးမြတ်စွာဘုရားအမိန့်ပေးတယ်သာသနာ့ကိုကြွနေတယ်ဟုတ်လားသပိတ်ကလေးတွေတွေ့လို့သင်္ကန်းလေးတွေတတ်တတ်ရရယုံလို့တိုင်းတော့ပေါ်တယ်သင်္ကန်း30နဲ့သပိတ်နဲ့ဟောတယ်နေဘူးမိုးရောင်လည်းကြောက်တယ် ကျွနေကြပုံလမ်းလျှောက်ပြီးတော့ခြေတန်းချင်းတန်းချင်းတရားလေးနဲ့ပေါ့ဉာဏ်နာတွေဆိုတော့တရားကတော့မြဲပါနေအဲဒီကျွနေကြပုံအာရုံပြုပြီးညိုးရနန်းကောင်းတယ်ကဲဆိုရမယ်သာသနာဥပစာသာသနာဥပစာဘုကာလကဘုကာလကမြတ်စွာဘုရားမြတ်စွာဘုရားမိန်တော်မူသည့်အတိုင်းဘုသောရဒေသသောဘုသောရဒေသသောအတိအတိ ပါစီတပါစီသာသနာပြုရန်ဝတ်စီတော်မူကြတော်60ရေအတွက်ရှိတော်သာနာမထေရှင်မြတ်တို့ကိုတတိတော်တို့သည်ဤညိုမြတ်တော်မိုး၍ဒီကိုပါလုံးဤရှင်တရား နာရီကျော်သွားပြီဒီရင်ကြားလိုက်ကြအောင်ပါလေနော်မြတ်စွာဘုရားကလည်းအဲဒီကနေပြီးတော့ကုရုဝေလသွားတော့လမ်းမှာပါရဝိညာဉ်သုံးကြီးတွေဟောလို့အဲကုရုဝေလတော်ဝင်ရောက်ယသိညီနောင်လေးတရားဟောလို့ယသိတွေယသိတစ်ထောင်ရဟန်းဖြစ်အဲဒီကနေပြီးတော့မှအာရိဒသုတ်ဟောလို့ရဟန္တာဖြစ်အဲဒီကနေပြီးတော့မှရာဇဂိုမျိုး ပရိသရာမင်းကြီးပရိညုံခန္ဓာရာချင်းရာကြုံညွှတ်ရှင်းဥစွာကြွတာကိုဒီမှာသင်ချာချာနဲ့ဆိုပြကြွတာဘာငါတစ်ထောင်နဲ့ကြွတာအဲကြွပုံလေးနဲ့သင်္ခါကျမှာဆက်ပြီးတော့ဟောရမယ်အဲဒီကကြွပြီးတော့ရာကြုံမျိုးမှာသာဝနာကျူတရားဟောနေကုန်တရားတွေအစိပ်ပိုင်းနဲ့တော်တော်များများရှိတဲ့တင်ဟောကြတယ်နောက်ပြီးတော့အဲဒီကပြီးတော့သုရနာမင်းကြီးကသင်ဖိရဆေထိုးလိုက်လို့လာပြီးတော့ပင်းလို့သံဃာတော်2000နဲ့သာပြီးလို့ဒီကိုကြွပါဘယ်မှာလဲရှင်ရှင်ကြွတာယူနာ60နဲ့တာမဟုတ်ဘူး ဒီကရအောင်လို့အဲဒီရောက်ကုန်နောက်ဆက်ပြီးတော့ထိုက်ပြလို့သာပေါ်လေနောက်တော့သုံးရတော့မှသုသဝါတော်45ဝါမှာဘေဌာနမှာဘယ်နှဝါမြောက်ဘေဌာနသတင်းသုံးတဲ့စသည်ဖြင့်သတင်းသုံးပုံလေးဝါဆိုစဉ်နေတဲ့ဘုရားတွေမှာအမှုလေးတွေရေးထားပါတယ်သတင်းကကြည့်ကြည့်အောင်နောက်ဆုံးကြတော့မှကုသနာယုံပြိဋိနိဗ္ဗာန်စံပုံတဲ့ဘုရားဟောရမယ်တဲ့ဒီတော့ဤရင်ကြဆိုင်ပြီးတော့ဘုရားနုပတိဘာဝနာတရားတော်ကို ဟောရတဲ့ကုသိုလ်ကောင်းမှုနားရတဲ့ကုသိုလ်ကောင်းမှုယနေ့ကိုယ်၌ဘွားများအားထုတ်ရတဲ့ဒါနာသီလဘာဝနာကုသိုလ်ကောင်းမှုတွေအလုံးသောမိဘဆရာမစသည်အလုံးသောပုဂ္ဂိုလ်တွေအဲနတ်တွေညပေးဝေပြီးတော့ဆရာသိညာတွေယံကိုနိုင်ကျွန်ုပ်တို့ကုသိုလ်အားထုတ်ဘွားများသောဘွားများသောဒါနာကုသိုလ် နာကုသိုလ်ဘာဝနာကုသိုလ်တရားဟောရတော်ဓမ္မဒေသနာကုသိုလ်တရားနာရတော်ဓမ္မသဝနာကုသိုလ်သရှိတော်ကုသိုလ်ကောင်းမှုအပေါင်း၏ဘုရားကကိုအမိယသာဆရာသမားတို့အားမြတ်ပေးဝေပါကုန်၏ ပါကုန်၏ဤရ၌ရောက်ရှိနေတော်ဘုပရိသတ်နတ်ပရိသတ်အပေါင်းတို့အားညပေးဝေပါကုန်၏ညပေးဝေပါကုန်၏တရားမင်းနှင့်တကွာသုံးဆုံးသောညအပေါင်းတို့အားညပေးဝေပါကုန်၏ညပေးဝေပါကုန်၏ Namo အတ္တဝါအပေါင်းတို့ဟာမြတ်သေးပေပါကုန်၏မြတ်သေးပေပါကုန်၏သမိယဖာသာသမားတို့မှာစ၍သို့ဆုံးသောအတ္တဝါအပေါင်းတို့သည်ကျွန်တော်တို့နှင့်ဒီလိုညီများဒီလိုကောင်းမှုရ